ရှင်မယရှင်မယတပည့်တော်များသည်ဗုဒ္ဓမြတ်ဖယဗုဒ္ဓမြတ်ဖယပညာထာသောပညာထာသောဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိ ဒုတိယမိဗုဒ္ဓံတရဏံဂိသာမိဒုတိယမိဓမ္မံတရဏံဂိသာမိဒုတိယမိသံဃံတရဏံဂိသာမိ ဓာတိယံပိဗုဒ္ဓံတရဏံဂိသာမိဓာတိယံပိဓမ္မံတရဏံဂိသာမိဓာတိယံပိသံဃံတရဏံဂိသာမိဓာတိယံပိဗုဒ္ဓံတရဏံဂိသာမိဓာတိယံပိဓမ္မံတရဏံဂိသာမိဓာတိယံပိသံဃံတရဏံဂိသာမိကိုကိုရောင်ကဲကိုကိုရောင်ကဲဖယားလဲ မိဝဲရှိကပ္ပယိဖျာမိဝဲရှိကပ္ပယိဖျာ၆ဂုံရောင်ကဲ၆ဂုံရောင်ကဲဖျာလေဖျာလေမိဝဲရှိကပ္ပယိဖျာမိဝဲရှိကပ္ပယိဖျာကိုဂုံရောင်ကဲကိုဂုံရောင်ကဲသံဃာလေသံဃာလေမိဝဲရှိကပ္ပယိဖျာမိဝဲ ဤသို့အဖြင့်ကိုယ်ွယ်အားထာယာသရဏဂုံသုံးပါးနှင့်တကွာသမှုရှောင်ခြင်းဉာဏအသွင်ကြည်လင်သိက္ခာထိမ့်မာဤခိုးမှုရှောင်ခြင်းဉာဏအသွင် ကြည်လင်သိက္ခာထိမ္မာဤမမြတ်မှုရှောင်ခြင်းဆိုလိုက်ကြကြည်လင်သိက္ခာထိမ္မာဤလိမ်မှုရှောင်ခြင်းရစ်မှုရှောင်ခြင်း မြဇာရှောင်ခြင်းယောမှုရှောင်ခြင်းမြင့်မှုရှောင်ခြင်းဤသို့အဖြစ်ဤသို့ ၈ပါးသီလကိုမြတ်စွာဘုရားဤသီလပါရမီတော်ဘာငါတော်တို့ဤသီလသိက္ခာကိုကုသိုလ်သောအဖြစ်၎င်းလာပေါင်း90ကွဲပေါင်း480ထိဓမ္မသဘင်ပွဲဓမ္မ င်နွယ်ခြင်းပဆင်နွယ်ခြင်းပပြုလုပ်ကြသည်ပြုလုပ်ကြသည်ကျိုးဆောင်တို့၏ကျိုးဆောင်တို့၏ကုသိုလ်စေရနာကုသိုလ်စေရနာသင်္ကန်းဖဏသင်္ကန်းဖဏအယယတောအယယတောဓမ္မပူဇာဓမ္မပူဇာလူရှင်တို့၏လူရှင်တို့၏ကုသိုလ်စေရနာကိုကုသိုလ်စေရနာကိုဘုံပြုသောအဖြစ်၎င်း ခံယူခြင်းသို့သောက်ပြီးပါဤရှင်ဖျားအပမဒေနတံပါဒေထအဲ့ဒီရှင်ဘုရားကြီးရတယ်ပြုတ်ကိုမပြုတ်နိုင်လားအယူဆွဲနေပြီထင်တယ်နော် ဂရိ1364ခုနှစ်ဥတုဝတ္တနာမူလရာသီတဇောင်းမူလဇန်14ရက်နေ့ညမဟာယံဂုံတိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်သီရိမင်္ဂလာလမ်းကံမြင့်ကျောင်းတိုက်ဓမ္မယုဓမ္မသဘင်ဝဲလာပေါင်း90ပွဲပေါင်း480ကျိန်မြောက်ဆင်ရင်ကျင်းပအပ်သော ဓမ္မသဘင်တော်မြတ်၌ဟောကြားအပ်သည်လူကထိန်မြတ်သင်္ကန်းရဲ့နဲ့မဲ့လန်းကိုရွယ်တရားတော်တဲ့အေးဒါကြောင့်အကျိုးဆောင်တကလမ်းမှာဗာရိယဗာရိယတွေဟောသွားကြတုံးနဲ့ပြီးခဲ့တဲ့ရက်ပိုင်းကတော့သံဃာ12ပါးကထိန်တော်လူများနဲ့ပတ်သက်ပြီးတော့ကျင့်ပပူဇော်ခဲ့ပါတယ်အဲဒါကြောင့် ကထိန်တရားတော့ဟောကြားသွားပါတယ်သို့တော့တဏှာကြီးတဏှာကြီးလွန်မဲ့တဲ့နနာကြီးခွင်ကြတော့မနာရသေးဘူးဖရာလို့ဆိုသဖြင့်အဲ့ဒါလက်ဖြင့်ငါဆိုရင်ကထိန်ခိအခါကုံပါပြီအေးဒါကြောင့်ဘုန်းကြီးများကကထိန်ခိအတွင်းမှာဒီကံဖြင့်အကျိုးဆောင်များက ကတိနာဒါနကတိန်အလိုတော်ကြီးလူတန်းပူဇော်လို့အဲ့ဒါကိုပြန်လီအောက်မေ့၍အနုတတိဂုံပွားထုံမာစီခြင်း အကျိုးငါလူကတိန်မြတ်သင်္ကန်းရဲ့နဲ့မက်လန်းကိုရွယ်တရားတော်ဘာတရားပါလိမ့်ထိုတရားမဟောကြမီဘုန်းကြီးတို့ယင်မဖြစ်ပွား မေတ္တာဆန္ဒများဖြင့်ပယ်ဖြန်းပါမယ်တရားဓမ္မများကခံယူသောအနေအဖြင့်လက်အုပ်ချီ၍အာယုံယူကြပါရှိရံပါလေတုဝဗုဒ္ဓဓမ္မောရမတုမာနတိဘာငောဓာတုဒုခံသဗေဒေဝမာနိတုဩတတာ ဘွန်တော်လာပေါင်း50အကျိန်မောင်480တိုင်အောင်ဓမ္မသဘင်ပွဲရှင်ွယ်ခြင်းပပူဇော်ကြသည့်ဥဒကရကမအများတို့ဗုဒ္ဓဒုက္ခသမုဒိယနိရောဓနဲ့မကတပြာလေးသစ္စာကိုသေချာပိုင်းဖြတ်ကိုယ်တော်တိုင်သိမြင်တော်မူလိုက်၍ လူနာပြမသတ္တဝါပေါင်းတို့အားလည်းပဲကိုရောလာမချတမှုလေးစုသစ္စာတိရှိပါလဘုံတကာကြောင့်ဗုဒ္ဓမြစ်တွင်ဘုရားရှင်သည်ဩတုမကံဘုရားအကြိုက်တရားလိုက်၍အားဆိုင်ပျော်ရွှင်တင်သူတော်ရှင်တို့အားရှိရာနှင့်များမြောင်းငါတောင်တို့ကာလကြာအောင် ပါဠိတုယဟုလာသာပမထာ၍မမမသွေဆောက်ချောက်တော်မူပါစေသာဓမ္မောမေလိတံဖုလိတံနိဗ္ဗံပရိယအမြတ်ထင်ဘောဆဝတောတရားတော်မြတ်သည်ဟောဓမ္မကံတရားဓာလေးအောင်ကိုသွင်းဆောင်ငါမပြတ်ပွားလိုမို့ အမြတ်တရားကိုကြီးရှားကြကုန်သောတင်သူတော်ရှင်အပေါင်းတို့ဤမာနတိဟရယေကြာဘူးငုံအသွင်သာနာလိုအမတန်သိမ်မွေ့တဲ့နှလုံးသားကလေး၌တရာနေဩညပါပက္ခမလအချင်းခသိရမတုနာယုမသာချင်းကြံပွားသောအဖြစ် မမမသွေပျော်မြူတော်မူပါစေသာတန်ငောမဂထံလေးယောက် ဖလထံလေးယောက်ရှေးရောက်များစွာရိယာနဲ့ယခုရှိတော်မူကြသည့်သမုဒိတွင်ညာတန်ဃာတော်မြတ်အမြတ်သည်ဩတုမကံတရားဆိုလင်ကြားလိုခြင်းလျက် ဘဝင်ဟရိယာရွှင်ပြပြဖြင့်အညမညံသပင်ခံလျက်တိညာလိုလားသင်မျိုးသမီးမျိုးသားတို့အားတရာနေယောညဘပခမလအချင်းခတိဒုက္ခလူနာနိဗ္ဗာန်သုံးနံသောချမ်းသာကိုဓာတုယဟုလာသာပမထာတကဲ့သို့ မမမသွေပေတနာတော်မူပါရှိသာသာဘေကျွင်းမဲ့ဥတ္တုံရှိသမျှအလုံးစုံကုန်သောဒေဝကောင်းငင်မာတီသောနသစ်ပင်မာတီသောနမြေမာတီသောနရေမာတီသောနအယယအဖုံဖုံဖျားဟောတကယ်ရှိကြကုန်သော အလုံးစုံသောနတ်မြတ်နာကောင်နာအပေါင်းတို့သည်ဟောတုမာကလပေါင်း90တရားဝဲချိန်ပေါင်း480တိုင်အောင်ကြီးညိုသရာပွားအထပူဇော်ကြသည့်တင်တကာရကမအများတို့အားတရာနေယောညာပါပခမလအချင်းခသိမာနိတု ဘေးမတိယမခအေးကြည်ချမ်းမြအောင်မௌချမသွေတနာဆောင်လျှောက်မြတ်နုတော်မူကြပါစေကုန်တတိဥမချနဲ့ပါဖျားမထဲနဲ့ ခဏခဏပြောခဲ့ပြီးဥချတာပါပယထဲတာငရေမကြည့်ပါဘူးဒါပေမဲ့ဥချတာကမညီမညာပြီးသူကပြီးမပြီးသူကမပြီးဆိုတော့ကြည့်မကောင်းဘူးပါပယဆိုတာလည်းပဲမလိုအပ်ပါဘူးသာဓုအထဲမှာဟုတ်ပါဖရာမမဖရာတက်မဖရာကောင်းမဖရာဆိုတဲ့ရှကစုပါပြီးသားဖြစ်ပါလေ။ဂိုင်းရှိစေဘုန်းကြီးတို့သာနာမေတ္တာစေရနာမွန်က အာလုံးသောတရားဓမ္မတို့ကိုသာသနာ9000ကြာအောင်ဘုရားကစောင့်ရှောက်တော်မူပါစေတဲ့အဲ့ဒါကိုခံယူကြရအောင်ဆိုကြရမယ်ကိုယ်နှလုံးသားကိုယ်နှလုံးသားမြတ်ဖရာမြတ်ဖရာကိညာအရှင်ဆောက်ပါစေကိညာအရှင်ဆောက်ပါစေကိုယ်နှလုံးသားကိုယ်နှလုံးသားမြတ်ဖရာမြတ်ဖရာ ကိညာအစဉ်ဆောက်ပါစေကိညာအစဉ်ဆောက်ပါစေဒုတိယသာဏမေတ္တာစေရနာကတော့အာလုံးသောမလေးတာမူလေးတာနိဗ္ဗာန်ပရိယလို့ဗုဒ္ဓဘာသာရေးမြတ်ဒီထာကိုွယ်ချတဲ့တရားတော်ယရနာသည်ဘုန်းကြီးတို့တရားဓမ္မသူတော်ကောင်းများရဲ့နှလုံးသားမှာကိန်းဝပျော်မြူပါစေလို့ဆိုလိုပါတယ် ဆိုကြရအောင်ကိုယ်နှလုံးသားကိုယ်နှလုံးသားမြတ်တရားမြတ်တရားဒီညာအရှင်ပြောပါစေဒီညာအရှင်ပြောပါစေကိုယ်နှလုံးသားကိုယ်နှလုံးသားမြတ်တရားမြတ်တရားဒီညာအရှင်ပြောပါစေဒီညာအရှင်ပြောပါစေတတိယသဏ္ဍမေတ္တာစေရနာကတော့ အာလုံသောမကထံလေးယောက်ဗလထံလေးယောက်ရှေးယောက်များစွာရိယာနဲ့ယခုရှိကြတဲ့သမုဒိသံဃာတော်တွေသည်ဘုန်းကြီးတို့တရားဓမ္မတို့အားလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့သုံးနာသောချမ်းသာကိုကုသိုလ်တရားများလမ်းကြောင်းပြပြီးတရားလာဟောပြတော်မူခြင်းဖြင့်ပေးတည်တော်မူပေးဝေတော်မူပါစေလို့ဆိုပါတယ်ဆို ကိုယ်နှလုံးသားကိုယ်နှလုံးသားအင်္ဂါမြာအင်္ဂါမြာသုံးပါးချမ်းသာပေးပါစေသုံးပါးချမ်းသာပေးပါစေကိုယ်နှလုံးသားကိုယ်နှလုံးသားအင်္ဂါမြာအင်္ဂါမြာသုံးပါးချမ်းသာပေးပါစေသုံးပါးချမ်းသာပေးပါစေသတ္တုဒ္ဒသန္ဓမေတ္တာစေရနာကတော့ အေးပြောရမယ်ရှင်ကိုစောင်းနာဤစောင်းနာချောင်းစောင်းနာရွာစောင်းနာမြို့စောင်းနာသာသနာစောင်းနာလောကစောင်းနာစသည်လေးလေးသောနတ်မြတ်နတ်ကောင်းနာအပေါင်းတွေက လာပေါင်း50ချိန်ပေါင်း480တိုင်အောင်တမိုင်းတွင်ရစ်စေမိကောင်းမှုမင်္ဂလာဓမ္မသဖြင့်ချင်းရင်ကျင့်ပပူဇော်ချတဲ့တရားဓမ္မတို့အားဘေမတိယံမခ အေးကြီးချမ်းမြအောင်စောင့်ရှောက်ကြပါစေလို့ဆိုလိုပါတယ်။ကိုင်ဆိုရမယ်ကိုနှလုံးသားကိုနှလုံးသားဒေဝမြာဒေဝမြာတဏမြတ်နိုးကြပါစေတဏမြတ်နိုးကြပါစေကိုနှလုံးသားကိုနှလုံးသားဒေဝမြာဒေဝမြာတဏမြတ်နိုးကြပါစေတဏ မေတ္တာပေးယူဆန္ဒဖြစ်ဘုန်းကြီးတို့ရဲ့ဓမ္မသဘင်လာပေါင်း90 480အကျိန်မြောက်တရားပွဲကြီးဖွင့်လက်ပြီးပါပြီ။ဒါကြောင့်တရားဓမ္မများတရားတော်ပြည့်စုံအောင်နားနိုင်မဲ့အနေအထားမျိုးဖြင့်လွတ်လပ်ချမ်းသာစွာ နေထိုင်နာကြားခွင့်ရကြပါပြီ။ယနေ့ဟောနာကြီးညိုကြမှာကဘာတရားတဲ့လဲ။ သုကထိန် သင်္ကန်းနဲ့မလန်းရွယ်ပါအေးလူကထိန်မြတ်သင်္ကန်းရဲ့နဲ့မဲ့လန်းကိုရွယ်တဲ့ပါဠိရလဲလူကထိန်မြတ်သင်္ကန်းရဲ့နဲ့မဲ့လန်းကိုကဲရေစက်ချပြီးတော့မျှဝေကြလို့ပြီးပြီလေဒကာရမတို့ကကထိန်တဲ့သင်္ကန်းလူနိဗ္ဗာန်ကိုရွယ်ချ အဲ့ဒါကျင်နာပလားမကျင်နာလို့ဘာရှင်ရမယံပေးထားတာတော်လူဘာဝတယ်လို့ဟုတ်လားအောင်မလေးလေးကိုက်ရှိတယ်တရွာတပု္ပ္ပံတကြောင်တကာထတကူတအုံနောင်ဆိုတာလို့ရှိရှိသောနောင်တော်ညီတော်ဆရာတော်သံဃာတော်တွေကလည်းပဲကထိန်ဆိုတာနဲ့ပတ်သက်ပြီးတော့ဟောဖို့ညွှန်ပြသွားခဲ့ကြပါပြီ။ အေးဘုန်းကြီးတို့ရဲ့တကူတုံးနောက်တရားတော်ဆန်းရောင်းတကားသာနေအဖြစ်ယနေ့ကထိန်ခေတ်အတွင်းမှာဟောကြားခွင့်ရတဲ့တရားဖြင့်ဘုန်းကြီးကဓမ္မဒါနအလူတော်ကြီးပေးပါမယ်ဟုတ်ပလားမှန်ပါပါတရားဓမ္မတွေကဖြူမာကြီးတိုက်ခွဲရေးစဉ်အတွက်ဘလောက်များလှူထားတယ်တော့မသိဘူးတရားအေးကျော်တို့လူမောတို့ကလည်းပဲစည်ရင်မပြရဲဘူးနဲ့တူတယ် ဘုန်းကြီးကတော့သက်တည်တည်ထားပါတယ်လွန်ခဲ့တဲ့နှစ်နှစ်ကပြူမာကြီးရိတ်တာမှာရေရှင်တဲတာ ရှစ်သိမ့်မဲ့ကြပါတယ်လို့ပြောထားပါတယ်ဟုတ်ပလားရှစ်သိမ့်ငါကြော်လာရင်ကွယ်ဒါဝန်မယူပေါ့လားကိုင်းရှိသေးတဲ့အဲ့တော့ဒီကထိန်ဆိုတာဘု து ကိုအကြောင်းပညာတလဲဆိုတာကတော့ဘုန်းကြီးတို့ပြိဿကနေကြော နှောကြည်နေပြီမဟုတ်လားဧဝမေတုတဧကသဗ္ဗယဘဂဝါသာဝတိယံဝိဟရတိဇေတဝနေ အနတ္တပိဏိကတအာရမေတေနခောပဏ္ဏသမေနဒိဋ္ဌဘိက္ခုပါဝေယကာ သာဝေအာရိယိကသာဝေပိဏပါတိကသာဝေတေစီဝရိကဘဂဝန္တံဒသနာယလို့အခါတပါးမှာဘုန်းကြီးတို့ရဲ့တတော်တိကြကောရမရှင်တော်မြတ်ဖေဟာကောသလတိုင်းအဝင်းအပါသာဝတိမြို့ရဲ့အနောက်တောင်အရမှာရှိတဲ့ရေတဝန်ကျောင်းအဲဒီမှာဂိမ်းအောင်မွေးလျောနေတော်မူရှင်ကာလာ ပါဝိယကတိုင်းသား30သို့မဟုတ်3ချိတ်သောယဟန်တော်များတို့ဟာတဲ့တဏီယဟန်တော်များကိုအကြောင်းပြုပြီးတော့ကထိန်ကိုခွင့်ပြုတော်မူခဲ့ပါတယ်။ရဘူးမှတ်သားပြီးသားပါ။မှန်ရလားပိတာ။မှန်ပါဗျာ။အေးအဲ့ဒီတော့အကြောင်းချင်းမြစ်ကဝါမဆိုမိဘုရားရှိရာအတူတကွဝါဇဝကဖူမျောဖို့ရဲ့လို့ ဘာဝေယကတိုင်းသာ၃ချိတ်သို့မဟုတ်30သောတန်ဃာတော်ရှင်မြတ်တို့ကြွချီလာခဲ့ဒါပေမဲ့လို့မဟုတ်ကာလမောလီဝသားတွေပြင်းထန်ရွာသွန်းမှုဒဏ်ကြောင့်ရှင်မြတ်တို့ဟာ6မြောက်မြစ်တွေမကူနိုင်ရဘူးဒါကြောင့်ရောက်ရရမဝါဇဝကလို့တရင်ဝါလာကျွတ်တဲ့အခါတဲ့ အဲ့ဒီမှာတဲ့မြတ်စွာဘုရားရှေ့ဟာသို့တပိတ်သင်္ကန်းนี่လေးလံပင်မန်းစွာထမ်းဆောင်ပြီးတော့လာခဲ့ကြတယ်မိုးဟီတွေလက်စုပ်ရွှွမွက်တွေဆိုတာကလက်လူပေါ့လေအဲ့ဒါနဲ့မြတ်စွာဘုရားထံယုတိမြတ်တို့လက်အောင်မွေး၍ရှ िख ိုးကတော့မဝင်နိုင်သေးဘူးသူတို့မှပည်နေခဲ့တဲ့ရွှွမွက်တွေရှေ့ကျော်လို့သင်္ကန်းနေလန်းလို့ အဲ့ဒါတွေပြီးမှမြတ်စွာဘုရားထံကိုရှ िख ိုးအကတော့ဝင်ဖူးမြော်ဝင်ပါတယ်အဲ့တော့ဗုဒ္ဓမြတ်စွာကလည်းကေရှိဘိခဝေယပဏိယကေရှိဘိခဝေခမဏိယဘယ်နဲ့လဲခြေသားတို့တင်းတို့နေထိုင်ကြတဲ့ဘာဇဝကတဲ့မြို့သာတိတတွေမှာဆွမ်းကွမ်းဘောခြင်းစသည်ပြည့်စုံကြရဲ့လားအဘူအိမြတ်တလူကျမ်းမာ၏ပြည့်စုံကြရဲ့လား နှုတ်ခွန်းဆက်တော်မူတဲ့အခါမှာမှန်လားပါဗျာ။ရွှန်ကွမ်းလည်းပြည့်တုံးရပါတယ်ဖေယ။အဘူအေးချမ်းမကြီးလည်းမြတ်ကြပါသဖေယ။ဒါပေမဲ့လို့တပည့်တော်တို့ဝါမစုံခင်ကဖေယကိုဖူးမြင်အတူတကွဝါဇဝါကလို့မြုံမှန်းခဲ့တာဟာလမ်းခရီးမြစ်တွေချောင်းတွေအိုင်တွေရေတွေပြီးနေသဖြင့်မလားနိုင်လို့ရောက်ရဒေသမှာဝါဇဝါကပ်၍ အခုတရင် ကျွတ်ပြန်တော့လည်းပဲတဲ့လီလာလစွာသောဟောဒီသင်္ကန်းကြီးတွေထမ်းဆောင်တဲ့ပူလာရသဖြင့်ယေရှုရှုရွှတ်အလိမ့်လိမ့်တို့ကြောင့်လမ်းခရီးတို့ပင်မန်းလှပါတယ်မြတ်စွာဘုရားလို့အဖြစ်မှန်ကိုတင်ပြလျောက်ထားပါတယ်အေးဒီတော့ဒီခေတ်ကလူသားတွေကဒီခေတ်ရဲ့သင်္ကန်းနဲ့ကြည့်ရင်တော့ဒီစကားကြီးကပိုတယ်လို့ထင်လိုက်အေးရှေးခေတ်သင်္ကန်းဆိုတာက ဘုန်းကြီးတို့မြတ်စွာဘုရား15ဝါသို့မဟုတ်15နှစ်ကြာတက္ကရာတစ်စောင်းကနှစ်20ကြာပါမှသင်္ကန်းဆိုတာကိုတရားဓမ္မတို့လှူဒန်းကြပါတယ်အဲ့ဒီအရင်ကသင်္ကန်းကိုလှူဒန်းရခေါင်းမှန်လည်းမသိဘူးလှူလည်းမလှူပါဘူးဘုရားမှုရှိတန်ခါလည်းနဘူးနှချားနဲ့လူပတ်တမ်းမှလို့မပြောဘူးဒါပြင်သာသနာသမိုင်းဥက တန်ဃာတော်တွေဘယ်လိုများနေထိုင်တော်မူချသလဲဆိုရင်တကားတကမာတိမသုံးမဲ့စွန့်ပစ်ထားခဲ့တဲ့အေးဆောင်နေအေးတကမလုံကြီးတွေကလေးအနိအဝင်းအပအဲအဲ့ဒီစွန့်ပစ်ထားတဲ့အစုပ်အပြတ်တွေကိုတထွာတညူအသားမမကောင်းမဲ့နေရာလေးအဲ့ဒါချုပ်စဖာထေဆိုယုံပြီးတော့ဝတ်တော်မူကြလို့ ဟောအထုအပမညီပါဘူးအထုအပညီမလားညီပါဘူးရရာတွေကောက်ဆက်ရတာကိုပြီးတော့ခြုံရိုးရောညီမလားညီပါဘူးအာတချို့ကကောင်းတယ်လို့အဝိုင်းတချို့က၄တောင်တချို့က၃တောင်ရသမျှလေးတွေချုပ်ဆက်ဖာထေးပြီးတော့ဝတ်ကြရအေးအောက်ခံဆိုတာကလည်းပဲအဝမျိုးစုံအယောင်မျိုးစုံဆိုတော့ အပေါ်ကဘယ်လိုဆိုးရည်ဆိုးတယ်ဖုံးတယ်ဆိုပေမဲ့အယောင်ရောညီပါမလားအဲအဲ့ဒါကြောင့်လေးလံပင်ပန်းထူတယ်လားတဲ့သင်္ကန်းနေဆိုတာဒါပါပဲပြိတ္တာဟုတ်ပလားအေးအဲ့ဒါလိုနဲ့ပင်ပန်းကြီးစွာဆောင်ရွက်ခဲ့ရတယ်မြတ်စွာဘုရားကသံဃာတော်များရဲ့အနာကအရေးမျောတွေးပြီးတကားလား အနုဇာနာမိဘေကဝေပုရိမဝတ္တဥဒ္ဒနာဘေကုဏံဂတိနံအထရိတုဘေကဝေငါဤသာသနာဝန္တယဟံတို့မြတ်တို့ဘောဓုံမကံငါဤจิตာတေယဟံတို့မြတ်တို့အာပုရိမဝတ္တဥဒ္ဒနာဝါဇုလပိကြောတိယနေဝကတ်၍တရင်ညောလာပြည့်နှင့်မဟာပွာရဏပြုတော်မူကြကုန်သောသင်ချေတတို့အား ကတိနာနာမန္တစသည်ငါတံအနိတန်ထီသွင်ကထိန်ခင်းရင်ကိုအနုသနာမိရှိပညာမပလပစေငါဗျာခွင့်ပြုတော်မူလိုက်လေသတည်းအဲ့ဒီတော့ကတဲ့ပြောရရင် ဘုန်းကြီးတို့သင်္ကန်းဆွမ်းကြောင်ရှိလို့ဘုရားဖွင့်ရသာသနာတွင်တန်ဃာတော်တော်ရဲ့အသုံးအဆောင်၄မျိုးကိုပစ္စည်း၄ပါးလို့ခေါ်ပါတယ်။ဘာခေါ်ပါလဲ။ပစ္စည်း၄ပါးလို့ခေါ်ပါတယ်။အဲ့ဒီမှာအေးသင်္ကန်းကစပြောရရင်ရိုးရိုးသင်္ကန်းလှူဒန်းခွင့်ကိုရှေအာဇီဝကကလျှောက်ထားတောင်းပန်လို့ဘုရားကသင်္ကန်းလူစေလို့ခွင့်ပြုခဲ့ရ။ အေးသမိုင်းရပြောရမယ်ဆိုရင်တော့ဖြင့်ဥဇိနီပြည့်ရှင်မင်းသာနာပိဇောတမေယောဂဗိဟဖြစ်တော့မြို့တွင်သို့မဟုတ်ပြည်တွင်သမားတော်များကထောပမပါပဲဒီယောဂပြောက်အောင်မကုနိုင်သာနာပိဇောတမင်းကလည်းပဲထောပလို့အတန်ကြသတ်စီပဲပြေးတာအဲ့ဒါနဲ့တို့ဘုရားကြီးဟိုမှာရှိတဲ့ တမအကျော်ဇီဝကာဆိုတဲ့တမတော်ကိုတွားရောက်ပြီးတော့ပင့်ခေါ်ကြလန်ကွန်လတ်မှာပြောထားတယ်အဲဆရာကြီးကျွန်ုပ်တို့ရဲ့ဘယင်ရှိမှလေ ထောပါဆိုတဲ့အတန်တော့လေးတန်မြမဟာလိုက်ပါနဲ့ဆရာကြီးရဲ့ကျွန်ုပ်တို့ဘယင်ကထောပါတန်ကြရင်အေးအဲ့ဒါသတ်စီပဲဗျကောင်းပါပြီကောင်းပါပြီဟာနဲ့ဥဇေနိပိပိသန္နာပိတောတမင်းရှိရောက်တော့ ယောဂဝေဒနာလက္ခဏာအသွာလာတွေကိုရှစ်စစ်ကြည့်လိုက်တော့ထောပပါမကိုပြောင်းမယ်။ဘာပါမပြောင်းမယ်။ထောပပါမပြောင်းမယ်။အဲ့တော့ဆရာကြီးကြီးပဲကားကဓမ္မထူးချာတမားတော်ကြီးဖြစ်တဲ့အတွက်ဒါကြောင့်ထောပနံပြအောင်ရှေးစီရင်၍ဘယင်ကိုရှေးကလိုက်။ရှေးကပြီးတော့အဲ့ဒီမှာ လေကျွတ်ရင်ဒီထောပနံထွက်တော့အဲ့ဒီလေမကျွတ်မီအချိန်အတွင်း ဥဇင်းဒီပြည်ကထွက်ပြေးဖို့ထွက်ခွာဖို့အရေးကြီးပါအရေးကြီးတော့ဘေသနာပိသောတမင်းမှာလည်းပဲရင်မြန်တော်၄မျိုးရင်မြန်တော်ဘယ်နှမျိုးအေးအရေးအတွက်အပြည့်တော်၅ခုပေါ့ဗျာတေးတဲ့ဘုန်းကြီးတို့ဘာသာဝတီရှင်မတနေ့ယူဇနာ90အင်္ဂလန်ရှင်နာဒီနီးနဲ့ဒီယူဇနာ80ဆိုရင်တဲ့ဟောဒီယူဇနာမှာ10မိုင်ဆိုရင် မိုင်မောဘလောက် မ်ယူဇနာ90တယူဇနာမှာရှင်းမယ်ရှင်း၅လီဟောချိုလိန်လေးတွေဝယ်ပြီးမူချိုချောင်းအပ်ပေးရအောင်တော့မှာပဲနော် MBB အက်တွေမိုင်မောင်းမလား400တနေ့တည်းသူသွားနိုင်တယ်နောက်ကာကလူမြန်တော်ကဟောယူဇနာ60မိုင်မောင်းမလား 480နှစ်ချင်းပေါက်သွားနိုင်နောက်မုံစာကေတိနဲ့ဝေလကတ္ထိမြင်းကောင်ကတနေ့ယူဇနာတရားမိုင်မောင်800သွားနိုင်တယ်သူတို့ကနှစ်ကောင်တော့နောက်တကူတဲ့နာလာဂီရီရှင်ကြတော့တနေ့ကိုယူဇနာ120သွားနိုင်တယ်မိုင်ပေါင်း960မှန်းရလားမှန်ပါဗျာတန်လုံးကျော်အောင်စေ ဒါပဲအေးပါတယ်အေးအဲ့ဒါရင်းမြန်တော့ဘယ်နှမျိုးလဲ၄မျိုးရှိအဲ့ဒီ၄မျိုးရပုံလေးကိုဘုန်းကြီးတို့ပြိဿများဘုရားကိစ္စတရားကိစ္စသံဃာကိစ္စသာသနာကိစ္စလူမှုရေးကိစ္စနိုင်ငံတော်ကိစ္စပြုရတာဟာအင်မတန်အကျိုးများတယ်ဆိုတာလေးကို ပြောပြရတယ်အဲ့ဒီဩဇ္ဇနိပြည့်ခြင်းပိသနာပိသောတမင်းဟာ တချိန်ကဘယင်းရဲ့ရှေးတမန်ဖြစ်ခဲ့ပါတယ်ခုခေတ်ဆိုရင်တော့ဆက်သားပေါ့ဗျာအဲ့တော့ယဟန္တာတပါးရဲ့တပိတ်ကိုယူပြီးတော့ဘယင်းနန်းတော်ပို့ဘယင်းနန်းတော်ကလောင်းလူလိုက်တာတွေကိုမွန်းမတက်မီအဲ့ဒီယဟန်တော်ရှိရကိုသူအရောက်သွားရနေကလည်းချစ်ချစ်တော့ပူပြင်းချွေတာနေရွှဲရွှဲနဲ့ဆိုတော့သန္နပိသောတာမင်းလောင်းလျက်တမန်တော်ကငါသည်ဤကဲ့သို့ ရှစ်ချက်တော့ကိုပြင်းတဲ့နေမင်းရဲ့အယောင်အောက်မှာတန်ဃာတော်အာမွမတက်မီအချိန်မီဆိုပြီးတော့ဆွမ်းပို့လှူဒါန်းရတဲ့ဝေယဝိဆကုသိုလ်ကြောင့်ဖြစ်ရဘဝမှာရင်းမြန်တော်များရပါစေတာလို့ဆုတောင်းပတနာပြုခဲ့လို့ရင်းမြန်တော်ဘယ်နှမျိုးလဲဗျာ၄မျိုးပါအကြီးအတွက်ကဟုတ်ပြီဒါကြောင့်ခွန်ကြီးတို့တရားတော်မှာများအာတရားဝဲ လာပေါင်း90အချိန်ပေါင်း480တိုက်အောင်လှုပ်ရှားရတဲ့ကုသိုလ်တွေကိုပြန်အောင်မေ့လိုက်ရင်မမိနိုင်စရာကြီးပဲဗျာတဏီလောကပြောပြောပျော်စရာကြီးပေါ့ပျော်စရာမကောင်းဘူးလားကောင်းပါတယ်ဗျာဒီဘုန်းကြီးပါဇက်သိရတဲ့နဲ့လာပြန်ပြီးအရင်မပါဖျားမပါကောင်းပါလေပျော်စရာမကောင်းဘူးလားပျော်စရာကောင်းပါတယ်ဗျာ အေးပျော်ကြဗျာကြည်သံဘိသန္တပိသောတာမင်းလောင်းလျာမှာတစ်ချိန်သာသူပြုခဲ့ရတို့ကံမြင်ကျိုးတော်ဆောင်များကြတော့ဟောလာပေါင်းမလောက်90ပါ90တရားပွဲအချိန်မောင်းအေး480အထိလှုပ်ရှားခဲ့ရတဲ့တို့ရဲ့လွတ်အားတွေဝေယဝိစ္စကုသိုလ်တွေဟာသိပ်ပြီးတော့မွန်မြတ်တန့်စင်တယ်လို့တနေ့ကိုများများမဟုတ်တစ်ချိန်တစ်ချိန်တရိယာကြသမ်းပါ ုန်းကြီးတို့ပြောခဲ့ပြီမိမိပြုထားတဲ့ကုသိုလ်တစ်ချိန်တရိယာတကုသိုလ်တိုးမယ်ဆယ်ချိန်တရိယာယင်အချိန်တရာတရိယာကုသိုလ်တရာတိုးမယ်ဗျာဒါကြောင့်ဘုန်းကြီးတို့ဓာတ်ပုံဗီဒီယို VCD ဟုတ်လားကင်မရာမှတ်တမ်းတွေနဲ့တင်ထားရတာကိုင်းတော်ပြီအဲ့ဒီတော့ခေါင်းကဆရာကြီးဇီဝကက အေးကျွတ်မထိုးလေချင်မတက်ခင်ထောဘာနမထွက်ခင်ဒီဥဇင်ဒီပြည်ကအမြန်ဆုံးထွက်ခွာတိမ်းရှောင်ဖို့အရေးကြီးတယ်ဒါကြောင့်ဥပတမိဖြင့်မန္လပါဖေယနောက်ရှိမဲ့တမျိုးရှာဖို့ရာအဲ့ဒီဘာဒဝတိရှင်မဆိုတာကိုခိတ္တအသုံးပြုခွင့်ပေးတော်မူပါအဲ့ဒီလိုဆိုပြီးတော့ဘာဒဝတိရှင်မနဲ့ပြေရောဗျာ ပြီးတော့လေချွန်တက်တဲ့အချိန်လေကျို့တဲ့အချိန်ထောပါနိုင်ရတယ်သေတိုင်းတစ်ပါးရှိချရာကငါအပေါ်လျှော်ကားရကောင်းမလားဟေ့မောင်ကာကသွားဆရာဇီဝကမိအောင်လိုက်ပြီးတော့ခေါ်ခဲ့ဒါကတော့ခွန်ကြီးကရင်ကြီးကြီးပြောတာပေါ့ဗျာအခုခက်နဲ့ဆိုရင်ဖမ်းငယ်ဟောအဲ့ဒါနဲ့မောင်ကာကကဆရာဇီဝကရှိသွားတဲ့ဘာဒဝတီရှင်မတဲ့မြန်နဲ့တွေ့တာကြောင့်မိရော မိတော့ရှင်အေးဘောကွာမင်းလည်းပဲမောပန်းစွာလာရတော့ရော့ရော့ဒီကျစုစည်းလေးစားလိုက်ပါလို့အိတ်ထဲမှာတခါတည်းနှိုက်ပြီးတော့ဝမ်းနှုတ်ဈေးကိုလက်သေးကြားထဲထားပြီးကျစုစည်းတစ်ဖက်က ထိုးတစ်ဖက်ကယုံကြည်အောင်ကြိုက်စားပြလိုက်အဲ့ဒီအခါမောင်ကာကကအာနာပါနာရည်ကြည်မှုရကျစုစည်းကိုစားလိုက်တော့အဲ့ဒီမှာ ဝင်းသွားနေခဲ့လို့ဩဆရာကြီးဝကရာဒီကျိုပြန်ပြေးခဲ့ရတယ်ဗျာ မှန်ရဲ့လားအခုကအမီဘီအဲ့ဒီရေရောင်းစားတာတော်သေးတာပေါ့ဗျာဝင်းတို့ရှိမပါပါဘူးဟုတ်ပလားမထောက်ခါရင်လည်းပြန်မယ်အာဒီကလူဘူးစိတ်တို့စနေသားနာမည်ကတက်တိုးတဲ့နော်ဂိုင်းရှိပါသေးဗျာအဲ့ဒါနဲ့နောက်ကြတော့သန္နပိသောတမင်းသည်အဲ့ဒီဆရာဇီဝကရှင်းတဲ့ပျောက်ကင်းတို့ ကျေးဇူးတင်သောအဖြစ်တသိန်းတံကပလာကြီးကိုရှေးကူဝါကညံပူဇော်ကအနေအဖြစ်ခြေကြွကအနေအဖြစ်ပူဇော်လိုက်အဲတော့ဆရာជីဝကက သောတာပန်မြတ်စွာဘုရားတဝါရပြီလို့နှစ်ဝါသုံးဝါလေးဝါရာဒီယဝါချို့ကို အသွါဗိမနာရမင်းနဲ့ဆရာជីဝကဝင်အပါတသိန်း2000သောပုဂ္ဂိုလ်တို့ချိုးဆိုကြတဲ့အခါမှာဘုရားကအနုဘောဝိကထာ တရားအရှင်းချင်းဟောကြားတော့ဗိမသာရမင်းဆရာကြီးဇီဝကအဝင်းအပါတသိန်းတသောင်းသောပုဂ္ဂိုလ်တို့တဲ့ဓမ္မပိသမယကျွတ်တန်းဝင် သောတာပန်တည်ရပါတယ်။ကျန်တသောင်းသောပုဂ္ဂိုလ်တို့ကတော့ကလျာဏပုထုရှင်ဖြစ်ကြပါတယ်။သာသနာတော်နဲ့ဆုံကြည်ခြင်းရဲ့ရလမှန်ရလားပြေကမှန်ပါပါအေးအဲ့ဒါနဲ့ဆိုပြီးတော့ဆရာကြီးဇီဝကက တသိန်းတံကပလာကြီးရတဲ့အခါသူမသုံးရက်တို့လောကပြောကြတာကောင်းမောရသာစာယကပေချစ်မိတ်ဆွေကိုတလေအမြဲရှင်းမြေပွဲ၌သူရဲ့ကောင်းကိုအလိုရှိလေတိမ်မွေးနဲ့နဲ့ခက်ခဲရရရောက်ခဲ့လာသောပညာရှိအာလူကြညာဤလို့မဂရိဝလင်္ကာဆိုပါတယ်အေးကောင်းကောင်းမွန်မွန်လေးစားရတွေ့ရကြုံရရင် ကိုချစ်ခင်မြတ်လို့တဲ့လူကိုတတိယထတတဲ့မှန်ရလားဘေးသာမှန်ပါပါအဲ့တော့ဆရာကြီးစီဝကမှာတသိန်းတာထူးမြတ်တဲ့ကပလာရတော့သူအချစ်ဆုံးကဘုရားတရားသံဃာသောတာပန်ဆိုတာေဘုရေအဝိစ္စပတာရိနသမန္နာကတောဓမ္မေအဝိစ္စပတာရိနသမန္နာကတောသံဃေအဝိစ္စပတာရိနသမန္နာကတော အတိဘက်ကဘုရားကို အသက်နဲ့လက်ဆွဲမြဲယုံကြည်တယ်တရားကိုအသက်နဲ့လက်ဆွဲမြဲယုံကြည်တယ်။ဘာငါကိုအသက်နဲ့လက်ဆွဲမြဲယုံကြည်တယ်။ယရဏသုံးပါးနဲ့ပတ်သက်လာရင် အသက်ကိုသာဆွတ်မယ်ယရဏသုံးပါးမဆွတ်ပါဘူး။ဒါကြောင့်ဆရာကြီးဇီဝကအချစ်ဆုံးကပါပါလေ။ယရဏသုံးပါးပါဗျာ။အဲဒါကြောင့်ဒီကပလာကြီးရတဲ့ကငါဘုရားမရှိတန်ငါအတွေ့လှူမယ် သို့တော့သင်္ကန်းဆိုတာလှူလဲလူတဦးမှမပေါ်ပေါက်သေးဘူးအဲဒီလိုမပေါ်ပေါက်သေးတဲ့အတွက်ဒါကြောင့်အခွင့်ကောင်းကိုမျောဘုရားတရားဟောခြင်းများတော့အာအထိုင်လေးများတော့တခါတည်းပဲစမြင့်တော်သားတွေခံကောင်းကြီးကဝေဒနာဖြစ်တော့မှဆရာကြီးဇေဝကအခေါ်လို့ဟိုဟာရှင်းရှိရင်ပေးလိုက်ပါတယ်ကြာလက်သုံးခုတကူတကူကို ရှူလိုက်ရင်အကျိန်ဆယ်ကျိန်ခန့်ဝမ်းသာဝမ်းသွားပါလိမ့်မယ် အဲ့လိုနဲ့ဆိုပြီးတော့ချိန်နှုံးတဝန်းသွားတော့မြတ်စွာဘုရားရွှေအားတော်နဲတော်မူတဲ့အခါတမားတော်မြတ်သာလေးစီမံဖန်တီနိုင်တဲ့ယသာယနာရှိအဲ့ဒီရှင်းနဲ့စီမံပြီးတော့မြတ်စွာဘုရားမူရှိတန်ခါဆွန့်ကပ်၍ရှိဖို့တောင်းပါလေဆရာကြီးဇီဝကဘာတောင်းရှိဖို့တောင်းဘုရားကြည်ညိုတဲ့လူကရှိဖို့တောင်းတယ်ဆိုတော့ယုံနိုင်ရလားဘုန်းကြီးတို့တော့ယုံတယ်ဗျာ ဒေါက်တာအီကျော်တို့ဒေါက်တာလူမော်တို့အဲ့ဒီမှာသိန်း90ကျော်ရေချင်းကြီးသူတို့ဘာသာသူတို့တာဝန်ယူသွားတာအဲ့ဒါဘုန်းကြီးကိုသူတို့ကရှေးဖို့တောင်းတာတဲ့ဟုတ်လားဟုတ်မဟုတ်တော့ပြောတာဘူးလေကိုဖြစ်ချင်ရပြောထည့်လိုက်ရတာကိုင်းထားတော့ဗျာအဲ့ဒီမှာရှေးဖို့ပေးပါဆိုတော့မွေမွေရင်မွေမွေရင်ပြည့်ပြည့် ရှီကိုမြင်တယ်ဆိုတာလို့ပညာရှိချင်းကြတော့သိတယ်။ကိုင်းတကာသဘောရှိကရောဟိတောင်းစီမှန်လားပါရှင်မြတ်သာသနာတပည့်တော်ကြုံတွေ့ရချက်တွေက အချို့ယဟနာလူဝတ်ကြောင်းနဲ့ဖြစ်ကြတယ်။အာရှိဆက်အသက်တီးသာသနာပြုဖို့သင်္ကန်းဝတ်မှဖြစ်မယ်။အဲဒီလိုသင်္ကန်းကိုဝတ်မှဆိုပြီးရှားပြီးတော့ဟိုနကဂါရမာတိမသုံမဆွန့်ပြစ်ထားခဲ့တဲ့အစုပ်အပြတ်တွေအဲ့ဒါတွေလိုက်လံကောက်ယူခြင်းက အတိတ်ဘဝကံရွေးဖြင့်နွားခွေလို့သိခဲ့ရတာတွေလည်းကြားခဲ့ရပါတယ်ဗျာဒါကြောင့်တန်ဃာတော်များအတွေ့တပည့်တော်သင်္ကန်းလှူခွင့်ပေးတော်မူပါအဲ့ဒါရှိဘဝကသင်္ကန်းလှူခွင့်ပေးပါဆိုတာရှိဘဝကပါဗျာအေးရှိဘဝကဗျာဣရာကြောင့်နုဇာနာမိဘေကဝေကပတိဇီဝရံပဋိက္ခဏိတုဘေကဝေငါဣချေတာယံတော်များတို့ ဣဇတကေရှေဟာဇီဝကသင်္ကလူခွေတောင်းတဲ့ဒီနေ့ကိုအစပြုပြီးတော့ဒုံမာကံသာသနာဝန်ထံတေယံတို့အားကာပတိရှိဝရကိုကမတိုက်မတွမညွမစုပင်ကိုတဘာဝကောင်းငင်ကြရေသပွဲရှိရနာရှင်ကျစွာဖြင့်လူလာတဲ့သင်္ကန်းကိုပဋိက္ခဏီတောအလူကရင်ငါ အလူခံ၍သုံးဆောင်ရင်ငါအနုဇာနာမိတန်ဃာတော်များချမ်းသာပွားစေဖို့ငါဖရာခွင့်ပြုတော်မူလိုက်လေတတိအဲ့ဒီလိုဆရာជីវကတောင်းမှလို့ဖရာကသင်္ကန်းလူခွင့်ပေးလိုက်တာ ။ဒါကြောင့်သင်္ကန်းကိုဆရာဇီဝကကတောင်းပန်လို့ခွင့်ပြုလိုက်တယ်။ဟောနောက်တစ်ခုကြောင်းအဲ့ဒီကြောင်းလည်းပဲခုနကပြောတဲ့15နှစ်နှစ်20အတွင်းလူရတန်းရကောင်းမှ မသိဘူးလူသုတ္တသူမရှိဘူး။သာသနာသမိုင်းဥပသံဃာတော်တွေဟာတိရမင်းရင်ဝါရပင်အောက်ကောက်၍ဘုံခြုံဘုံအဲ့ဒါကိုသာမိတွေ့ပြီးတော့ငိုရတော့ရှုနေဘူးတော့ပင်မန်းလို့ ဖြစ်တယ်လို့ဆိုပြီးတော့တရင်သုံးနေတော်မူကြပါတယ်တဏှိရာဇကျုတထေတောဘက်ကမြို့ဘက်ကတောဘက်ကိုခရီးထွက်လာတော့ဆွမ်းခံချိန်နဲ့တိုက်ဆုံသဖြင့်တဲ့တန်ဃာတော်များကခုနကသစ်တွင်ရင်ဝါတွင်အောက်ကောက်ယူဘုံအေးခြုံထဲကထွက်ပြီးတော့လာကြတာမြင်ရဟာတန်ဃာတော်တွေဟာအမိုးအကာရှိတဲ့အဆောက်အဦမရှိဘူးနဲ့တူတယ် သူကလည်းပဲပြည့်ပြည့်ဥဒါကျွဲဝသရာကလည်းပဲရှိတဲ့တွေ့တာရောက်တန်ဃာတော်နာချင်းကပ်၍တပည့်တော်ကိုရောတို့အဆောက်အဦလူစားမရချေဟာတကားကြီးခနေ့တိုင်အောင်ဖရာကတန်ဃာတော်တွေအဆောင်အဦနဲ့နေဖို့ခွင့်မပြုသေးဘူးတကားကြီးရဲ့တင်မဗျာကိုရောတို့ဆရာဘုရားကိုလျှောက်ထားလို့ခွင့်ပြုသနာရင်တပည့်တော်အကြောင်းကြပါဒါနဲ့ညနေချိန်ကမြတ်စွာဘုရားတန်ချင်းကပ်လို့ တရားဓမ္မအမတ်တရားတွေနာယူကျင့်သုံးစာပေတွေနာယူကျင့်သုံးပြီးတဲ့အခါကျတော့ဘုရားကချစ်သားတို့ဗာမြန်လျှောက်ထားလို့တလေအတိဘယ်ကတော့ကုသိုလ်ရွှေတကားဖွင့်လိုက်တာဘာလုပ်လိုက်ကုသိုလ်ရွှေတကားဖွင့်လိုက်ပါအဲ့ဒီကြတော့မှသံဃာတော်များကမှန်လားပါဗျာမနေ့ပိုင်းငါတဲ့ရာသီကျူတထေက တပည့်တော်များအတွက်အဆောက်အဦလှူလိုပါတဲ့ဘုရားတပည့်တော်များဘယ်လိုလက်ခံကျင့်သုံးရပါမလဲမြတ်စွာဘုရားဒီတော့မှအနုဒါနမိဘေကဝေကာမတိကုဋိပဋိကဏီတုဘေကဝေသာသနာဝန္တံအိုယဟန်တုဣဇတကေယာတိယတထေကကျောင်းလူခွင်တောင်းတဲ့ကနေကို စာထားပြီးတော့ ဒုမကန္တသနာဝန္တာရှင်ယဟန်တို့အားဂါပတိကုတိမိမိကဒုဗဓမ္မလူမတိုက်မတွမညွမဆိုပင်ကိုယ်တဘာဝကောင်းငင်ညာရေတပွဲတန်ရှင်သောစေရနာနဲ့လူလာတဲ့ကြောင်းကိုပဋိက္ခဏိတုံလူခန်းရင်ငါလူခန်း၍သုံးဆောင်ရင်ငါအနုဇာနာမိယနောမြချမ်းသာပွားဖို့ ကောင်းစွာမသွေခွင့်ပြုတနာတော်မူလိုက်လေသတည်းအဲ့ဒီလိုရာဇကြိုတထေးလျှောက်ထားတောင်းမှမှုအရာကြောင်းလူဝင့်ကိုဖရာချင်းမြင့်တော်မူပါတယ်။ဒါကြောင့်သင်္ကန်းအလူအဆဆရာဇီဝကာကကြောင်းအလူအဆရာဇကြိုတထေးကဟုတ်ပလားမှန်ပါပါ ဟောတို့ကံမြင့်အသင်းတို့အသင်းသားတို့ပြီးခဲ့တဲ့ရက်ကလှူဒန်းတဲ့ကထိန်ကြတော့ကဘယ်ပြမဘယ်နဘယ်လူဘယ်ဘယင်ဘယ်သူကမှတောင်းမှလျောက်ထားတာမရှိဘူးဖရာရဲ့ရွှေစိတ်တော်အလိုကြသံဃာတော်ပါ30တို့လေးလန်းစွာယေရှုရှင်လူအေးထူရဲလာတဲ့သင်္ကန်းကြီးတွေထမ်းပြီးတော့သွားလာချရတာ ချမ်းသာစေဖို့အနေအချင်းဆိုပြီးတော့ကထိန်ကိုကိုမြတ်စွာဘုရားရဲ့စိတ်အလိုချခွင့်ပြုခဲ့တယ်ဗျာဒါကြောင့်ဗုဒ္ဓစိတ်မှန်ဗုဒ္ဓစိတ်မှန်မတောင်းမှန်မတောင်းမှန်ဧကံထူရမြတ်ကထိန်ဧကံထူရမြတ်ကထိန်ဗုဒ္ဓစိတ်မှန်ဗုဒ္ဓစိတ်မှန်မတောင်းမှန်မတောင်း ဧကံထူတဲ့မြတ်ကထေဧကံထူတဲ့မြတ်ကထေရှုကြည်သမ်းပါဘုရားစိတ်မှန်ပထမပိုင်းဧကံထူတဲ့မြတ်ကထေဘုရားစိတ်မှန်ပထမပိုင်းဧကံထူတဲ့မြတ်ကထေ gain ကထိန်ဟာမထူဘူးလားထူပါရဲ့ဒါကြောင့်ကတိယတိဗုဒ္ဓတိဟိစသည်ဖြင့် ရှေးဆရာတော်များကဘုရားစရှိတော်အရိယာသူတော်ကောင်းတို့ကချီးကျူးအပ်တဲ့အ내သဘောကြောင့်ကထိန်ချီးမွမ်းတဲ့အ내သဘောဟာကထိန်ဆိုတာဒုပိဋ္ဌတိနာပိတာကရတိအာဂိစေနာဇီဝတိတိကထိနာယအင်မတန်တုတ်ခိုင်ချီးမတဲ့သစ်ပင်ကြီးဟာအထဲမှာအနှစ်တည်းလို့မြဲမြံခိုင်ခံ့သလိုဒီကထိန်ဟာလည်းပဲသာသနာ9000ကျော်အောင်မြဲမြံခိုင်ခံ့တည်ရတဲ့အ내သဘောကြောင့်ဘာခေါ်ပါလဲ ကထိန်လို့ခေါ်တယ်ဒါကြောင့်သာသနာ၅တောက်သာသနာ၅တောက်တိဋ္ဌံအောင်တိဋ္ဌံအောင်ရွယ်ဆောင်ထူတဲ့မြတ်ကထိန်ရွယ်ဆောင်ထူတဲ့မြတ်ကထိန်သာသနာ၅တောက်သာသနာ၅တောက်တိဋ္ဌံအောင်တိဋ္ဌံအောင်ရွယ်ဆောင်ထူတဲ့မြတ်ကထိန်ရွယ်ဆောင်ထူတဲ့မြတ်က ကြည်စမ်းဗျာဂတိရဲ့အချင်းအရာတွေဟာမထူးခြားဘူးလားထူးခြားပါဘူးအေးသိထူးခြားတာဗျာဟောဒီတော့ကတဲ့အဲ့ဒီကထိန်ဟာတဲ့ဘာနဲ့တူတယ်လဲဆိုရင်ဘုန်းကြီးတို့တရားဓမ္မများ အတွက်အဲ့ဝကြည်လိုက်တာနဲ့လေတူပါတယ်တရားဓမ္မတို့အိမ်နဲ့ဧည့်သည်မလာဘူးလားမလာဘူးပါတရားဓမ္မတို့ကလည်းတခြားမျိုးရအိမ်တွေမှာဧည့်သည်မလုပ်ဘူးဘူးလားမလုပ်ဘူးပါ အဲမိမိတို့အဲ့လေအဖြစ်လှုပ်လိုက်တဲ့အခါအိမ်တွေကကြာရနာနာအိတ်ဆရာစားဆရာနေဆရာယူဆရာပေါက်ဆရာချိုးဆရာအဖျားများအဝဝလူလီသေးမရှိများအဲ့ခံလိုက်ရင်စိတ်แท้ဘယ်နဲ့ခံစားရကျင်တ်တဲ့အာရတဲ့ဝမ်းသာတဲ့ကြည်နူးတဲ့သဘောကြတဲ့ပြိုးချလိုက်စမ်းမောကွန်ပျူတာခေကြီးထဲမှာအုံနောက်တွေဘာဖြစ်ကုန်မှန်ရလား အေးအဲ့ဒီလိုကျေနပ်သဘောကျတယ်ဒါဟိုအိမ်ရှင်ကအဲ့ကိုကျေလိုက်လို့အိမ်ရှင်ကအဲ့ကိုကျေလိုက်ဒီတော့ဧည့်သည်ဆိုတဲ့သဘောကိုပြန်ကြည့်ဧည့်သည်ဆိုတာခေတ္တခဏအခိုက်အတန့်ယာယီရောက်လာတဲ့ပုဂ္ဂိုလ်ကိုဘာခေါ်တယ်လဲအဲတို့သာသနာတော်မှာလည်းပဲသံဃာတော်တွေဟာရိုးရိုးမဟုတ်ဘူးမဟာဧည့်သည်တော်ကြီးအင်္ဂလိပ်လိုပြောရင် great ဧည့်သည်တော်ကြီးမှန်ရလား ဘာဖြစ်လို့တော့ရိုးရိုးသူ့လိုကိုလိုအသွားပြန်ဆိုတာကအိမ်အောင်သားမှုရှိပွားရင်းနဲ့သွားကြတန်ဃာတော်တွေကအိမ်အောင်မှုရှိသလားရှိပွားရင်းညစာစားသလားအေးအဲ့ဒါပဲဗျာဒါကြောင့်အင်မတန်မှထူးများလို့သူတို့ကိုမဟာဧည့်သည်တော်ကြီးလို့ဆိုရတယ်အဲ့ဒီလိုရှိပွားမရှာအိမ်အောင်မပြုညစာမစားရှိပွားချအိမ်အောင်မြန်းကစားရမယ်အချိန်ကိုတန်မိုးထားပြီးတော့ဘုရားသာသနာတော်ကြီးကို ကြကုတ်ကြခဲစိုက်လိုက်မတ်တဆောင်ရွက်တော်မူကြလို့မြင့်မြတ်သောကြောင့်သူတို့ကိုဘာခေါ်တယ်မဟာဧည့်တော်ကြီးတွေဒါပြင်မဟာဆိုတာသိသွားပြီဧည့်သည်ဆိုတာအခိုက်အတန့်ရောက်လာတဲ့ပုဂ္ဂိုလ်လို့ပြောခဲ့ပါပြီအဲ့တော့တဲ့ဖယားတဆုတဆုကွင်းမို့ဆိုတာဘယ်လောက်ကြာဒါပညာဓိကဖယားတတ္ထာဓိကဖယားချွေတဆတိုးလိုက် လေးသင်အရှစ်သင်ချင်းနဲ့ကဘာတသိဝရိယတိကဘယဆွေတဆတို့လိုက်16သင်ချင်းနဲ့ကဘာတသိပါရမီဖြစ်ရအဲ့ဒါတော့ကြာမှဘုရားတစုတစုပွင့်လာအဲ့ဒီဘုရားပွင့်မှသံဃာဆိုတာပေါ်ပေါက်လာတယ်ဗျာဟုတ်ပလားအဲ့တော့ခိတ္တခဏရောက်လာတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်တယ်အခုလဲသံဃာတော်တွေကဘုရားပွင့်ရခိအတွင်းကလေးမှာမှ နေပါတူတော့စွာပေါ်ပေါက်လာတယ်အဲ့ဒါကြောင့်သူတို့ကိုဘယ်နဲ့ခေါ်ရတယ်ဟာတင်ញံသွားပါလားဒါရှိရှိဆရာတော်ဘုရားများရဲ့ကျေးဇူးပဲပေါ့ဗျာအေးအဲ့တော့အဲ့ဒီသံဃာတော်ရှင်မြတ်တွေကမိမိတို့မျက်မှောက်မှာဧည့်သည်အဖြစ်နဲ့ရောက်လာတယ်ဆိုရင်ဧည့်သည်ဆိုတာကခရီးနဲ့မကြွဘူးပုဂ္ဂိုလ်ရဲ့ဆန္ဒမေတ္တာစေရနာလည်းမသိဘူးမှန်ရလားအေးတဲ့ အဲ့ဒီအခက်အခဲတွေကို ကြည်ပြီးတော့မှဟောဝိနည်းတော်မှာဘုရားပညာတော်မူတဲ့129ပါးသောသိက္ခာပေါ့ရှင်သာရိပုတ္တရာက အလိုလိုနေရင်ဓာပိုရကွာနှုတ်ဓာလိုရကွာထက်သူတို့ကိုလျှော့လုံးဝလုတ်ပိုင်ခွင့်မရှိဘူးသောတုရှင်မဝလရှင်ဥပါလိရှင်မကသဗ္ဗရှင်အနန္ဒရှင်အနုရုဒ္ဓအိမတအဋ္ဌိကရသာသနာတော်မှာ အရှိန်ကြီးမားတဲ့ပုဂ္ဂိုလ်ကြီးများသောမှ ဘုရားရဲ့သိက္ခာပုဒ်တွေကိုလိုတိုးပေါ်လျှောက်လို့လို့မရပါဘူးပြိတ္တာအဲ့ဒီလိုမရတဲ့ဟာကိုဟောဘုန်းကြီးတို့မြတ်မောင်ကထိအလူလူတန်းကြတဲ့ပုံကိုယ်တွေကသိက္ခာပုဒ်အပြင်၄မျိုး အကျိုးအပြင်၅ပါးအဲ့ဒါကိုရှင်သာရိပုတ္တရာရှင်မောက္ကလန်တို့နှုတ်မပေးနိုင်တဲ့ဟာကိုတို့ကထိန်တရားဓမ္မများကနှုတ်ပေးနိုင်ခဲ့တယ်ဗျာ မထူးခြားဘူးလားထူးခြားပါဗျာအေးအဲ့ဒါကဘာတွေလဲဆိုတော့ဆိုကြည့်ပัญญาခွင့်ရှင်ပัญญาခွင့်ရှင်မြင်ကင်းနေထိုင်မြင်ကင်းနေထိုင်မအဖိတ်ကြမအဖိတ်ကြဆွမ်းများစားပါ၏ဆွမ်းများစားပါ၏ဒိဋ္ဌံမပြဒိဋ္ဌံမပြငါလထာ၌ငါလထာ၌သံခိကသ သံဃိကပိုင်ရဂျူငါကိုင်ပိုင်ရဂျူငါကိုင်ဟောသံဃာတော်များကထိန်လှူဒန်းလိုက်လို့အဲ့ဒီကထိန်ရဲ့စွမ်းအင်ညောက်ဟောတိခါဘု၄ပါအကျိုး၅ပါ၅လတာခံစားပိုင်ခွင့်ရှိသွားတစ်ပัญญာခွင့်ရှင်အကဲ့၍ကထိန်မဟရင်တန်ဃာတော်တွေဟာ နေ့7နာရီကျော်မြို့ရဲရွာတဲ့အကြောင်းကိစ္စကြီးငယ်ရှိလို့ ဒီတိုင်းမသွားရပါဘူး12တောင်10တောင်ဝန်းကျင်ရှိတဲ့တန်ဃာကိုအရာဝိကာလိကမပဝေတနာပု္ပ္ပာမိမလားပါတပြည့်တော့ရွာတွင်သို့သွားဖို့ရခွင့်ပန်ပါသည်ဖရာလို့ပြောကြပြီးမှသွားရအဲဒီလိုမပြောဘဲနဲ့သွားလိုက်ရင်ဒီယဟန်အာဖတ်တဲ့အာဖတ်တဲ့ဆိုတာငရဲကြည့်တာပါပဲဟောကထိန်ငါရကမတွေက လှူဒါန်းလိုက်တဲ့သင်္ကန်းကြောင့်ကထိန်ခင်အာနိပြေယတော်မူကြတဲ့သံဃာတော်တွေမှာတရင်ညိုလာပြီကျော်တရက်ကစတပေါင်းလာပြီနေအထိဘယ်နှလားမှန်ပါပါတစ်တော်ပါလားဟုတ်ပါလားငါလားမဒီသုံးလားဘုန်းကြီးမြုပ်ထားခဲ့တယ်ဒီအမြုပ်ကိုဘုန်းကြီးတို့ပြိဿကဖော်နိုင်တယ်တော်တော်တော်လေးဒါကြောင့်လေရေရောက်စားတဲ့ဆရာဝန်တွေဖြစ်တာပဲအေးကြည်နူးဝယ်နေအပြင်ပြောတာ အဲ့ဒီလိုအပြောကောင်းလို့နိုင်ငံတော်လက်မှတ်ထိုးခဲ့ရပါပေါ့လားဘုန်းကြီးကတော့ကြည်နူးပဲအနေအချင်းဆစ်ရှင်လမ်းမှာခြေတော့ဆိုပြီးပြောတာလေအေးအဲ့ဒါနိုင်ငံရေးတဲ့စီးပွားရေးလူမှုရေးပညာရေးမဟောရဆိုတော့ဘုန်းကြီးကပါဠိရွတ်ပြီးထပြန်ရုံရှိတော့တာအခုဒါတွေပြောနေတာသာသနာရေးလည်းပါတယ်နိုင်ငံရေးလည်းပါတယ်ပညာရေးလည်းပါတယ်လူမှုရေးတွေလည်းပါနေတာပဲဟုတ်ပါလားအဲ့တော့ဖြူးเสียရတော့မဟုတ်တော့ဘူးဟုတ်ကဲ့ကိုကိုဖြစ်သွား ရဘူးတယ်မဟုတ်လားမေရှိသချင်းလေအလုံးကြီးတို့တို့မနဲ့ချိုဟုတ်ကဲကိုကိုလက်သမင်တို့တို့မတားနဲ့ချိုဟုတ်ကဲကိုကိုဓာရီဓာရီမဟောနဲ့ချိုဟုတ်ကဲကိုကိုဘုန်းကြီးကမဟောရဘူးလို့ပြောတာဘာမှမပြောပါဘူးဗျာသဘောပေါက်မလားသဘောပေါက်မလားသဘောပေါက်ပါဘူး။ကြိုက်တော်ပြီဖယ်ရောက်သွားပါလေ။ အဲ့တော့တဲ့ယဟန်တန်ဃာတော်များမှာတဲ့ဟောခုနကကထိန်မရရင်နေ့7နာရီကျော်ရွာတဲ့မြို့ထဲသွားရင်အဲ့ဒါခွင့်ပန်ပြီးသွားရတယ်ခွင့်မပန်မဲသွားရင်အဘတ်တင်အဘတ်တင်ဆိုတာဟောငရေကြည်တာပဲကထိန်ရတော်မူတဲ့ရှင်မြတ်တွေကြတော့တရင်ညလာပြီကသတပေါင်းလာပြီနေ့အထိ အဲ့ဒီအတွင်းမှာဘာမှဘသူ့ကိုမှအတိပေးပန်ကြားရခြင်းမရှိပဲလွတ်လပ်စွာသွားနိုင်ွယ်ရှိတယ်ဗျာဟုတ်ပလားဒါကြောင့်လွတ်လပ်ငါဗျာမြတ်တန်ငါရလာထူတဲ့မြတ်ကထေနံပါတ်နေ့ဟောပန်ကြားကိုညင်ကင်းနေထိုင် ဝိနည်းကြည်ရှိရိဆောင်းတော်မူကြတဲ့ရှင်များဒီအောက်ကသင်္မန်အဘောကဧကတိနထသင်္ကန်းကြီးအဲ့ဒါကိုတိရှိဝရိတိတောရှိဝရသင်္ကန်းဤကကရှိတယ်သင်္ကန်းသုံးနည်းအပေါင်းကိုဘုန်းကြီးတို့ကတိရှိဝရိလို့ပေါင်းခေါ်လိုက်တာအေးအဲ့တော့ကထိန်မရရင်အဲ့ဒီရှင်များတွေမှာအာယုံတက်တဲ့အခါဒီသင်္ကန်းကြီးနဲ့3000กว่าမနေရဘူး3000กว่าနေရင်အဘသင်အဘသင်ဆိုတာ ဟောကနေ့ကထိန်အလူရှင်တွေလူတန်းလိုက်တဲ့သင်္ကန်းရဲ့စွမ်းဟိတတ္တိကြောင့်ပရိညောလာပြည့်ကျော်တရက်ကစာတပေါင်းလာပြည့်နေအတိ9လတာကာလအရှင်မြတ်တို့သင်္ကန်းကရန်ကုန်မှာထားကိုရောကဖြူမာနေဟောအဘမသိငရဲမကြည့်တော့ဘူးဗျာလွတ်လပ်မသွားဘူးလားဒါကြောင့်ကထိန်အလူဟာလွတ်လပ်ရေးအလူကထိန်အလူဟာ သို့လွတ်လပ်ငါဗျာမြတ်တန်ငါရလာထူးတဲ့မြတ်ကထိန်နမသုံးကမအဖိတ်ကြဆွမ်းများစားပါတန်ဃာတော်များကိုတဲ့ခေါက်ဆွဲဆွမ်းဖုံပြီးကြွတော်မူပါမုံဟင်ငါဆွမ်းဖုံပြီးကြွတော်မူပါလို့ဆွမ်းဆိုတဲ့ဟောဟာရပါရ အာကိုရောခေါက်ဆွဲစားကြွပါမွေးငါစားကြွပါလို့သွားစားရင်အပြစ်အပတ်သင့်ပါတယ်။ဟောကထိန်အလူလူချတဲ့ထွက်တာကြောင့်ကထိန်အာနိသင်ရတော်မူကြတဲ့အရှင်မြတ်တို့ဟာငါလာတာကာလကိုရောကောက်တိပတ္တကိုရောတိပါတိကြွစားငရေမကြည့်တော်ဘူး။ကိုရောဒေနာပါတိကြွစားငရေမကြည့်တော်ဘူး။ကိုရောကောက်တိပါတိကြွဗိဒ္ဓယေအဲ ရင်မလုံးနဲ့လေရရင်မလုံးနဲ့တီးဆိုတာလက်ဖက်ရည်ပြောတာဒင်နာဆိုတာဒီနေရာမှာဟုတ်လားခမင်းကိုဆွမ်းကိုပြောတာဟုတ်ပလားကောက်သေးဆိုတာအရက်တော်ကြဒီအရက်တော့လို့အာမမသိမျိုးကျကိုတော်တွေပလောင်ထင်းကုန်လို့ဒုက္ခများကုန်မယ်ဟုတ်ပလားအေးအဲ့ဒါကြတော့ငရဲကြီးတယ်ဗျာဒီတိုင်းတော့ကိုတော်ခေါက်ဆွဲသားကြွား အာတကားတဲ့မုံဟင်းငါစားကြွရွှမ်းမပါပဲနဲ့စားအပြစ်မသိတော့ဘူးဗျာဘယ်နှလားဒါကြောင့်လွတ်လပ်ငါဗျာလွတ်လပ်ငါဗျာအမေရပြီးသားတွေပါလားတင်ញံကောင်းတဲ့ဘုရားပြီးမှမေ့ပြင်းတဲ့အကျင့်ဆိုးလေးတစ်ခုပဲဆိုဘယ်နှပါရသွားပါလဲအေးသုံးပါဗျာ နောက်တစ်ခုတဲ့ဘုန်းကြီးတို့ပြိဿဒိဋ္ဌမပြ၅လထားနိုင်တဲ့အကဲ၍ကထိန်မရရေအရှင်မြတ်တို့ဟာသင်္ကန်းကာလမှာတပါအခြားသောရက်မှာရတဲ့ဟာဆိုရင်အဲ့ဒီသင်္ကန်းတပိတ်ကိုအဋိဋ္ဌဝိကပနာဝိနည်းလုပ်ငန်းပြုရမပြုရင်အဲ့ဒီတပိတ်သင်္ကန်းလည်းဆွန်းအဘသင်ငရဲကြီးပဲဟောကထိန်လူခါရလို့ အာနိတယဟတဲ့သံဃာတော်မြတ်ကြတော့၅လတာကာလရှင်ရက်တယ်လို့၅လအထိအရိတဝိကမပြုဝိကပနာ မပြုပဲထားရင်တပိတ်သင်္ကန်းလည်းမစွန့်ရဘူးဗျာအာဘလည်းမသိတော့ဘူးလွတ်လပ်မသွားဘူးလားဒါကြောင့်လွတ်လပ်ငါဗျာလွတ်လပ်ငါဗျာနောက်တခုတန်ခိကပိုင်ရကျုံငါခိုင် အေးကြောင့်၌တွင်မတန်ခိကအများဆိုင်ရထားတာတွေကိုကတိအနိပင်မရရင် လာလာသမျှတန်ဃာတွေခွဲဝေပေးရ။ဩတကားတကမတွေကကတိခင်လိုက်လို့အာနိတေယတော်မူကြတဲ့အရှင်မြတ်တွေမှာငါလာတာကာလာပေးလို့ကပေးမပေးလို့ကမပေးဘာအဖတ်မှမသိအပြစ်ကလွတ်လွတ်လပ်ရေးရတော်မူသွားကြလို့ကထိန်အလူဟာလွတ်လပ်ရေးအလူတော်ဘာလူတော်လဲ ဒါကြောင့်လွတ်လပ်ငါဗျာလွတ်လပ်ငါဗျာအဲ့ဒါတန်ဃာတော်များအတွက်ဒါရိုက်အကျိုးဒါရိုက်ဆိုတာအဲတိုင်းရဲ့အကျိုးလူတွေကြတော့အင်ဒါရိုက်အင်ဒါရိုက်ဆိုတာတွယ်ဝိုက်ဆက်နွယ်ပေါင်းကူး၍ အေးတခြားလူကြတော့ကအလူရှင်များမှာတာရရဟောဒီကထိန်လူကြတော့ဟောတန်ဃာတော်များတာရရပြီးတော့အလူရှင်များကသကမဝဇရောပါရနေကေပောပုဝတိကောနေကာဘောဇနာလာဘိသနာရိနာဒနာဘောဂဝါပိစဒေတေလဘိတန္တိယသမကထိနာဒာယိနောဒါသမကထိနာဒါနံသတရေယုံဗုဒ္ဓဝဏိတာ တန်ဃာတော်များအကျိုး၅ပါးရသလိုဆက်နွယ်တော်ဝိုက်သောအပြင်တို့တရားဓမ္မတွေလည်းအကျိုး၅ပါးရနိုင်တယ်ဟုတ်ပလားဒီတော့တန်ဃာတော်များမပမကြပဲနဲ့လူရခကြီးသွားနိုင်တယ်လို့ဘုန်းကြီးတို့ပြိဋ္ဌာတွေလည်းအဲ့ဒီကထိအကျိုးပေးခြင်းကြတော့ဟောစပွန်ဆာတို့ဗီဇာတို့မလိုပဲကြိုက်ရသွားရပြီတော့နတ်ပြင်ကတောင်းမယူပါဘူးပဲသစ်ပင်များပေါက်ပေါက်ချင်းသီးပါရဲ့လားမသီးပါဘူး တီးချိန်တမ်းမှအဲကထိန်အကျိုးပေးခွင့်ကြုံမှပေးပါလိမ့်မယ်ဒါလေးနဲ့သတိထားပါနေ့ဖြင့်ကတောင်းမယူပါဘူးဟုတ်ပလားအေးနောက်တစ်ခုညင်ကင်းနေထိုင်သံဃာတော်များသင်္ကန်းကြီးနဲ့ညင်ကင်းစွာနေထိုင်ခွင့်ရှိသလို ဘုန်းကြီးတို့ပရိသတ်တို့လည်းပဲတဲ့ကိုယ့်ပစ္စည်းနဲ့ပတ်သက်၍တဲ့အေးဝေးကွာစွာနေချတော့လည်းပဲရန်သူ၅ပါးမဖြစ်စည်းနိုင်ရင် အကျိုးကထိန်အကျိုးပေးတဲ့အခါရပါလိမ့်မယ်။လက်ပြင်ကတောင်းမယူပါဘူး။ဟုတ်တယ်လေ။မှန်ရလား။နာမသုံးသံဃာတော်များအစားဇာနဲ့ပတ်သက်၍လွတ်လပ်အပြစ်ကင်းကြတယ်လို့ ဘုဒ္ဓဂါဒကမတွေလည်းပဲအစာသာနဲ့ပတ်သက်လို့လောကပြောကြတဲ့ဘူးသွင်းခြင်းအပင်ချခြင်းပြုစားခြင်းဆိုတာတွေမရှိပါဘူးဘယ်အချိန်လို့အထင်ကျိုးပေးတဲ့အချိန်နဲ့ဖြင့်ကတောင်းမယူပါဘူးပရိသတ်ဟုတ်ပလားနာမလေးတဲ့ဟောဒိဋ္ဌမပြငါးလထားနိုင်သံဃာတော်ရှင်မြတ်တို့သည်ဝိနိကာယဒိဋ္ဌဝိကမ္မတမပြုပဲ ပြည့်ကြည်သင်္ကန်းတပိတ်တွေ9လတာထားနိုင်တယ်လို့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲဟောကိုပြည့်ကြည်ပဲပိတ်ဆို့သိမ့်ကြည်ခြင်းမရှိပဲလွတ်လပ်စွာထားအတချောင်းကစမပြောက်ပါဘူးတဲ့ဗျာမကောင်းဘူးလားကောင်းလိုက်တာမှ very very ကိုခုခုရှယ်ကောင်းမှကောင်းမှန်ရဲ့လားဟောဗျာအကုန်လုံးလည်းမထောက်ခံပါလား မှန်ရဲ့လားမှန်ပါဗျာနမငါအေးသံဃာတော်များကတိန်ရတော့တိုင်းကပြည်ကြီးအစိုးတရားပိုင်ဆိုင်ဝင် ရှိသလိုတို့ကထိန်လူလူကြတဲ့တရားဓမ္မတွေလည်းကိုပြည့်ကြီးမပေးမလူမကြည်ပြူပါလင်သောတိကလက်စွပ်ကိုအဇတတချွတ်မရသလိုကြားဘူးလားကြားဘူးရင်ပြီးရောဟုတ်တယ်လေကြားဘူးတယ်ဆိုပြီးရောပေါ့ ကဲဇောတိကရဲ့ဟာတချိန်ကသူ့အိမ်ဆောက်ဖို့ရဲ့လို့တေဝါတွေတိုက်လာလမ်းကြီးဖြတ်လာအေးအုံမင်းရင့်ရနေတဲ့ကြောင်းတစ်ခုတွေ့တဲ့အခါဟာတို့အိမ်ကကိလေသာအာယုကာမဂုဏ်ခံစားမဲ့အိဟောဒီကြောင်းကတော့သူတော်သူမြတ်တွေတဲ့ရင်တုံစံပြောမဲ့နေရငါအိမ်မဆောက်သေးဘူးကြောင်းဆောင်မယ်သူတတ်သွမ်းသမျှကြောင်းဆောင်ပြီးတော့ဘေးကအဲမိဒရေဒလေဒသူတော်လူသစ်ပင်နေဆိုင်ရေတွင်ရေကန်းကလေးတွေ အဲ့ဒါလေးတွေနဲ့ပြုတ်လုထားခဲ့အဲ့ဒီရဲ့အကျိုးပေးအရာဗုဒ္ဓဘောဓမလက်ထက်တော်အခါမှာဇောတိကရဲ့နံပြတကိုတရားမင်းနဲ့တရားမင်းရဲ့အမိတ်အရာ မာတလိဝိသကြုံတို့ကဆောက်ပေးရပါတယ်ဟုတ်ပလားတချိန်ကတော့ဥက္ကဋ္ဌကြီးနဲ့ဝမ်တူတို့ကဆောက်ပေးရတယ်လို့ခွန်ကြီးတို့ပြောခဲ့ပါတယ်အခုတော့ဟုတ်ကဲ့ကိုကိုလို့မပြောတော့ပါဘူးဗျာ ကိုကတော့ချစ်လို့ချစ်စလို့ပြောတာဟုတ်ပလား तू ကအရှိမခံဘူးတထောင်နဲ့တွေ့တော့လဲဟုတ်ကဲ့ကိုကိုပြောပါဘူးဗျာအဲ့တော့တရားမင်းနဲ့မာတလိဝိသကြုံတို့ကဖန်သေးရတယ်ဖန်ခြင်းတော့အဲ့ဒီချိန်မှာဇတတကဆယ်မကျော်သေးတဲ့အရွယ်တော့ဖခင်ဗိမသာရမင်းကြီးကဟာနတ်များကဖန်ပြစ်ထားတဲ့အိမ်ဆိုတော့ तू ကဘုသူတအဖြစ်ကြည့်ကြည့် အဲ့ဒီမှာရှော့ကြည့်တော့အငမန်းလေးလေးပဲပရိသတ်ကြီးအဲ့ဒီအကြောင်းကိုပြောရင်တော့များနေလိမ့်မယ်တော်ပြီအဲ့တော့ဗိမသာရမင်းကြီးကခုနကပြောပြီးပြီဆရာကြီးရှိဘကနဲ့သောတာပန်တည်တဲ့ပုဂ္ဂိုလ်သူတော်ဘာပစ္စည်းအတချောင်းမိချင်းဆန်တချောင်းမလို့ခြင်းဘူးဗျဒါပေမဲ့ဟိုးဘုဒ္ဓလင်သားကလေးဇာတတဘာပါလေဥပပုထုဇဉ်လူသားလေးဇာတတက ငါ့အဖေတင်ညံ့တာပဲကွာဘယင်လုတ်ပြီးသက်သားအိမ်ကြီးကြည်သာမြို့သားဖြစ်တဲ့ဇီဝကကဟုတ်ပါဘယ်သူပါလဲအဇောတိကကဖန်နံပြတ်သားနဲ့ငါဘယင်ဖြစ်ရင်တော့ဒီအိမ်ကြီးကိုသိမ့်မယ်လူမိုက်ဆိုတာငငယ်တဲ့ကဇပြတာအဲ့ဒါကြောင့်ဒုပရိသကလေးတငယ်တွေကောင်းရမယ်ဗျာငငယ်ရွယ်ရွယ်ကကောင်းသွားရင် အဲကြီးရင်လည်းကောင်းသွားတတ်ပါတယ်မှန်ပါရဲ့လားကြော်ချိုင်းဟုတ်ပါလားအဲငယ်ကကောင်းမှကြီးမှကောင်းတယ်ငယ်ကသစ်ပင်လေးဖြောင်းမှကြီးတဲ့အခါလဲဖြောင်းတယ်မဟုတ်လားအဲ့တော့လူငယ်လူရွယ်တွေကောင်းအောင်လုပ်ကြဒီမှာလူဗါတဲ့ကလေးတရားဝဲလုပ်နေတယ်ဆိုပါလားမှန်ပါပါဘုန်းကြီးတို့တော့ပူတာအိုရောက်သွားလို့ဒီထက်မပါတော့ဘူးဟုတ်ပါလား အေးအဲ့ဒီမှာကလေးတရားဝဲလုံနေတာကလေးတွေအုံနောက်နှလုံးသားတန့်ရှင်းဖြူစင်နိုင်ငံအကျိုးဘာသာအကျိုးသာသနာအကျိုးရွက်ဆောင်လို့တဲ့စိတ်ဆန္ဒတွေရှိမှတဲ့ဟောပို့ပြီးတော့ကောင်းသွားတာပေါ့ဗျာပို့ပြီးတော့ဆိုတော့အခုလေကောင်းပါလေမကောင်းဘူးလားဘာတော့အေးကောင်းပါတယ်လို့ဟုတ်လားကြည်နူးအောင်ဘုန်းကြီးတို့ပြောတာဘာမှရည်ရွယ်ချက်ပါပါဘူးဗျာနော် နိုင်ငံရေးဟောပါဆိုလည်းမဟောတတ်ပါငွေတွေအမေနှစ်နှစ်သားကတည်သွားတယ်ထမင်းညာငယ်ကြိုက်ပြီးချောင်းလိုက်တာဒီအချိန်ထိလူဆိုတာမိုးရွပြစ်ဖရာကျူတခါမှမထွက်ဘူးဒါတော့ရှင်းရှင်းတန်တန်ကိုတော်လေးပါမှန်ရလားအမလေးမယုံရင်လက်သေးပေါ်တင်ခံရဲကြည့်ဘာလို့ဟုတ်မလားအဲ့တော့နိုင်ငံရေးဆိုတာဘုန်းကြီးတို့ဟောပါကိုတော့ငါးတာကြောင်ကြီးဆောက်ပြီးမယ်ဆိုလဲဟောတာဘူး ဟုတ်မလားအဲစိတ်ကြည်နူးပဲလေတော့တုကနာစိတ်ဒါချစ်လို့ပြောတယ်ဟုတ်တာပဲမှန်ပါရဲ့လားမှန်ပါရဲ့အဲဟုတ်ကဲ့ကိုကိုလို့ကြိုက်ပဲရောက်သွားပါလေအဇာတသမင်းကဆဲမကျော်သေးတဲ့အရွယ်တော်ငယ်ငယ်ကစသူမြတ်ပြည်ကြီးလူချင်းအားကြီးနောက်ဆုံးကြတော့သူ့အဖေကိုယာဒူးနဲ့အာနာငတ်သဖြင့်သတ်ပြီးတော့အတင်းအကျပ် နိုင်ငံတော်အာဏာယူခဲ့ပါအဲယူခဲ့လဲပြီးတော့ရှရာဇီဝကအိမ်ဟမောင်ဇောတိကအိမ်သွားသိမ့်တော့တာပဲပြိတ္တအိမ်အဲ့ဒီအချိန်မှာအိမ်မှာဇောတိကမရှိဘူးဘုရားကြောင့်သွားပြီးတော့တရားနာနေအေးဒီတော့ဟိုးတစ်ချိန်တုန်းကကြောင်ဆောင်အာမိဒာရေဒလေဒာသစ်ပင်ပန်းမန်းလေးတွေစိုက်ခဲ့ရှိယုကလေးကာခဲ့လို့အခုရှရာဇီဝကရဲ့အမောင်ဇောတိကရဲ့အိမ်ကြတော့ ဖန်တရိုက်မန်တရိုက်ဟုတ်လားအဲပလဲတရိုက်မြတရိုက်စိန်တရိုက်ရွှေတရိုက်ငွေတရိုက်တရိုက်ခုနှစ်ထယရဏတရိုက်ခုနှစ်ထကာထားအဲ့ဒီတော့ဒီကအဇန္တသစိတ္တကတရဟိုဟာတဲ့ယရဏတွေကရောင်မြန်ဟလိုက်တော့ခုနှစ်တက်ဖြစ်သွားဒါနဲ့ခါလည်းပဲအဇန္တသသိမ့်မရလက်မှတ်ချပြန်လာလမ်းခွန်လာကျောင်းကတရားနာပြန်လာတဲ့ဆရာကြီးဝကနဲ့တွေ့ရောဗျာဟေးဒေါတိကမင်းကိုဖမ်းတယ်ဘာကိစ္စလဲဘင်းမင်းလေမင်းငါ့ကို အာခံလို့လေ ဟာဘင်းပြောနေတာကျွန်ုပ်နားကိုမလဲဘူးဘာကိစ္စအခိုင်အမှလဲအေးငါမင်းအိမ်သွားသိမ့်တယ်ကွာတဲ့မင်းကငါတတ်တောင်နာဘူးရုနဲ့လူစုကပြန်ခုကဟာဘင်းကြီးပြောတာကျွန်တော်မျိုးမြေဘာမှနားမလဲပါလားကျွန်တော်မျိုးဘုရားကြောင်းတော်သွားတရားနာနေတာအိမ်မရှိဘူးနေပါဦးဘုရင်ကြီးကဘာကိစ္စသွားတာမင်းအိမ်သိမ့်မလို့ကို့အမှမဟုတ်ပဲနဲ့ဘာလို့လိုချင်တာလဲဘယ်သူကပြောတာ ယောတိကကဘယ်သူ့ကိုပြောတာဇာတသမင်းကိုပြောတာတေချာလဲနားထောင်သွားကြမှတ်သွားကြနော်တော်ကြဟုတ်ကဲ့ကိုကိုဆိုရင်မလွယ်ဘူးအေးအဲ့တော့မဟုတ်ဘူးတဲ့ဘယင်းနဲ့ဘာလို့သူများပစ္စည်းကိုချောင်းလိုချင်တာလေတဲ့ငါလိုချင်လို့လိုချင်တယ်ပြောတာဟင်းဒီလိုလိုချင်တယ်ရမလားတဲ့ဒီမှလေတဲ့ရှင်အဘယင်းအဇာတသနေအပြင် မတ်တရခုံမဲ့ဆိုရင် 78တောင်မြင့်အောင်ခုန်နိုင်တယ်ခရောင်းကျိုက်ပြီးပြီးတော့အာယုခုန်နိုင်အတောင်80ခုန်နိုင် ရှင်မြောင်းငါးကြီးအမီးကကြွက်ကလေးတွေလိုကင်မြောက်နိုင်ဟောဒီကျွန်ုပ်လက်သားမှာဝတ်ထားတဲ့နဝရလက်ဆိုကျွန်ုပ်မပေးဘူးအေးဇောတိကတော့ပစ္စည်းမကြည့်ဘူးမပေးလို့ယူမဖြစ်ဘူးဆိုတာရှင်မင်းကြီးမကြားဘူးဘူးလားဒါရင်ငါနားမလဲဘူးကွာငါလိုချင်တာပဲဒီလိုလုပ်လို့ဘယ်ရမလဲကိုင်းချွတ်ကြည်တာ ခရောင်းမြောင်အောင်ကြိုက်လောဘဇောတိုက်ပြီးတော့ချွတ်လိုက်တာချွေးပြိုက်ပြိုက်ကြလာတယ်လက်သန်းကလက်စွပ်ချွတ်မရဘူးဗျာဟုတ်ပါလားမှန်ပါပါအဲအဲ့ဒါပဲဟောကထိန်မှာတန်ဃာတော်များရဲ့တိုင်းကပစ္စည်းပိုင်းဆိုင်တွင်ရှိသွားတယ်လို့အလူရှင်တွေမှလည်းကိုယ့်ပစ္စည်းမကြည်ပြူရင်ဇောတိကလက်စွပ်ကိုအဇာတသချွတ်မရတယ်လို့ပါပဲတဲ့မကောင်းဘူးလားဗျာကောင်းပါဗျာ အဲ့တော့နာနာခင်းညာများများလှူကြဟုတ်ပလားအဲအလုံးโอเคမှာရှုပ်ပြေသွားမယ်ဒုပရိသရေဒါကြောင့်ပัญจခွင့်ရှင်ပัญจခွင့်ရှင်မြင်ကင်းနေထိုင်မြင်ကင်းနေထိုင်မအဖိတ်ကြမအဖိတ်ကြဆွမ်းမြစားပိုင်ဆွမ်းမြစားပိုင်ဒိဋ္ဌံမပြဒိဋ္ဌံမပြ ငါလထား၌ငါလထား၌တန်ခိကတန်ခိကပိုင်ဟာဂျူငါไก่ပိုင်ဟာဂျူငါไก่အဲ့ဒါသံဃာတော်များကထိန်ကြောက်ရရှိသွားတဲ့ငါလတာအဂျူငါပါပဲဗျာမှန်ရဲ့လားအေးခါတိုင်းဆိုတော့တို့လူတွေကလည်းပဲပြောအောင်ဟိုကထိန်ဒီကထိန်ဆိုပြီးတော့လေအေးအဲ့ဒီမှာသွားသွားဝါပြီးတော့သာပြန်လာကြတယ်တရားနာတဲ့လူကနဲတယ် ဒါကြောင့်အခုရေစိမ်ပြီးတော့ဇိမ်နဲ့ဟောပင်နေတာသဘောပေါက်ပလားသဘောပေါက်ပါဘူးဘုန်းကြီးတို့ကတော့ပုံနှထိုင်လူကြီးဆိုတော့မြတ်မြတ်တတာပေါ့ဟိုဘက်ကလာပြောဒီဘက်ကလာပြောဟုတ်ပလား तू ကနှစ်ဖက်ကြားကြားတော့ तू ကအမှန်ပြောတတ်တာပေါ့မှန်ရလားမှန်ပါပါအေးတခါတည်းကြတော့လည်းပဲလူတော့လူခဲ့ရပြီးတော့မကောင်းတာချင်းဟွန်းလူရတာနဲ့တန်မှန်ဘူးကွာအဲ့လိုမလုပ်ကြလှူတယ်ဆိုတာကုန်ပစ္စည်းအရင်တယ် အရင်တည်းတယ်ဆိုတာအမျက်လိုခြင်းလို့အရင်တည်းတယ်ဆိုတာအေးလူတဲ့အခါမှာတဲ့မိမိပါဇက်ထဲကထွေးထုတ်လိုက်တဲ့ခံတွင်းတွေချွဲကန်းကို ပြန်မျိုးပါဆိုမျိုးမလားမမျိုးပါဘူးမမျိုးလို့ရိုက်မယ်ဆိုရင်တော့အရိုက်သာခံလိုက်မယ်မမျိုးရေးချမအိုမမျိုးဒီမမျိုးမမျိုးမမျိုးလေးရတဲ့အိုမမျိုးဒီမမျိုးဖះမှန်ရလားမှန်ပါပါဗျအဲ့ဒီလိုပဲ ကိုယ့်ရဲ့ပစ္စည်းကိုလှူဒန်းတယ်ဆိုတာဓာရီထွေးထုံလိုက်တာပြန်မမျိုးချင်းတယ်လို့ဒီပစ္စည်းပေါ်တတ်မှတ်မှုကင်းရအခုတော့လူတွေကငပြောသည်လူရင်ဘုန်းကြီးကမုံကြွေးပါဒကာတော်မကမုံလူရင်ဘုန်းကြီးကငပြောသည်ကြွေးမှဆိုတော့လှူရလားလဲစားလားအဲ့ဒီလိုလဲစားလို့လဲခမရတို့ဟုတ်ကဲ့ကိုကိုဒါပဲဗျာကံတူအကျိုးပေးပါပါလေ ဘုရားဆွမ်းတော်တင်တော့ခွက်ဗကများကြီးကြီးလားသေးသေးလားရေခွက်ရောအဲ့ဒါပဲကာနူကျိုးပဲအခုကော်ဖီခွက်ကလေးတွေသေးသေးလေးရှိ50ပေးရလားဘုရားကျော်သားဆိုတော့ပိုက်ဆံနဲ့တောင်သေးနေသေးတယ်ဘယ်သူမပြူကန်တူအကျိုးပေးဟုတ်မလားနောက်များများရချင်းအဲများများလူအခု ဟုတ်လားဒေါက်တာအီယူကပြောတယ်ရှင်မယားနော်တဲ့ရေစီစင်းရင်နဲ့လှုပ်ထားတာတဲ့ရှင်မယားတရားပွဲမှာ10သိမ့်မရသေးတဲ့သိန်း50ကုန်တယ်ဆိုတော့သဘောပေါက်ရဲ့များများလိုချင်ရင်များများလိုဒါပဲတကယ်သဘောပေါက်တဲ့လူကလေအဲလက်တွေလှုပ်တယ်ဟုတ်တယ်လေသဘောပေါက်တဲ့လူကလက်တွေလှုပ်တယ် သဘောမပေါက်တဲ့လူကတော့ဟုတ်လားမမဖေရတင်မဖေရဟုတ်ပါဖေရလို့ဝုကြည်တန်းကြီးလေးပြောသွားတာကိုင်းသဘောပေါက်မပေါက်စမ်းကြည့်အောင်ကိုင်းတို့ချောင်းဗျာသဘောပေါက်ရင်ချွတ်မယ်လေနခို့ချခွားသေးတာတွေကပြောလိမ့်မယ်တို့မပါလို့အေးဟုတ်တယ်မပါတဲ့လူကပြောသွားရှိတာပါတဲ့လူကနားချင်ကြိုက်တာတော့မကုတ်ဘူးတော်ကြဘုန်းကြီးကနှောင်းချစ်တယ်ထင်ပါစို့ အိမ်ကြမှာကြော်ပယုတ်စီနဲ့ဆိုပြီးပို့မယ်ဒီလိုလာတာကဲဟောက်တာကြီးကြော်ကြီးထက်ထက်မဟုတ်ကြတော့သိန်း350ပေးရတာဖြူတို့ကလည်းအခုမော်ဒယ်လုပ်လိုက်ပါပြီလို့မှန်ရလားကိုင်းတော်ပါပြီဗျာစမ်းပြီလို့ပြောတာနော်အဲ့တော့အကျိုး၅ပါးရတယ်အကျိုးဘယ်နှပါးအေးအဲ့တော့သံဃာတော်များမဟာဧည့်သည်တော်ကြီးတွေအတွက် 228ပါးသောသိက္ခာပုဒ်မှာ၄မျိုးသို့မဟုတ်အကျိုး၅ပါးလွတ်လပ်တဲ့အခွင့်အရေးကိုပေးလိုက်လို့အဲ့ကိုခြေလိုက်တာပဲဗျာသဘောပေါက်ပြီလားမှန်ပါဗျာငါတော်များအပြစ်မသိအဘာမသိငရဲမကြည့်အောင် ဒုဒကဒကမရိယကကုသိုလ်ရေးရကထိန်အလူကိုလူလိုက်တဲ့ပြတန်ဃာတော်များအတွက်အဲဝကြည်လိုက်တာပဲဒါကြောင့်အဲဝကြည်စွာအဲဝကြည်စွာမြတ်တန်ဃာမြတ်တန်ဃာလူရာထုတဲ့မြတ်ကထိန်လူရာထုတဲ့မြတ်ကထိန်အဲဝကြည်စွာအဲဝကြည်စွာမြတ်တန်ဃာမြတ်တန်ဃာလူရာထုတဲ့မြတ်ကထိန်လူရာထုတဲ့မြတ်ကထိန် အေးပြီးတော့ဟောဒီကထိဏဒါနအလူဆိုတာတန်ရောရှင်ကင်းရတယ်ဘာပါလဲတန်ရောရှင်ကင်းရတယ်တန်ရောရှင်ရှိရင်ရှင်းရတတ်တယ်ဟုတ်ပလားဟိုမရည်ကဲဆိုတဲ့သချင်းလေးကြားဘူးလားရေခဲလေမာပြီးတော့အေးတာပါပဲဗျာမမအေးဆိုတာလေတန်ရောရှင်တန်ရော စကားလေးသုံးလုံးနဲ့မဟုတ်တာပေါ့ငါးလုံးလောက်ရှိလေပြတ်သေးလောက်ရှည်လိုက်တဲ့ဆွဲလိုက်တဲ့မြင်းလိုက်တဲ့တန်ရောရှင်မှန်ရဲ့လားမှန်ပါဗျာအေးတန်ရောရှင်ဆိုတာအဲကိလေသာတရားအကုသိုလ်တရားရှိုးရှိုးကို ဖြစ်စေတတ်တဲ့တရားဟုတ်ပလား အေးအဲ့တော့ဒီကထိန်အလူဆိုတာတန်ရောရှင်ကင်းရတယ်။ဘာကင်းရတယ်။တန်ရောရှင်ကင်းရ။အေးတန်ရောခြင်းကြောင့်ရှင်ရဲ့ဒုက္ခအမျိုးမျိုးဖြစ်တယ်ဗျ။အဲ့တော့ဒီကထိနာဒါနတန်ရောခြင်းဘလောက်ကင်းရတယ်လဲဆိုရင်တို့လောကမှာအရင်နှီးဆုံးပုဂ္ဂိုလ်ဘယ်သူလဲ။ဘာလဲ။ထက်ထက်တို့ကကံစားမဲ့ထက်ပြီးတယ်လို့ဖြူဖြူတို့ကလည်းကံစားမဲ့ထက်ပြီးရအောင်။ ဘုန်းကြီးအခုစီးနေတဲ့လင်္ကစုသာကသိန်း100လောက်အ ਨੇ ဆုံးတန်နဲ့အလကားယူထားလိုက်မှန်ရဲ့ကဲအဖေအမေအဖိုးအဖွားဦးကြီးဦးလေးပါကြီးပါတို့ရီကြီးဤလေးတွေကြီးတွေလေးအကိုအမနမညီငယ်ကဲအဲ့ဒီထဲမှာဘသူအရင်ဤဆုံးအမေပါတလုံးလွဲလို့ကဒုံးနေလဲမွဲကုန်တော့မှာပါပဲဘသူအရင်ဤဆုံးတော့ အမေအရင်ဒီဆိုမိဘမရဘူးတယောက်တည်းယူရမယ်အမေကသူ့ဘက်ထဲကခိုးလလွယ်ဆက်လက်မွေးပြီးတော့နှုတ်ရီတိုက်ကျွေးခဲ့အဖေဆိုတာတော့ပါတော့ဟုတ်တယ်မဟုတ်လားသူကလည်းရင်လည်းပတ်ချင်ပတ်နေတာသိသေးကြတာမဟုတ်ဘူးအမေကတော့သူ့ဘက်ထဲထွက်လာလို့သေချာတယ်ပြိတ္တရေအဲ့ဒါကြောင့်အရင်ဒီဆုံးဟာဘာလို့လဲမဟာတရံမိဝိညာပေတုဏဝတ္တတိ မာတရမီကိုလလွယ်ဆဲလဖွာရဲရောက်နေတွေသွေးအဖြစ်ကဖြူဖွေတဲ့နှုတ်ရည်နဲ့တိုက်ကျွေးခဲ့တဲ့အမေကိုသောမှလည်းပဲဝိညာပေတုံမေတော်ကြီးရေဘုန်းကြီးတို့ဦးဇင်းတို့ကြောင်းမှကထိန်မရသေးဘူးဗျကထိန်ခင်းမအောင်ရဲ့လို့ပြောကြခြင်းကနာဝတတိမသိမလျော် မတော်ခြင်းမပြောရခြင်းလောကမှာအမိတဲ့ရင်းနေတာတော့ဘာမှရှိတော့ အဲ့ဒီလောက်အရင်ကြီးဆုံးအမိကိုတောင်မှကထိန်ခင်းမှာလို့ပြောကောင်းရလားအဲ့ဒါရောကောင်းကင်ရာရေသက်ဖွဲအင်မတန်တန်ရှင်းစင်ကြယ်တန်ရောခြင်းကင်းတဲ့တွေ့တာရောက်တန်ရောခြင်းကင်းကင်းလူနေနို့နို့နို့တန်ရောခြင်းကင်းကင်းလူနေ ူခြင်းထူတဲ့မြတ်ကတဲ့ဆိုလိုက်ကြအာယောရှင်ကင်ခင်းလူနေထူခြင်းထူတဲ့မြတ်ကတဲ့တကောက်အာယောရှင်ကင်ခင်းလူနေထူခြင်းထူတဲ့မြတ်ကတဲ့ကဲကတဲ့ကမထူဘူးလားအမေးကိုတော့မှမပြောရဘူးပြိတ္တာ အေသူသနာစေရဏနဲ့တန်ရှင်းစင်ကြဲစွာဖြစ်ရမှဒီရှင်သာရိပုတ္တရာရှင်မောက္ကလမတားမြစ်နိုင်နဲ့မနှုတ်နိုင်နဲ့သိခါဖို့၄မျိုးအကျိုး၅ပါးကိုနှုတ်ပေးနိုင်မှာပေါ့ဗျာနောက်တစ်ခုကြည့်ရအောင်လေအိမ်တွင်မှာခင်းတဲထားတဲ့ရေအိုးစင်နဲ့လမ်းလေးကတဲထားတဲ့ရေအိုးစင်တူရလားအိမ်တွင်မှာတဲထားတဲ့ရေအိုးစင်က special lit ရှစ်သူခင်သူကျင်နာသူတွေသာလောက်သုံးရတစိမ့်တရားစနုတ်နုတ်မှန်ရလားလမ်းလေးကတဲထားတဲ့ဤဥစဉ်ကအောက်တန်းကပြောရင်အနုအဝဲအချိုးကမဲ့တောက်တော့ဖျားရနာပဲတောက်တော့ပိတ်ပင်တားမိခြင်းမရှိဘူးအဲ့ဒါကြောင့်လမ်းမေးတရားတဲ့ဤဥစဉ်ကစေရနာကျေပြတ်နဲ့တွေ့တာကြောင့်အချိုးသိမ့်များပါတယ်ကျိုးမများဘူးလားများပါဘူးအေးအခုလည်းပဲတဲ့တို့ကထိန်လူကထိန်လူဆိုတာဘသူ့ကိုလူရတာ သံဃာကိုဟောသံဃာဆိုတာခုနှစ်နှစ်သားကိုရင်လေးကသာတက်တော်တရားသို့မဟုတ်ရှင်သာရိပုတ္တရာတို့လက်ထက်အထိအဲ့ဒီအာလုံးကိုရင်ဥချင်းယဟန်သာမဏေအာလုံးကိုသံဃာလို့ခေါ်တယ်အဲ့တော့တို့လူတွေကသံဃာဆိုရင် သင်္ကန်းကြီးကိုယဟန်လောက်ပဲထင်းနေကြတာအမှန်တော့ကိုရင်ဥချင်းယဟန်သာမဏေအာလုံးဟာဘာလဲအေးသံဃာပဲဗျာအဲ့ဒါတော့ကြည်ကြည်ပြတ်မြတ်စိတ်ကိုထားရပါ အဲ့ဒီတော့တဲ့ဒီနေရာမှာတို့ စာသုံးကသံဃိကသံဃိကဆိုတာအများပိုင်တူရီပိုင်မဟုတ်ပါဘူးဟုတ်ပလားအဲ့ဒီတန်ခိကထားနိုင်မှုဟာတို့ကထိန်အလူရှင်များဘက်ကပြတ်သားမှယဟန်တော်များအကျိုး၅ပါးရတစ်တို့ကထိန်ခင်းလူတော်မယ်လို့ဆုံးဖြတ်ပြီးတဲ့အချိန်မှာသံဃာအပေါ်ရှိရ အာဖြူဆရာတော်ပဲအာချမ်းမြေဆရာတော်ပဲတဲကုံဆရာတော်ပဲရွှေပါရမီဟိုချောရောကိုတော်လေးဥသနာဓိကအတွက်ပဲမလောက်ပါဟုတ်တယ်တနေ့ကဘုန်းကြီးကဘကိုးဟောတာဘကိုးဟောတော့သာမဏေကျော်ဆိုတာသံဃာတရားကျော်ရှိဘယ်နဲ့တုန်းကိုတော်ကြီးတရားပွဲချင်းလေးလေးပြောသားမှာအာတဲ့ဥသနာဓိကတုန်းကတော့ဒကာဒကမထူအပ်ပြီဒကမတွေကပြောကြတယ်တို့ကရှေ့ဟကိုတိုးပြီးတော့ထိုင်ရမှာဘာဖြစ်လို့တော့ဆိုတော့ ငါတို့ဗာတရားဟောခဲ့တယ်မကြည့်ကိုတော်လေးချောတာနဲ့မော့ကြည့်ပြန်ခဲ့တာလေနော်တပည့်တော်တရားပွဲကြဟာဖြူးဆရာတော်တရားပွဲကြဟိုးနောက်ဆုံးကထိုင်နေဘာပြုတ်တော့ဆိုတော့အယုတ်ဆိုးတော့တရေလို့ကြောက်ရတယ်ပြီးတော့ပြောလိုက်တဲ့စကားကပိတ်ကလေးနဲ့နံမဲပြီးတယ်လို့မသာမတွေမသာမတွေလို့ဆိုတယ်တဲ့ဒါကြောင့်အဝေးကြီးကထိုင်ရမယ်ကွာလိုက်ပုံ ဒါပေမဲ့ဘုန်းကြီးကကိုကိုကိုတော့လေအမေကိုတိတ်တခိုးကလေးကျေစုတင်အယုဆိုးဆိုးလေးမွေးလာလို့အသက်62နှစ်ထိတရားဟောနေရတာဗောရုပ်ချောချောလေးရှင်သွားပြီပါတော်မူဖြစ်သွားပြီဒုပရိသရေသဘောပေါက်ပလားအောင်မလီအခုမှကြိတ်ကြိတ်ပြီးတော့အမေကိုတိတ်တခိုးလေးကျေစုတင်ငါအမေရုပ်ဆိုးဆိုးလေးမွေးခဲ့လို့ငါအသက်60ကျော်ထိတရားဟောနိုင်တာလို့ဟုတ်လား ကိုင်းစမ်းမိစရာပြောတာဘယ်ရောက်ကုန်မှန်းတော့အဲ့ဒီတော့တဲ့ဒီနေရာမှာဘုန်းကြီးတို့တရားတော်မှာပုဂ္ဂိုလ်ရေးရကင်းရပါမယ်တစ်ငါတို့ကထိန်ခင်းလူတော်မယ်လို့ဆုံးဖြတ်ပြီးတဲ့အချိန်တန်ခါပေါ်ဆက်ရောက်တာခொနကပြောခဲ့တဲ့ဖြူချရာတော်ပေါ်ချမ်းမြေချရာတော်ပေါ်သက်ကုန်ချရာတော်ပေါ်ရွှေပါရမီချောချောလေးအပေါ်မထားရဘူးထားရင်ကထိန်မမြောက်တော့ဘူးကျိုးငါးပါးမရဘူးနှစ် ကိုကဒီဝါဆိုစီတပိုင်းအတွင်းမှာအဲ့ဒီမှာဂတိဆိုတာခင်ရတာကိုအဲ့တော့ကိုတန်ခါအပားကြီးလှူနိုင်တဲ့ကြောင်းလိုက်ဝါဆိုကြီးမှာသွားပြီးတော့ဘာတပည့်တော်တို့ခင်းမမယ်လို့ရှောက်တယ်ဓမ္မမို့ပင့်တဲ့အချိန်မှာတန်ခါပေါ်ဆက်ရောက်ရသုံးတကယ်လက်တွေဣမံကတိနာဇီဝနာတန်ခတဒီမာလို့ဆက်ကလိုက်တဲ့အချိန်မှာဘယ်ပုဂ္ဂိုလ်ဘယ်ကြောင်းနဲ့မဆွဲရပဲအားလုံးတန်ခါပေါ်ဆက်ရောက်ရမယ်ဘယ်နှချိန်လဲ တစ်ဆုံးပြပြီးတဲ့အချိန်နှစ်လျှောက်ထားတဲ့အချိန်သုံးအဲဓာတုတကာကမများဘက်ကသိရေးကြည့်တယ်နော်အဲ့ဒီလိုမဟုတ်ဘဲနဲ့ကြည်လက်တော်ရွာဒီမှာတော့မနစ်ကကိုတော့တထွန်းနဲ့ခင်းဒီနေ့ကိုတော့ဘာသင်္ကန်းကြိုက်တာသွားပြီဘုန်းကြီးကိုသူကညွတ်လိုက်ညွတ်ရဘူးတန်ငါပေါ်ညွတ်ရမှာအေးအဲ့ဒါလေးနဲ့တော့တို့တက္ကရာက story ဆိုပြီးတော့ပုံပြင်လေးတစ်ပုဒ်ပုံပြင်တော့မဟုတ်ပါဘူးတကယ်ဖြစ်ရ ဒါပေမဲ့ဒုပရိသက story ဆိုတဲ့အင်္ဂလိပ်တန်လေးနဲ့ပြောရင်ထင်ကြီးမလားလို့ပြောကြည့်ရတယ်။ဟုတ်တယ်ဒီလိုရွှတ်ရှင်းဖွတ်တက်ဆိုပြီးတော့ဒါကလေးအင်္ဂလိပ်ကဗျာလေးရွတ်ပြရင်သိအထင်ကြီးရမှတ်ထားထင်ကြီးရင်အမှားတွေးတာ။ထင်ကြီးရင်အယုံလွယ်ရင်လည်းအမှားတွေးတတ်တယ်။အခုဘိုးတော်တွေကြီးဘိုးတော်ကျော်တောင်းတို့ပြည်မြို့မှာဒါကလေးအယုံလွယ်လို့အမှားတွေးသွားတာပဲ။ဘုန်းကြီးတို့ဖြူနဲ့တကွင်ဘိုးမာက ငါ့ကိုခုပိတ်ပြီးမလုံနဲ့သေလိမ့်မယ်ငါဘူးအောင်းနေကြပါကွာမလုံနဲ့သေလိမ့်မယ်အဲ့ဒါဟိုကစေရနာနဲ့ထိတ်ကနောက်ကအပေါက်ကလေးတွေအဲ့ဒါနည်းနည်းလေးဖွင့်ပေးတာအဲ့ဒါကိုသူကအထေကြီးအောင်ဆိုတော့ဘေးကတန်ဃာတွေအကုန်လုံးတော့ငါးလုံးတော့ခတ်ပြီးစောင့်နေကြဝင်လဲသွားရသုံးရင်လောက်ရှိမလုံလို့ဖွင့်ကြည့်တော့တကားခေါင်းတိုက်သေးရောဗျာအထင်ကြီးရင်မတွေ့တတ်တယ်အယုံလွယ်ရင်လည်းအမတွေ့တတ်တယ်ကိုင်းကိုင်းကိုင်း တော့ကြာဟုတ်ကဲ့ကိုကိုဖြစ်နေပါဦးမယ်ပရိသတ်ရေဟုတ်ပလားအင်းနှုတ်တစ်ပေးပြီးသားဒီတကားခေါ်ရင်တော့ဟာတော့ဟုတ်လားအဲ၃နှစ်လား၅နှစ်လားအဓိဋ္ဌာဝင်ဖို့ပဲရှိပါတော့တယ်ဗျာသဘောပေါက်ပလားအဲ့တော့ဘေးချောချောမတွေးကြနဲ့တဲ့တယ်လေးမစ္စည်းမပฏิပဒါကြပါသေးလို့အဲ့ဒါဒုပိဋကအတွေးကြောင့်ခံရတာလေ မှန်တော့ဘုန်းကြီးကဘာမှရည်ရွယ်တာမဟုတ်ဘူးစိတ်တည်နူးမှုလေးတစ်ခုဒါလေးပဲအမှန်တော့ချစ်လို့အချစ်ဆန်းတာအဲ့ဒါကိုဘေးဘက်ကနေပြီးတော့တကားတဲ့ဟိုကနေဟိုတင်ဟိုကနေဟိုသွားဟိုကနေဟိုရောက်ဟိုကနေဟိုရောက်တော့ဟိုကနေဟိုလိုလောက်တော့ဟိုလိုနေဖြစ်ကုန်ရောဗျာဟုတ်ပလားအဲ့လိုလည်းမလောက်ကြနဲ့တဲ့တဲ့ကလေးတွေးကြသားမှာဘုန်းကြီးကနှစ်ဦးချင်းဆိုရင်ချွေးနွေးခြင်းပါဟုတ်ပလားမိမိရဲ့စိတ်သဘောထားမိမိရဲ့ဆန္ဒချင်ဟိုတုန်းကလည်းဒါလိုပြောခဲ့ဒီတိုင်းလက်မှမထိုးနိုင်ပါဘူး တပည့်တော်ရဲ့ဆန္ဒသဘောသာပြောမယ်ပြောပြီးလို့မှအပြစ်ရှိတဲ့ချင်းရဲ့လူဖဲလဲရတရားဝဲပဲပိတ်ထောင်မဲချမလားချက်ချာလုပ်ပါဒါကဘုန်းကြီးရဲ့ကိုယ်ကိုအနစ်နာပါဟုတ်ပလားအေးအဲ့ဒါပဲဗျာဒါဘုန်းကြီးရဲ့ဆန္ဒစေရနာပါအဲ့လိုစေရနာပြောပြီးမှတော့လှုပ်ချင်အောင်လှုပ်တော့ဓာရှိတဲ့လူကဓာနဲ့ခုံမှာသနာရှိတဲ့လူကသနာနဲ့ပြစ်မှာပဲဒါဆမ်းမဟုတ်ဘူးကိုယ့်ရဲ့ဆန္ဒစေရနာသဘောသားရှင်းဖို့တော့အရေးကြီးတယ် မှန်ရဲ့လားအေးတကယ်လို့နိုင်ငံရေးတာပြောမယ်ဆိုရင် BBC နားထောင်ပြီးပြောကြသမ်းမှာဝက်ဝက်တောင်ကွဲသွားသေးတလုံးမှခွန်ကြီးတို့မပြောဘူးမှန်ရဲ့လားဒီသက်ဆိုင်ရာလေးထိုးထောက်ပြတာခွန်ကြီးတို့ဗိဒ္ဓစိတ်ကြည်နူးယုံလေးပဲပြောတာဟုတ်ပလားအေးအဲ့ဒါကြီးကိုအကြီးအကျယ်ကြီး မောင်းတင်နေတော့ဟုတ်ကဲ့ကိုကိုသဘောပေါက်ပလားဗျာ ဘောပါပါအဲဒါဖြင့်ဘွဲ့ပဲရမလားဒိဋ္ဌာမဲတင်ရမလားတော့ပြောတာဘုဘောဗျာဘုန်းကြီးတော့ကချိန်ကနဲ့ပြန်မှခင်းရမှာကိုအဲ့တော့ကတိမခင်းရသေးရင်ဒိဋ္ဌာကတော့တင်းနေရအောင်ပါဟုတ်ပါလားကိုင်းတော်ပြီစမ်းပြီလို့ပြောတာဘယ်ရောက်ကုန်ပါလဲပုံပြင်လေးပါဗျာ story အေး story ကလေး story ကလေးတန်ငါစိတ်ရောက်ဖို့ဘာပါလဲ အဲချောင်းတဲ့တတိုင်းမှာတဲ့ဟောတန်ဃာတွေအများကြီးတခါတယောက်ကတပည့်တော်တန်ဃာနှစ်ပါးပေးဘာအဖြစ်နဲ့တောင်းတာတန်ဃာဖြစ်နဲ့တောင်းတော့အဲ့ဒီချောင်းတဲ့ကြီးမှာဥဒိဋ္ဌနဲ့ဥဒ္ဒတသူတို့ကလည်းပဲမကောင်းနေထိုင်မကောင်းညတကြောင်းလုံးကသိတရားကွက်လုံးကသိဒါပေမဲ့သူတို့ကလည်းတန်ဃာပဲလေအဲ့တော့တဲ့ဟိုရွှွန်းလျောင်းဘုန်းကြီးကကိုင်ဥဒိဋ္ဌနဲ့ဥဒ္ဒတပင့်သွား တကားကလည်းတန်ခါအဖြစ်နဲ့တောင်းလိုက်တော့ဟာရှင်သာရိပုတ္တရာရှင်မောင်္ဂလာနှစ်ပါးရခဲ့တကယ်တော့တကယ်ယူယူသေးသေးကြိုးကြိုးညွန်းညွန်းကိုင်ကိုင်ဆိုင်ဆိုင်လေးလေးမြတ်မြတ်အိမ်မှာအကောင်းဆုံးအပြင်းအစင်အခန်းအနာဆွမ်းဆွမ်းရင်သင်္ကန်းတပိတ်တွေကိုလှူလိုက်တာကိုရောနှစ်ပါးကဒီတကားဒုပိုင်မီပေါ့ဗျာဟုတ်ပလား အေးအဲ့တော့ညနေကျတော့တကားကပေါ်လွင်အောင်ပြောရရင်မြက်ပေါက်ပြီးတော့မောတော့ပေါက်တူးလေးအောက်ချပြီးတော့ကလက်ထိုင်ပေါ်မှာသတင်းစာကြီးကိုတော်နှစ်ပါးကတကားကြီးပေါက်တူးငါးစားမှာဆိုတော့ခြေထောက်နဲ့ခတ်ပေးလိုက်ဘေးကမြင်တဲ့လူတွေဟာကွာမင်းအမြင်မတော်လိုက်တာမနေ့ကဒီကိုတော်နှစ်ပါးမကောင်းမှုအလုံးသိရတဲ့တန်းနဲ့မင်းကရှင်သာရိပုတ္တရာရှင်မောက္ကလန်ကြီးမြတ်ရလာတယ်လို့တမျက်တနိုးနဲ့ ညနေကျတော့မင်းပေါတူးကိုခြေထောင်းနဲ့ကန်ပေးလိုက်တာမတော်ပါဘူးကွာဆိုတော့မနေ့ကကျုပ်တန်ငါအဖြစ်နဲ့ကိုယ်ဝယ်တာပါဒီလိုဟာလေးဘုန်းကြီးပြိတ္တာစိတ်ထားနိုင်မှုသိရေးချီတယ်နော်ဒီလိုဆုံးပြတ်ပြီးချိန်လျှောက်ထားချိန်လှူဒန်းဆက်ကချိန်မှမှတန်ငါစိတ်မရောက်ရရင်တော့အဲ့ဒါတကယ်တိတိပပအကျိုးရောက်ပါမလားရောက်ပါ ဟောဥပမာပြောရရင်ရှေးကနည်းနည်းရေကများများထိုးပြီလို့ဘယ်ကျိုးရောဟုတ်တယ်လေမှန်ရဲ့လားအော် MBB အက်တွေဆိုတော့သူတို့နားလည်အောင်ပြောရတာဒါအပြစ်ပြောတာမှမဟုတ်ပဲနဲ့ချစ်လို့ပြောတယ်ဟုတ်မှန်ရဲ့လားအဲအဲ့ဒါပဲကိုက်တော်ပြီဒါကြောင့်ဘယ်နှချိန်လဲအဲ့ဒီအချိန်မှာ တန်ငါကိုဆက်ရောက်ရတယ်ဆိုရပါသူကာမီချောင်းနဲ့ကြီးထဲမှာဘုရားလည်းရှိတယ်တန်ငါလည်းတသိန်းရှိဟာဘုရားမြတ်ဆုံးမဲ့ဆိုပြီးဘုရားကိုလူလိုက်ရင်တန်ငါတသိန်းဘာကျိုးမှခံစားခွင့်မရှိတော့သိမိုင်လေးတစ်ထည်ဖြစ်ပါသေးတဲ့ဣမကရိဏဇီဝရံသံဃာတဒေမသံဃာအလှပါဤဆိုရင်ဖရာရောသံဃာတသိန်းရောငါးလတာကျူငါးပါးရသွားတယ်သင်မိုင်ကလေးတစ်ထက် ရှင်းမလားမှန်ပါဗျာအေးဒါကြောင့်ပုဂ္ဂိုလ်မရွယ်ပုဂ္ဂိုလ်မရွယ်သံဃာရွယ်သံဃာရွယ်ထူလဲထူလဲလူဘွယ်ထူတယ်မြတ်ကထိန်လူဘွယ်ထူတယ်မြတ်ကထိန်ဆိုလိုက်ပုဂ္ဂိုလ်မရွယ်သံဃာရွယ်လူဘွယ်ထူတယ်မြတ်ကထိန်ပုဂ္ဂိုလ်မရွယ် သံဃာရွယ်လူဝဲထူးတဲ့မြတ်ကထိန်ကြည်စားကထိန်အလူလူရတာသိအရကျင့်တတ်เสียကောင်းဒါပေမဲ့ဒီကိကကထိန်ကပွဲတွေကြတော့အဲ့ဒါလိုအေးအေးဆေးဆေးမဟုတ်တော့ဘူးဖုတ်ပုံပြီးတဲ့ဖြုံဖြုံချမ်းချမ်းဖြုံဖြုံချမ်းချမ်းဘုန်းကြီးကလည်းပေးယူအပြေးပြန်ကြဟေးလူကြတဲ့ညပြေးနောက်တပွဲကူရအောင်မှဆိုပြီးတော့ဘုန်းကြီးတွေကလည်းကူလူတွေကလည်းကူဆိုတော့သွားရောဗျာကဲဘုန်းကြီးကမှန်တာပြောတော့ဘာဖြစ်တော့ မှန်တာပြောရင်သစ္စာလားကိုင်းစတိုရီလေးတစ်ပုဒ်ထပြောအောင်မယ်တူတူမတို့ရေတချိန်ကစိတ်မလားဟောစိတ်မကောင်းတဲ့မိန်းကလေးတရားကိုတကြီးကခြေတော်တင်လိုက်တာဗျာအဲ့ဒီမှာကိုဝင်ရရောဈေးထဲမှာကော့ကော့ကော့ကော့နဲ့သွားအမေကြီးကကိုဝင်နေဘာတွေနဲ့ဘသူနဲ့လဲတကြီးနဲ့တော့တကြီးနဲ့တော့ အဲ့တော့တကြီးကရှက်ခွဲရပါမလားဆိုပြီးအခန်းထဲခါလည်းပဲပိတ်ပြီးတော့ရိုက်ရောဗျာရိုက်တော့အရှိုးပိတ်နေချင်းနောက်ရက်တခါလည်းဈေးသွားတော့ဟဲညီအရှိုးပိတ်နေနဲ့ဘာဖြစ်လာတော့မှန်နာပြောရင်ဘုန်းကြီးပြောဘူးဗျာဒုပရိသတ်တွေဆက်ကြပြီတော့ဒုပရိသတ်တွေဇာလန်းတွဲလေးဒီမှာဥနောက်စားတယ်ဆိုကိုယ့်ကောကိုယ်ပဲဇာလန်းတွဲကြပြီတော့မှန်နာပြောရင် ဘုန်းကြီးတို့ပြောပါအောင်ဗျာဟုတ်လားအဲ့ဒါပဲကိုင်းထားရောင်တဲ့ဣကတိအလူမြတ်ကြီးဟာတဲ့အင်မတန်မှတိကျပြတ်သားရတယ်ဆိုသမ္မချိန်တွင်သမ္မချိန်တွင်ခဲလူနှင်းခဲလူနှင်းသူရဲ့သူရဲ့အဲသမ္မာချိန်တွင်ခင်းလူနှင့်ထူးရင်ထူးတယ်မြတ်ကတိထူးတယ်မြတ်က ဒါကြောင့်တီချယ်တွေကနေ့ဝိုင်းချူရှင်နဲ့အုပ်နေကြမင်းလေကြောချိုင်းတယ်နော်ဟုတ်လားအေးအဲ့ဒါပဲတို့လူတွေကအာပဲအလွန်အားကြီးပါလေကွန်ပျူတာခေတ်ကြီးထဲမှာအုံနောက်တွေဒီလောက်ထိုင်ရတာဟမ်အခုတော့ကျူရှင်ကမပေးရထမင်းသားမဝင်အိတ်မပြောဘူးဗျာအမေမမွေးသေးဘူးဗိုက်ထဲကအောက်ထိုးထွက်ပြီးကျူရှင်လိုက်နေတယ် တမ္မာချိန်တွင်ခင်းလူနှင်းထူးချင်းထူးတဲ့မြတ်ကထေမပြောသည့်အခွန်ဝါသာမှာအဖျားမဲ့လက်ထိတ်နာတယ်လွယ်လိုက်တမသို့တမ္မာချိန်တွင်တမ္မာချိန်တွင်ခင်းလူနှင်းထူးချင်းထူးတဲ့မြတ်ကထေအေးဒီလိုအလိုလဲအောက်ကငုတ်စီလေးတွေနေရတာပဲလဲတဲ့လူတွေအပေါ်ရောက်ကုန်ပြီကဲဆိုကြပါစို့ခဏေတသောမူလသံ14ရက်နော် ခနေ့ဘယ်နေ့ရက်လဲအဲ့ဒီ14ရက်မှာတို့အခု9နာရီတိတိအချိန်ပေါ့အဲ့ဒီအချိန်မှာဒုပရိသတ်တွေကခုနကဣမံကတိနာကျူရန်သံဃာသားတွေမှာကမြင့်ကျောင်းတဲ့ထဲမှာကရင်ခင်းလှုပ်လိုက်တယ်ဆိုဆိုလှုပ်လိုက်ရင်အဲ့ဒီသင်္ကန်းကိုတစောင်းမွန်းလာစံ14ရက်နေ့တဲ့အာယုမတက်မီ အတွင်းမှာဒီသင်္ကန်းကိုပြီးကြီးအောင်လုပ်ပါ အဲ့တော့ဒီခေတ်ကတော့အလုံးခုပြီးခပ်ပြီးနုပြီးနာပြီးဆိုသလိုချုပ်ပြီးဆိုပြီးအရန်နဲ့ဆိုတော့လွယ်တဲ့ခံရွေးပင်နေစွန်ထိုးခြင်းတင်ခင်နုမောတာဒါက7မိနစ်15မိနစ်လောက်နဲ့ပြီးနိုင်တယ်ဒါပေမဲ့ရှေးတုန်းကအဲ့ဒီလိုသင်္ကန်းအဖြစ်နဲ့လှူတာမဟုတ်ဘူးအဝိစလှူလိုက်တာအဲ့ဒီအဝိစမှာလည်းပဲရှေးတုန်းကအလေအအနန္ကြီးတွေတန်ဃာတွေဝတ်ကြ အာခုနကပြောခဲ့ပြီကြောင်းကမရှိတင့်ပင်အောင်မှာအာတရားအထုတ်ကြဇာအညတော့အေး ဆင်းရဲမွဲတေတဲ့လူတွေကလောဘဇောတိုက်ပြီးတော့အဲ့ဒီကိုယ်တော်တွေရိုက်သင်္ကန်းကိုလုပြီးတော့လုံကြီးအင်ကြီးချုပ်ဖို့ကြတယ်ဗျာအဲ့ဒီတော့မှမြတ်စွာဘုရားကဟာမဖြစ်သေးဘူးဒီတိုင်းတိုင်းငါသာသံဃာတော်တွေမှာအန္တရာယ်ရံဆွဲတွေများလာတယ်ဆိုပြီးတော့ဘလောက်ပဲကောင်းကောင်းအာဂရိပါကြီးတွေဖြစ်ပါစေအဲ့ဒါ55ခွဲခွဲရဘယ်နှစခွဲရသင်္ကန်းကိုသေချာကြည့်ပေါ့ဗျာဒီမဲ့အစက်ကလေးတွေခွဲထားတာတွေ့ပါလိမ့်မယ် ဟုတ်ပလားဒါတထွားသားသားတပေလောက်ပဲရှိမှာပါအဲ့လိုကြတော့လူတွေကမနှစ်သက်တော့ဘူးလေနောက်တစ်ခုချုပ်ရိုးတွေကများတယ်အဲ့ဒီချုပ်ရိုးတွေကကိုတော်တို့ရဲ့အသားနဲ့ထိရတယ်မာမာနာလည်းပဲကြစီနိုင်ပါတယ်အဲ့ဒါကြောင့်ဘုရားကသင်္ကန်းဆိုတာကို55ခွဲမှာအိမ်ဝင်ကြီးအိမ်ဝင်တလုံးမြောင်းကြီးတလုံးမြောင်းတို့ဆိုပြီးတော့မှသူ့လက္ခဏာနဲ့သတ်သတ်မှတ်မှသတ်မှတ်တော်မူခဲ့တယ်ဟုတ်ပလားအဲ့တော့ခုနကပြောသလို ချုပ်ခုပြီးခပ်ပြီးနှူးပြီးနှပ်ပြီးမျိုးမဟုတ်ဘူးအဝတ်ထည်ရင်လွတ်လိုက်တော့မှအဲ့ဒီအဝတ်ကို55ခွဲဖြတ်ပြီးတော့မှတခါတည်းအချီရှာတယ်အချာရအရှာရတယ်မှန်ရလားဗျာတို့ငငယ်တုန်းကမြတော်တော်ရှားပါတာအခုကြတော့မှတခါတည်းပဲဗါတယ်တကားပွင့်ဝါတာကျင့်သုံးလိုက်လို့ဘာလို့ကျင့်တယ်လဲတို့ကျင့်တာပိုက်ဆံရှိအကုန်ရရှိတော့ကဖြစ်တယ်လို့လေးတွေနဲ့လို့ဘုန်းကြီးတို့တော့ဆင်းလဲဆင်းရဲတယ် ဘောလုံးတွေကလည်းဒီလောက်မများသေးတော့ဘာပြောကောင်းမလို့ရှောက်သီးဘောလုံးကန်ကစားခဲ့ရဟုတ်ပလားအေးဒီပင်ကရိယာဝေကြောက်တာဆိုတာများဟောဘုန်းကြီးတို့ဝလုံးကောင်းလေးထဲမှာဒီဒီလက်တစ်ချက်လောက်ရှိတာလေးအဲ့ဒါလေးတက်ပြီးတော့မှဘုန်းကြီးတို့စာရေးခဲ့ရတာအခုကအမလီဘောပင်တွေဘာတွေပွာပေါ်လိုက်တာဟုတ်ပလားဘောပင်တွေချောင်းဘလောက်များတန်ဘုန်းကြီးတို့ကတော့ထင်တာပေါ့50လွန်ရောဆို9000ကျော်ချီတန်တယ်ဟာ မြင်ဘူးချင်းဒီခေတ်ဘောပုံပြောပါတယ်အေးရှေးခေတ်ကအဲ့ဒါအလက်ရှာအချီလဲရှာပြီတာအဲ့ဒါကိုတခါတည်းပဲအကုန်လုံးသံဃာတော်ရီယာခွဲတဲ့လူဟာခွဲအာကြီးရှာတဲ့လူဟာအာကြီးထိုတဲ့လူဟာထိုအာချုပ်တဲ့လူဟာချုပ်အနဘလေးဘက်တင်းပြီးတော့မှတဲ့ညောင်ကောက်တွေပါလေအဲ့ဒါတွေရှာတဲ့လူဟာရှာပြုတ်တဲ့လူဟာပြုတ်ရှိုးတဲ့လူဟာရှိုးကြည်သား အဲ့ဒီအတွေ့သတ်မှတ်တဲ့အာယုံမတက်မီ အတွေ့ပြီးအောင်လုပ်ရတယ်ဗျာဒါကြောင့်သမ္မချိန်တွင်သမ္မချိန်တွင်ခဲလူနှင့်ခဲလူနှင့်ထူခြင်းထူတယ်မြတ်ကထေအေးအဲ့ဒါပဲလက်တလောရှောင်းတခင်ရုတ်တရက်ချက်တပြုံဆိုတာလို့ပဲအခုကြီးကြပန်းစကားပြောသလို ကြာမစကားပြောတဲ့လူအေးဘာမှမေးမှပဲနဲ့ဓက်ကနဲ့သတ်မှတ်တာကို तू ကထောင်းထောင်းဖြောင်းဖြောင်းနဲ့ပြောနိုင်ရင် तू မှအောင်မှမရဘူးလားအဲ့ဒီလိုပဲအခုကလည်းကထိန်လူကသတ်မှတ်တဲ့အတွင်းမှာအပူတပြင်းကိုပြုတ်လို့ရတဲ့အတွက်ဒါကြောင့်ထူခြားတဲ့အလူတော်ပါဟုတ်ပလားဂိုင်းနတ်ပြင်ကဟောမသိုးသင်္ကန်းရိုက်ရက်ပွဲပြိုင်ထားတော့မယ်မဟုတ်လားအဲ့ဒီမသိုးသင်္ကန်းအစ်စ်လို့ဆိုမလားအတုလို့ဆိုမလား ။ကဲဘာမလို့တူတာ။ဟမ်အေးဆိုရသူဘယ်ချိန်ကရဲ့ရဲ့အာယုမတက်မီမှာသင်္ကန်းဖြစ်အောင်လုပ်လို့ဒါဟာဟုတ်လားမသိုးသင်္ကန်းလို့တော့ခေါ်နိုင်သို့တော့အဲ့ဒီမသိုးသင်္ကန်းဆိုတာကထိန်သင်္ကန်းရဲ့အမိပါဘာအမိလဲကထိန်သင်္ကန်းဆိုတာဘသူ့ကိုလှူရတာသံဃာကိုလှူရတာ ကိုယ့်ဘာကိုရှင်းစားပါပဲအရှင်းနဲ့အတုကွဲသွားပါပြီဟုတ်မလားအေးတကောင်မွန်းလာပြီညသင်္ကန်းကအာယုံမတက်ခင်ပြီးကြည့်အောင် လုပ်တာဟုတ်တယ်ပြီးတော့ဖျားလူလာဒီကထိန်သင်္ကန်းကအဲအဲ့ဒါပဲဗျာအတုရှစ်ခွဲလိုက်တာငရဲကြီးတဲ့အချိုးမများဘူးလေဘုန်းကြီးဘာမှမပြောဘူးနော်အရှိအတုခွဲပြတာပဲရှိတယ်အဲ့တော့ခေါင်းကသံဃာတော်တွေတတ်မှတ်တဲ့အချိန်အတွင်းပြီးရင်ပြီးဟာမပြီးလို့အာယုံတက်သွားရင် ကနေ့ထားတဲ့မဟုတ်ရက်လွန်ရင်စားဖြစ်သေးရဘာဖြစ်လို့အဲအဲအဲ့ဒါပဲအချင်းလွန်သွားတယ်ဒါကြောင့်ရှေးဝါးဒီဘာတွေဆိုရင်လည်းပဲအာနောက် expire date ဆိုလားပဲမထားရဘူးလားဒီရှေးကဘယ်နှစ်ဘယ်လဘယ်ဘယ်ရက်အတွင်းသာခံမဲဆိုတာလို့ပေါ့အဲ့ဒါလိုပဲအာယုံမတက်မီဒီသင်္ကန်းဖြစ်အောင်လို့ကထိန်ခင်းနိုင်ရင်ခင်းမခင်းနိုင်ရင်အဲ့ဒီသင်္ကန်းဟာသိုးသွားတယ်ဒါကြောင့်မသိုးသင်္ကန်းဆိုတာကထိန်သင်္ကန်းရဲ့အမိဗျာ ရှင်းမလားမှန်ပါဘူးဟိုနတ်ဘင်ကရဲမဟာငရဲကြီးတယ်လည်းမပြောဘူးကုသိုလ်မရတော့မပြောဘူးဒီခွဲပြတာဟုတ်ပလားဘဒုသင်္ကဆိုတာကထိန်သင်္ကရဲ့အမိကထိန်သင်္ကဆိုတာဘသူကိုလှူဒါန်းရပါသလဲမှန်ပါဘူးအေးကိုနကသမ္မတဲ့အာယုမတက်မိအတွင် ပြီးကြီးအောင်လုပ်တာတော့ဟုတ်တယ်အဲ့ဒါတန်ခါလှူရင်မစွန်းသင်္ကအစ်စ်ဖြစ်သွားမယ်မလှူရင် အရှစ်မဟုတ်သေးဘူးအတုအတုပဲမဲ့ငရဲကြီးတဲ့ကုသိုလ်မရဘူးလို့မပြောဘူးဗျာဟုတ်တယ်မို့လားမပြောရေးချမပြောနော်ဒါကြောင့်မသိုးသင်္ကမသိုးသင်္ကခေါ်ဆိုမှန်ခေါ်ဆို လာပြန်ပြီကျူရှင်ယူလို့တော့ဆုံးမမဟုတ်ပါဘူးဝမ်းဗါတဲ့မတော်သင်္ကန်းခေါ်စွန်မှန်ထူဆန်းလာတဲ့မြတ်ကထိန်အောင်မလီနော်တို့မတော်သင်္ကန်းမတော်သင်္ကန်းခေါ်စွန်မှန်ထူဆန်းလာတဲ့မြတ်ကထိန်ဆိုလိုက်ပါမတော် ကိုင်းကြည်သားပရိသတ်ဤတစ်ချက်တစ်ချက်ကလေးတွေနဲ့စိတ်ဝင်စားစရာသိကောင်းပါလေစိတ်ဝင်စားစရာမကောင်းဘူးလားကောင်းပါလေအရင်မရှိဖျားမရှိမလုံးနဲ့နော်စိတ်ဝင်စားစရာသိကောင်းတာဟုတ်ပလားအဲပြီးတော့ပရိသတ်ဤတို့ခေါ်ကြတဲ့လူတို့ရဲ့တနှစ်မှာဘယ်နှလားအဲဆိုလိုက်12လမှာ12လမှာ တလတာတလတာထူလဲထူတယ်မြတ်ကတိဘာကဲလို့တော့လူရာထူတယ်မြတ်ကတိလူရာထူတယ်မြတ်ကတိဆိုသန္နလမတလတာလူရာထူတယ်မြတ်ကတိကြည်သားများအမလေးအဘန္တရသေယတိဆိုတာဘယ်လိုပဲ ဟိုးနတ်ပြည်ကဘာပန်းနဲ့အေးအဲ့ဒီပန်းဟာလည်းပဲနှစ်တရာတစ်ထောင်နေမှတစ်ချိန်သာပွင့်တာမထူးဘူးလားအခုလဲလမ်းမောင်း12လတည်းမှာတရင်ညိုလာပြီးရတရက်ကစားတစ်ထောင်လာပြီးအဲ့ဒီတစ်လတည်းသာခင်းလူခွင့်ရလို့12လမှာ12လမှာ12လမှာသူရာထူးတဲ့ညကတိတစ်လမှာလဲတစ်လမှာလဲ တလှမလည်းတရထဲထူပဲထူတဲ့မြတ်ကထိန်ဆိုသို့သောဘုန်းကြီးတို့ပြိဿအဲ့ဒီနေရာတရိတာ တနှစ်မှာတလတလမှာတရက်တရက်မှာတချောင်းတည်းကိုပြောတာဟုတ်မလားအေးဒေါက်တာလူမော်တို့ဒေါက်တာအေးကျော်တို့တတ်နိုင်ရင်တတ်သာသနာလုံးအတွက်လှူရတယ် သို့တော့တကြောင်တိုက်ထဲမှာတော့တစ်ခါနှစ်ခါပြန်မခင်းရဘူးတသာသနာလုံးခြိုက်တယ်လို့လှူနိုင်တယ်ဒါလေးလေသဘောပေါက်တချို့ကတိခင်းမှလည်းဟင်ကျမတို့ကလှူပြီးတာတဲ့ဟောအဲ့လိုလုပ်နေဒါလေးနဲ့ပြန်ပြန်ရုပ်ကလည်းမဟုတ်ဒီနေရာဒီတကြောင်သာမလှူကောင်းတာဒီပြနေရာတွေလှူပါသဘောပေါက်ရတကယ်လားဟုတ်လားခုကထိန်ဗိဒ္ဓာတွေပါလာတယ်နော် ပြီးတော့မှဘာဘာညာညာမပြောနဲ့ကြိုက်ရှိတယ်ဗျာအဲ့ဒါလောက်တိုင်အောင်ထူတော့တို့တန်ဃာတော်တွေသုံးဆောင်နဲ့ဟိုပရိခရာဘယ်နှပါးတဲ့ဟာတကယ်ပဲကြိုက်ပြောဗျာတဲ့သင်္ကန်းနှစ်တပိတ်သုံး Yeah. ။ဟောရလိုက်ပါ။စာရွက်နဲ့ဘောပင်အကုန်မခံမနဲ့အလုံးမှန်းလိုက်ပါ။ဟုတ်ပါလား။တစ်သင်မိုင်နှစ်ဧကတိသုံးသင်္ကန်းကြီးလေးခါပါညုငါးသပိတ်6ရေစီ9အအကြီး10ခေါင်းရိပ်တာဒါပါပဲပြိတ္ ခုနကထီးတွေရက်တွေဟိုချက်ကလေးတွေဝုတ်ခွက်ကလေးတွေကသင်္ကန်းဆိုင်ကလှုပ်ရှားတာပါပရိက္ခရာ၈ပါးကဟုတ်ပလားဒီဇီဝနိဇာပတ္တောဇာဝတိသူဇိဇာပါဏနာပရိသဝနာမိစေတေအထေတေသဟဓမ္မိကာဗိမယဧကတိယနထသင်္ကညိယခါဝံယိုယသဘိယယေရှိယ အာအချီရဲ့ခေါင်းရိပ်ဓာရဲ့အဲ့ဒါပဲဒီပညာကအချမ်းရံပစ္စည်းပါဟုတ်ပလားအဲ့တော့ဒုပရိသဒါလောက်ပြောလိုက်ရင် တွေးကြည့်စမ်းကိုင်းဆိုပရိခရာရှိဖြာပရိခရာရှိဖြာသင်္ကန်းသာသင်္ကန်းသာလူရထူးတဲ့မြေအေးအမလီနော် ကိုလိုသာကိုလိုသာဆိုရင်အကုန်လုံးတီးချဲဟုတ်လားဝိုင်းဆရာမတွေအကုန်လုံးငတ်သေးပြီသားအောင်မေထားပရိခရာရှိဖြာပရိခရာရှိဖြာသင်္ကန်းသာသင်္ကန်းသာလူရာထူတဲ့မြတ်ကထေလူရာထူတဲ့မြတ်ကထေပရိခရာရှိဖြာသင်္ကန်းသာလူရာထူတဲ့မြတ်ကထေဩခမန်းကျိုးနဲ့ကတိခင်းလို့မရဘူးသပိတ်နဲ့ အနဲ့အချီခေါင်းရိပ်တာနဲ့ကတိခင်းမရဘူးဗျာဘာနဲ့သာခင်းရသင်္ကန်းနဲ့ပဲဟောသင်္ကန်းနဲ့သာခင်းရတယ်အဲ့တော့ပရိက္ခရာ၈ပါးထဲမှာသင်္ကန်းဘယ်နှထဲလဲသုံးတယ်ဆိုသုံးတယ်မှာလဲသုံးတယ်မှာလဲတစ်ထဲပဲသူလဲသူတယ်ကဲကဲကဲကဲသူကဲလာတဲ့မြတ်ကထိန်သူကဲလာတဲ့မြတ်ကထိန်သုံး တဖြည်းဖြည်းစစ်စစ်ပြီးတော့သွားတာနောက်တို့သာသနာတော်မှာတန်ဃာတော်များသုံးရတာသင်္ကန်း9တဲ့တဲ့ဗျဟောသင်္ကန်းမနဲ့တဲ့လေအေးအဲ့ဒီ9တဲ့မှာလဲခုနကသင်းမိုင်ဧကတိနထသင်္ကန်းဟောဒီ3မျိုးအဲ့ဒီထဲကတစ်ထည်ပဲနဲ့သာခင်းလို့ရပါတယ်မှန်ရလား အေးအဲ့ဒါလေးတွေဘုန်းကြီးတို့တရားတော်မှမြတ်သိထားရင်ကထိတ်ဟာအင်မတန်မှထူးခြားပါတယ်မထူးခြားဘူးလားထူးခြားပါလေခင်ဗျာအေးထူးခြားလာတယ်အဲ့တော့ပြောခဲ့ပြီကထိန်ဆိုတာမှဒီပြင်လည်းပဲအများကြီးပြောကြကြံသေးတယ်သို့တော့ငတ်တိုင်းများတော့ဟင်းဟုတ်နဲ့တဲ့အာဂျီနိုမိုတိုများရဲ့အကျောပိတ်ယောဂဖြစ်တယ်အဲ့ဒါကြောင့်သိမ့်များလုံးအာဂျီမကောင်းဘူး အဲ့တော့ဒီကထိန်ဟာဓိဖနရတပိတ်ရေစစ်နဲ့ခင်းလို့မရဘူးဆိုတာသဘောပေါက်ပြီနော်ဘာနဲ့သာခင်းရသင်္ကန်းနဲ့သာခင်းရတယ်လို့ဆိုပြီးအဲ့ဒီသင်္ကန်းဆိုတဲ့အမိကို ကြည့်လိုက်ရင်ဖယားပွင့်တဲ့ခိဟောဟောတာပေါ်လာဖယားမပွင့်တဲ့ခိမှသင်္ကန်းမြင်ခြင်းလို့ကြားခြင်းလို့မရဘူးပြီဒါကိုကခိမိတဲ့အလူဆိုတာပေါ်လွင်ပါပြီမှန်ရလား အေးအေးအေးနောက်တစ်ခုပြောလိုတာကဘုရောသောတာပန်သဂရကနာဂယနာပိစိကဗုဒ္ဓအထိပြမဝပြမသားနဲ့ဖြစ်နိုင်တယ်နဝနာသားနဲ့ဖြစ်နိုင်တယ်လူကိုလူသားနဲ့ဖြစ်နိုင်တယ်ကုံကုံပြောမယ်တုံလုံးလည်းဖြစ်နိုင်တယ်ကိုယ်သင်္ကန်းနဲ့ခေါင်းနဲ့သင်္ကန်းရိုက်လူသွားသူဘသူတရားအထုဒါရတာပဲဒါကိုပြောတာသဘောပေါက်မလားဟောမြတ်စွာဘုရားကြတော့ဘာဝုတ်ပြီးမှဘုရားဖြစ်တယ်ဒါပဲပြိတ္တာ လူတဲ့မြတ်နတ်တဲ့သာဗြဟ္မာမတုပနိုင်ဒီအတုလသမ္မာသမ္ဗုဒ္ဓဖရာတိုင်းဖရာတိုင်းဟာဟောဒီသင်္ကန်းကိုရှင်မြန်ပြီးမှဘာဖြစ်တယ်လဲဖရာဖြစ်တော်မူချတယ်ဗျာသင်္ကန်းဆိုတာလေးနဲ့ပတ်သက်ပြီးတော့ဝမ်းသာကြည်နူးစီတို့ဟောဆံပြကုသိုလ်ရှင်သူ့လိုဖြစ်စေခြင်းအထက်မှာလည်းအ ਨੇ ကျင်းတော့ဖြစ်ဆွဲဟောခဲ့ပါအဲ့ဒါဆက်ဆက်ယူနိုင်မယ်ဆိုရင်တော့သဘောပေါက်ကြပါလိမ့်မယ် ဒီတော့တဲ့ဒီသင်္ကန်းဆိုတာက တို့မွန်ပါသာကရှင်းသက်လာတာဘယ်ပါသာကရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာပြည်ထောင်စုဘတိုင်းနာတို့တွင်မွန်တို့ကသာသနာကိုးကွယ်ခွင့်ရတယ်ဒါအသောကမင်းကြီးတို့လက်ထက်ပေါ့သာသနာဆိုရင်235ခုနှစ်လောက်မှာ အေးသင်္သန်းဆိုတဲ့အမိဟာမွန်တို့ရဲ့ဘာသာဟောဟာရအမိဟုတ်ပလားအေးအဲ့တော့ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာဒီတောင်သူဘွားတိုင်းရင်သားတို့တွင်မွန်တို့ကသာသနာကိုးကွယ်ခွင့်ရခဲ့တယ်ဒါနောက်ပိုင်းပေါ့အသောကမင်းကြီးတို့လက်ထက်သာသနာတော်235ခုနှစ်လောက်မှာသာတော်မိန်းသမီးတော်သင်္ကမိတ်တာ အေးအဲ့မှာသားကလူပြိုးအသက်20ရှိသမီးတော်သင်္ကန်းမိတ်တာကအိမ်အောင်ကြပြီးသား16နှစ်လောက်သားတယောက်ဖွာပြီးသားအေးအဲ့ဒီအခါမှာတကားတည်းပဲမေးတာမျက်နာတွေပြောရင်တော့ကြည်ကြီးပေါ့ဗျာနောက်ဆုံးတော့ကိုသားကိုသမီးသာသနာတွင်တွင်ရှင်ဟန်သာမဏေအဖြစ်ရှိမှသာသနာဒါယာတာသာသနာအမွေခံလိုက်တယ်အဲ့ဒီစကားကို အေးရှင်မမောင်လေးဗုဒ္ဓဒိဋ္ဌမိတွင်ထေချင်းတို့ကပြောကြလို့ဟာငါအင်ပါယများစွာကိုပိုင်သားတဲ့အာနာရှင်ဖြစ်ပေမဲ့ငါသာသနာ အမွေကမဖြစ်သေးပါလားအဲ့ဒီကြတော့မှသာတော့မိန်းနာသမီးတို့သင်္ဃမိတ္တာတို့ကခမဲတော်ခွင့်ပြုမယ်ဆိုရင်သာသနာတော်ပျော်ပရချေဆိုပြီးတော့ဝန်ထားတခါတည်းတရားဓမ္မတွေအတုရှုပွားတော်ယဟန္တာဖြစ်တော်မူကြပါတယ်အဲ့ဒီယဟန္တာဖြစ်တော်မူတော့မှ အေးသာသနာတော်ကြီးနေလိုလလိုလင်းအောင်ဆိုပြီးတော့ကိုတိုင်ကိုဌာနသာသနာပြုလွတ်တော်မူပါတယ်အသောကမင်းကြီးဘလောက်လွတ်တယ်လဲအဲ့ဒီလိုကိုတိုင်ကိုဌာနသာသနာပြုရှေလွတ်တဲ့တွေ့တာကြောင့်နဲ့ကမ္ဘာအင်ပါယတစ်ခုလုံးမှာ၅ဘုံဘုံ၄ဘုံဟာဗုဒ္ဓဘာသာထွန်းကားခဲ့ပါတယ်ပြိတ္တာကမ္ဘာရဲ့၅ဘုံဘုံရဲ့၄ဘုံပါ ဗုဒ္ဓဘာသာထွန်းကားခဲ့ပါတယ်အေးယနေ့ခေတ်ကြတော့တို့လူတွေဗုဒ္ဓဘာသာယုံကြည်လေးစားအားထားလောက်ကင်မှုနဲတဲ့တွေ့တာကြောင့်ဟောမြန်မာယူရီးယားသီဟိုကမ္ဘောဒီးယားလာအိုငါးနိုင်ငံပဲဗုဒ္ဓဘာသာကျန်တော့တယ်ဘယ်နှနိုင်ငံကျန်တော့တော့တချိန်တုန်းကအင်ဒိုနီးရှားမလေးရှားစင်ကာပူဟုတ်လားအာဖဂန်နစ္စတန်တို့ကဗုဒ္ဓဘာသာ ဒါပေမဲ့တို့လူတွေရဲ့ဘာသာသွေးပြော့ပြီးတာဝန်မဲ့ဆိုပြီးတော့မှကြောခိုင်းငါကြောခိုင်းရတဲ့အတွက်ဒါကြောင့်လူမျိုးခြားဘာသာခြားလက်ထက်ရောက်သွားပါပြီဟုတ်ပလားအေးဒါကြောင့်တချိန်က80ရာခိုင်နှုန်းရှိခဲ့တဲ့တို့ရဲ့ဗုဒ္ဓသာသနာကနေ့4ရာနှုန်းပဲရှာမှာတော့တယ်အဲ့ဒါကြောင့်တို့တရားတော်မှာများဘာသာရေးလုပ်ငန်းတွေမှာစီလုံးညာညီညွတ်ကြဟုတ်ပလား အေးသင်ញင်ခံညာတဲ့ဟောနာဘဏနာတော့တဏှာကခြစားသွားပြီတင်တယ်ရှေရနာတဲ့ကရုဏာတဲ့ဝါသနာတဲ့အနစ်နာလေးခုနာဘဏနာတော့ရှေရနာရှေရမယ်ကရုဏာကိုယ်ဘာသာကိုယ်လူမျိုးကိုယ်သာသနာပေါ်မှာကျင်နာရမယ် ကိုသားသမီးလေးတွေဘယ်သူမှငတ်မခံမရရင်ခိုးဆိုးတိုက်ခိုက်ကြွေးမယ်အဲ့ဒါသားသမီးပေါ်ကျင်လာတာပဲအခုလေဒုသန္တနာအညို့မိတ်မခံဘူးပစ္စည်းပဲကုန်ကုန်လင်မယားပဲကွက်ကွက်ရှိပွားပဲပြက်ပြက်ရာထုပဲကြကြသာသနာ့ကိုဘုန်းကြီးတို့ပြိတ္တာအားစိုက်ထားမှာမမရဲ့လားအေးအဲ့ဒါပဲဒါကြောင့်အခုကလူတွေကနာလေးနာ ပြော့သွားတဲ့ဖြင့် ကနေ့ကမ္ဘာအင်ပါယာလေး၄ပုံမောင်း၅ပုံ၄ပုံရှိခဲ့တဲ့သာသနာဟာ80ရာခိုင်နှုန်းမှသည်400နှုန်းထိကြာချင်းသွားပါပြီပြိတ္တာတရားနေရာ300 400မဟုတ်ဘူး400နှုန်းဟုတ်ပလား၄လောက်ပဲကြံတော့တယ်အဲ့တော့တို့လူတွေလည်းအခုကြည့်လိုက်ဘာသာသာသနာရေးနဲ့ပတ်သက်လာရင်အာတချို့ကဘာဖြစ်ခံမှဆိုလို့ညဖြစ်ခံမှဆိုလို့နောက်ဆုတ်သွားတာလေဟုတ်ပလား ဒါကြတော့ကြောက်တယ်ဒီမေကကြတော့ကြောက်ဘူးဗျာဒီမေကကြတော့ကြောက်သလားကြောက်ပါဘူးအဲ့ဒါပဲဘာသာသာသနာအတွက်ကြတော့ငါတို့ကစေတနာနဲ့ပြောတာမင်းမလဲတော်ပြီကွာမလုပ်ချင်တော့မင်းတို့စီးပွားရေးနဲ့အိမ်တော်ကြီးဒီနှစ်ခုကိုပဲဦးစားပေးလို့တို့ဘာသာတို့နယ်မြေတွေကသူများလက်ထက်ကိုရောက်ကုန်ပြီဆိုတာလေးလောက်ပဲအချင်းချုပ်ပြောပြရစေတော့မှန်ရလားတချိန်ကဒနင်္စာနေ့ သူ့အိမ်သားဟာဘာသာကြလူမျိုးကြအေးသူကလည်းအမေရာနမောတတဗဂဝါတောရာတောသမသံဗုဒ္ဓတာဒါပေမဲ့ဟိုမှာ နမောဗုဒ္ဓတာလို့အချင်းညွတ်ပြထားအဲ့ဒါကိုသူ့ရဲ့ခင်မွန်းကဘာသာကြလူမျိုးကြဆိုမြင်ပြင်းသိက်ကတ်တယ်ဟုတ်ပါလားအဲ့ဒါလေဒုဒကာရမတွေတရိတာဒါကြောင့်ဘာသာကြားလူမျိုးကြားများကတို့ရဲ့ကြောင်းကံဖယအနိဝန်းကျင်ကိုသူတို့နေရာယူကြ နာနိုင်တဲ့နေအပြင်အဲ့ဓာတွေကိုတဖိတဖိသူတို့ရဲ့အလုံးကလုပ်ငန်းတွေနဲ့ကြက်သေးရုပ်ပျက်စီးအောင်ဆိုပြီးတော့ဖျက်ဆီးတယ်ဒါတို့လူတွေသတိထားကြဖို့ပါဟုတ်ပလားအေးအဲ့ဒါဘုရားငုတ်တို့ညောင်းမင်းမျိုးသလိုပဲတပိတပိမျိုးလာလိုက်တာအဲဘုန်းကြီးတို့ရခိုင်ပြည်နယ်မှာသုံးပုံနှစ်ပုံသည်ဘာသာကြားလူမျိုးကြားဖြစ်သွားပါ ဒါဘုန်းကြီးတို့သိသလောက်ပြောတော့တနေ့ကရခိုင်ပြည်တာဝန်ထမ်းခဲ့တဲ့ပုဂ္ဂိုလ်တဦးနဲ့တွေ့တော့ဒကာကြီးဘယ်နဲ့တော့အဲ့ဒီမှာသုံးပုံနှစ်ပုံလူမျိုးကြားဘာသာကြားဖြစ်ပြီဆိုပါလားဟာဘယ်ကမှလဲဖေဟာတဲ့လေးပုံသုံးပုံဖြစ်သွားပြီဟောသူတို့ဘက်မှာအများပါသွားပြီပါမန်ဘောပြိတ္တိုင်ဟိုဘက်ဘင်္ဂလားတက်ကနေပြီးတော့နာယီဝက်လောက်ကူးလိုက်ရရင်နတ်မြစ်ကလွင်ဒီဘက်ရခိုင်ပြည်နယ်ရောက်လာပြီအဲဒီမှာတဲ့ ခုလိုရေကြတဲ့အခါမျိုးတွေချီချင်းတောင်သွားလို့ရတဲ့အဖြစ်မျိုးဆိုတော့ဟိုကအလုံးအင်းနဲ့ဖိပြီးတော့လာလိုက်တာသွားပြီသဘောပေါက်မလားဒုပရိသအဲ့ဒါဟာတို့လူတွေတောင်းဝန်မဲတို့နဲ့မဆိုင်ပါဘူးဆိုပြီးတော့ကြောခိုင်းခဲ့တဲ့အတွက်ဒါကြောင့်ဘာသာသာသနာတပြည့်ပြည့်မေးလာပြီရန်ကုန်မြို့ကြီးမှာလည်းပဲတကယ်ကောင်းမြတ်ချက်ချဘူးကြတဲ့နေရာဘသူတွေလဲဆိုတာကိုယ့်ဘာကိုကြည့်ပါ မန္တလေး26ပြီလနိုင်စဉ်အနိဘသူတွေလဲဆိုတာကိုယ့်ဘာကိုချိပါဘုန်းကြီးတို့ကဒါရန်တိုက်ပေးတာမဟုတ်ဘူးနော်တချို့ကအဲ့ဒါရန်တိုက်ပေးတယ်ထင်တာမဟုတ်ဘူးကုဘာသာလူမျိုးတွေသွေးတိုးပေးတာဟုတ်မလားသူတို့ကဧည့်တယ်တို့ကအိမ်တယ်ဟုတ်မလားအိမ်နဲ့ဧည့်တယ်ဆိုတာအိမ်နဲ့ကြည်ပြူမှပါကြည်ပြူတယ်ဆိုတာကလည်းပဲ အေးတခုတော့ရှိတာပေါ့ဘုန်းကြီးတို့ကတိုက်ရခိုက်ရတိုက်ရဖြတ်ရဖြူရဖြတ်ရမယ်တလုံးမှမပြောဘူးချွေးတစ်ချက်သွေးတစ်ပေါက်မကြတဲ့နည်းရှိအဲ့ဒါကတော့တံပြန်နည်းပဲဘာနည်းလဲတံပြန်နည်းပါအဲသူတို့ကဟောသူတို့ရဲ့ဘာသာရဲ့အထိတ်မှကနန်းဗျာအမတ်အသားဗျာဒါလောက်ပြောရင်သိပါတယ်သူတို့ဆိုင်သူတို့လူမျိုးမှသိအောင်ပြထားတော့သူတို့ဆိုင်သူတို့လူမျိုးဝဲကြသူတို့လူတို့အားပေးကြ no တို့ဗမာဆိုင်မဝဲဘူး တို့ဗမာတွေကအိမ်နယ်ဖြစ်နေပြီးတော့6 6 9ဆိုတာဘယ်ဆိုင်မှများထိုးထားကိုဆိုတာဘုရားကုံကိုပါ6ဆိုတာကိုဆိုတာကိုလည်းကိုလူမျိုးကိုဘာသာဆိုင်မှသိအောင်ထိုးပါလားအဲ့ဒီလိုဆိုင်တွေမှာအားပေးကြမယ်ဆိုရင်ဘာမှချွေးတစ်ပေါက်သွေးတစ်ချက်မကြရသူတို့ကဧည့်သည်နော်ဧည့်သည်ဟာသူတို့မှရောင်းခွင့်မရှိရင်အလိုလိုနောက်ဆုတ်သွားပါပြီတည်း အဲ့တော့တစ်စီးပွားရေးဖြတ်ပါနင်းလူမှုရေးသူတို့ကသူတို့ရဲ့လူလဲလူသူတို့ရဲ့ဘာသာရေးအဆောက်အဦထဲမှာတို့လူတွေအဝန်မခံဘူးဆိုတာဘယ်သူညင်းမလဲဒါပဲတို့လူတွေကတော့သဘောကောင်းတာလားအတာလားမသိဘူးတကားမရှိတရားမရှိ open အဲ့တော့ open ဆိုတော့ဟိုလူတွေကသိတယ်လေအသိတော့ဘာတော့မြန်မာမျိုးသမီးပြည်တော်လူတွေကိုသူတို့ကဆွဲတယ် အဲ့ဒါကိုသူတို့ကသူတို့ရဲ့အဆောက်အဦထဲမှာဘယ်လိုသိမ့်သွင်းရမလဲဘယ်လိုအဲချွဲဆောင်ရမလဲဆိုတာကိုသင်တန်းနဲ့လာတာ။ဘာနဲ့လာလဲသင်တန်းနဲ့လာ။အေးအဲ့ဒီလိုသင်တန်းနဲ့လာပြီးတော့မှသူတို့ကမျက်နှာချုပ်သွေးပြီးတော့အနာကလာ။အနာကတော့ဆိုကြပါစို့ဗျာလောကပြောပြောသမီးသားဖြစ်။ဟုတ်မလား။သမီးသားဖြစ်တော့ဩကျမကိုချစ်တာလားငါချစ်တာပေါ့။ချစ်ရင်လေကျမတို့ဘာသာလေးဝင်မလားဝင်ပဲ။ ဘာလုပ်ရမလဲဦးသိန်းဝေအောင်ဝုတ်ပြလိုက်တယ်အဲ့တော့ကျမကိုချစ်လားချစ်တယ်ချစ်ရင်တရားအထုတ်ပြပါဟင်အထုတ်ပြလိုက်တယ်အထုတ်ပြတယ်ဆိုတာကတကယ်အထုတ်တာမှမဟုတ်ပဲသူ့ဘာသူအဲ့ဒီတလားနလားနေပြန်လာတာကိုတကယ်ညာသွားတဲ့အခါကျတော့မှသူ့ဘက်ကိုမရအရဆွဲခေါ်သွားတာဘာမှမတတ်နိုင်တော့ပါဘူးပြိတ္တာရှင်းမလားအဲ့ဒါကိုလေဘုန်းကြီးတို့ပြိတ္တာသူတို့ရဲ့ခြေလမ်းကိုမြင်အောင်ကြည့်ပါတိုက်ခိုက်ဖို့တလုံးမှမပါဘူးနော် ရှူပူဖို့တချမ်းမှမပါဘူးနော်သွေးတစ်စက်ချွေးတစ်ပေါက်မကြရဘူးစီးပွားရေးကိုလိုမျိုးကိုဘာသာအတွင်းသာတခါတည်းဝဲကြရောင်းရမယ်ဆိုသူတို့ဟာအလိုလိုတောင်းသွားမှာပါလူမှုရေးကိုအမျိုးသားချင်းဘာသာချင်းသာပေါင်းနေဆက်ချညရင်သူတို့ဟာအပေါင်းသင်းမရှိနေနိုင်အောင်မလားအိမ်အောင်ရေးကိုအမျိုးကိုဘာသာအတွင်းသာယူချမယ်ဆိုရင်သူတို့ဟာအဖက်မလုပ်ရင်အလိုလိုပြုတ်ပါတယ်အဲ့တော့မေးပါရစေ ကိုယ်အိမ်ရှိကလေးကိုလုံအောင်လုပ်တာဘယ်သူထိခိုက်တယ်ဘုမမထိခိုက်ပါဘူးကိုယ့်ဘာကိုချမ်းသာစေခြင်းလို့လုပ်တာပါအခုလဲကိုမျိုးကိုဘာသာချမ်းသာစေခြင်းလို့လုပ်တာဘယ်သူကိုထိခိုက်ပါဘယ်သူမှမထိခိုက်ပါဘူးအဲဘယ်သူမှမထိခိုက်ပါဘူးပြိတ္တရဲ့ဒါကြောင့်ရှိပွားလူမှုအိမ်နောက်မှုအိမ်နောက်သုံးခုဖြတ်လိုက်ပါသုံးခုဖြတ်လိုက်ပါရှိပွားလူမှုရှိပွားလူမှုအိမ်နောက်မှု အိမ်သာသုံးခုဖြတ်လိုက်ပါသုံးခုဖြတ်လိုက်ပါဒါဆိုရင်ပြီးပြီဘယ်ဆောက်မှဖြူဖြတ်ကြရမလို့ဘသူကမှရိုက်တက်နင်းတဲ့တရားမလိုပါဘူးပြိတ္တာရဲ့အေးအေးကလေးနဲ့ပွဲသိမ့်သွားပြီကိုတော့တို့လူတွေသွေးမရှိဘူးရှိပါရေးနဲ့လူမှုရေးမောင်အိမ်တော်ကြီးတလောက်ပဲဦးစားပေးနေကြတာ ဘာသာရေးကြတော့တခါတည်းနောက်ဆုံးနောက်ဆုံးသွားတာဒါကြောင့်ဒလိုကထိန်အလူအာဘယာဘွဲ့ချောင်းဘွဲ့တို့ဘာသာရေးစာမေးဘွဲ့ဟုတ်လားအာပဋ္ဌံဘွဲ့အဲစခန်းဘွဲ့တွေမှာအင်တိုင်းအားတိုင်းတာဆောင်ရွက်ရအလိုလိုရှိတ်သွားမယ်မှန်ပါရဲ့လားအေးအဲ့ဒါနီးလည်းရှိတာပဲဒုပရိသတ်ရေဘာလို့အောက်ကြခံနေရတာလဲဟမ်အေးအဲ့တော့တချိန်ခါတော့အနုပညာလောကကအားပေးလိုက်ကြ တာတို့တိုင်းတို့ပြည်တို့မြတ်မပြည်တာတို့တိုင်းတို့ပြည်တို့မြတ်မပြည်မြင့်မြတ်တဲ့ဂုံချက်တည်းကျွတ်တို့ရဲ့ရွှေတိရွှေနံတင်ဆန်းမေအာသာနိဗုဒ္ဓဘာသာမဲပါဇကအာလူလာမပေးနဲ့ဘယ်အမျိုးသားမှတော့သုံးပုံလေးပုံသုံးပုံပါသွားပြီဟုတ်မလား အေးအခြားသောဘာသာကြားလူမျိုးကြားရဲ့အဆောက်အဦတွေအများကြီးဖြစ်သွားပြီတို့ပြိကဒါတွေတစ်ချိန်ကလည်းဘုန်းကြီးတို့သတိပေးခဲ့ပါပြီဟုတ်ပလားအဲ့ဒါကြောင့်ကိုရှိကိုကိုလုံးဖြတ်သုံးပြနဲ့သာတွင်သွေးတစ်ချက်ချွေးတစ်ပေါက်မကြပါအလိုလိုပွက်သိမ့်ပါလေအတူအပြင်အမျိုးသမီးလောကကြိုက်ခေါင်းကတနင်္ဇာနေနော်သူကသောတာပန်အမျိုးသမီးကြီးဆိုတော့တရိယာတိုင်းခလုတ်တိုက်တဲ့ဖြိုးကျွတ်ကျွတ်အနမောဗုဒ္ဓသာ အဲ့တော့ခင်မွန်းတဲ့ကဘာလို့တော့ဟဲ့ရှင်မဘာလဲတော့ငါနဲ့ပြန်ကတို့ရဲ့အမျိုးတွေကလူကြီးလူကောင်းတွေဖိတ်ခဲ့ဟုတ်ပါရဲ့ကျွန်မဘာလို့ပေးရမင်းဘာမှမလုပ်နဲ့မင်းနမောတတဆိုတာကြီးကိုပိတ်ထားလိုက်စာကျမရှင်အတတ်နိုင်ဆုံးထိမ့်သိမ့်ပါမယ်ဘာကွာမင်းရွာပေါင်းတရားရှိတဲ့အပေါက်လုံအောင်ပိတ်နေတာမင်းလက်နဲ့တဲ့လောက်ရှိတဲ့ပါဇက်ကလေးမပိတ်နိုင်ဘူး ကျမပြောပြီကိုကိုအဝါရဲ့ရည်ကြီးမှုအရာ ကျမတတ်နိုင်ဆုံးထိမ့်သိမ့်မင်းပြောမရဘူးလားဟောဒီဓာတ်နဲ့ကငါခုံမှဆိုတော့ဟိုကလက်ပင်ထိုးပလိုက်လှုပ်လိုက်သမ်းလीရှားသလားလို့တသက်နှခါမသေးရပါဘသူမှနှခါမသေးရဘူးပြိတ္တာမှန်ရလားအေးအဲ့တော့ကျမဘက်ကမှန်ကန်မှုနဲ့အပြင်ယဉ်ကျေးမှုရဲ့ထိမ့်သိမ့်မှမယ်လို့လိုက်ရောပေးတာကိုရှင်ကအနိုင်ကျင့်မယ်ဆိုရင်တောက်တောက်တောက်တောက်ဆင်းပြလား ဇမသရိယရင်တော့နမောဗုဒ္ဓသာဆိုတာမဆုပ်ပဲမနေဘူးတကယ်ပွဲကြီးကြတော့တသိန်းနံကပလာဝုတ်ပြီးတော့အေးအိရှင်မခေါင်းပိသစွာခုနကလူမျိုးကြဘာသာကြားတွေကိုအဲ့ခံပါတယ်ပြိတ္တာအဲဒီလိုအဲ့ခံတဲ့အချိန်ကကလာတခုသောပုဂ္ဂိုလ်ကတခုကိုလွတ်ကြလို့ဟာနမောဗုဒ္ဓသာဆိုလိုက်တဲ့အခါမှာစားလဲသာပုံနာရီကဓမင်းလုတ်တယ်လွတ်မြဘကနေပေါက်ခွဲဆွဲဆိုသွားရတာအဲ့ဒီကြတော့မှယောက်ျားကကလားမနိုင် ကျွဲမနိုင်ကြည်မီးကျော်ဆိုတာလို့ဗုဒ္ဓခေါရမကြီးသွားဝါထတယ်တော့ဘုရားကခန္တီမေတ္တာအခြေခံပြီးတော့မှဒါကြတဲ့သူ့ရဲ့ဆဲဆုံမှုအပြစ်တင်မှုကောက်ချင်ချမှုတွေကိုတလုံးချင်းတလုံးချင်းရှင်းပြလိုက်တော့အမြင်မှန်ရသွားပြီးတော့ဗုဒ္ဓဘာသာဖြစ်သွားပါတယ်။ဘယ်နဲ့တော့အေးသူတင်လားသုလသုဘာဒတို့ဟောခဲ့ပြီးပြီ။သူတင်လားဥတ္တရာဟုတ်မလားအေးမလွဲမကင်းနိုင်တဲ့တွေ့တာကြောင့် ဘာသာကြားလူမျိုးကြားနဲ့အိမ်အောင်ချပေးလိုက်အဲနောက်အကာယရဏသုံးပါးကိုကိုယ်ကွယ်ခြင်းတို့မိဘကိုပူဇော်တဲ့အခါမှာမိဘကနေပြီးတော့မှတိရိမာဆိုတဲ့ပြည်ကြီးတန်စာကို တနေ့တစ်ထောင်နဲ့15ရက်စာ15000ပေးလိုက်တယ်။တမေအဲအဲ့ဒါကြည်ရှင်းမလို့ဒီတော့မှဒီမှာကိုကဒါအေးအင်မတန်မှဒီမြို့မှာလူသိထင်ရှားကြော်ကြလှပတဲ့တိရိမာဆိုတဲ့ပြည်ကြီးတန်စာပါ။အဲ့ဒါဂျမိုင်းရဲ့ကိစ္စတွေ15ရက်အတွက် တင့်ကိုလုပ်ပေးပါလိမ့်မယ်ကျွန်တော်ဘုရားနေရာတန်ခါကိုယ်ွယ်ရှိကပ်ပြရချေဆိုပြီးတော့မှအဲ့ဒီမှာကိုယ်ွယ်ရှိကပ်တာဗျာတတိထားနောတို့ခဏိဗုဒ္ဓဘာသာတရားတိတ်တွေးပြော့ရှင်းရှင်းကလေးကိုမငင်းနိုင်တာပြောမယ်အပြူချင်းမဝါကဟောဓမ္မစကြာတွေဘာတွေရွတ်ကြရင်လင်ကလေးလေးရရပြန်မလာတော့ကဲတလောက်ဘာသာသွေးပြောကြတာအိမ်တော်ကြီး စီးပွားရေးလောက်ပဲဦးစားပေးနေကြတာမှန်ရဲ့လားကိုင်းဘယ်သူရင်းမလဲပြောဟာအပြူချင်းဘဝတော့ဘိက္ခုနာပိစ္ဆဝကိနာလင်လေးနဲ့ရသွားဒီမျက်နှာမြင်ကျင်လို့ကိုမမြင်ရတော့တလောက်ကြောင့်မအောက်တန်းကျသွားတာဒုဗ္ဗတာရှင်းမလားအေးအဲ့ဒါသူများပြောတာမဟုတ်ဘူးကိုလူတွေဆိုင်ရင်နာနာဖွင့်နေရဘာသာရေးလူမျိုးရေးသာသနာရေးကျန်ကိုနဲ့မဆိုင်ဘူးလို့လို့ကြီးဖြစ်ဖြစ်နေကြတယ်ဒီလိုမလုပ်ပါနဲ့ ပြောတဲ့နေရာမှာတရားသဖြင့်မေတ္တာနဲ့ရှင်ပြီးတော့ပြောပါအကြံပဒန်းတော့မပြောနဲ့ပေါ့ဗျာဟုတ်ပလားတော့じゃဟုတ်ကဲ့ကိုကိုဖြစ်သွားမယ်သဘောပေါက်ပလားအဲ့ဒါနဲ့ဘုရားမူကြီးတန်ခါကိုဒါကြတဲ့ပဲအချမ်းရများနဲ့ချက်ပြုတ်ကျွေးမွေပြီးတော့ကုသိုလ်ယူခဲ့တဲ့ဩတ္တရာအဲ့ဒီအချိန်မှာတဲ့သူ့ရဲ့ ဘာသာကြားလူမျိုးကြားကဗရင်ကကြည့်လိုက်တော့ဟိုမှာမိကိုတလုံးလုံးနဲ့ချက်ပြုတ်သွားလာနေရတော့ဩဩဩတဲလဲရှင်ရဲ့တတာပါတဲ့မိမဘေးကိုအင်ကြီးရခိုင်ပြည်ရှိရှိယောက်ျားကိုပိုင်နေတာတော့မှစံကုံပိတ်ဖြုံဖိုးကရုံတွေကိုသွားပြီးတော့အောက်ချက်ခံနေတယ်တကူဒါသူ့အမြင်ကိုဟုတ်ပလားဟိုကတော့မဟုတ်ဘူးပြိဿ အေးကြီးပွားမရှာအိမ်တော်မပြုရသာမရှာရသမျှအချိန်ကိုဘုရားရဲ့ပါဠိတော်ပိဋကမပြောင်းမပြဲအောင်ဆောင်ရွက်သင်အံပုချတော်မူကြတဲ့သံဃာတော်တွေလူထုနားရှင်းအောင်ဆိုပြီးတော့တရားဓမ္မတွေရှင်းလင်းဟောပြအထုတော်မူကြတဲ့သံဃာတော်တွေအမြင်ရင်းမတူဘူးဖြူကတော့တူပါတယ်မြင်ကွင်းကတော့မတူဘူးလားဒါပေမဲ့အမြင်ရင်းတူရလားအဲ့ဒီအမြင်ကိုခံစားချက်လို့ပဲပြောရင်ပြောပေါ်ပိတ္တရဲ့ အေးအဲ့ဒီကြတော့မှနောက်ကတီရိမာကလည်းလှစ်ကနေမြင်လိုက်အဲဒီယောက်ျားသူမိမပေါ်စိတ်ပြက်နေပြီစိတ်ကုန်နေပြီငါသွားပြီးတော့အဲ့ဒီဥဒရာမျက်နာပြက်ရုပ်ပြက်ရှင်းပြက်လို့ပြင်ဒီယောက်ျားငါမကွမ်းနိုင်တော့ဘူးငါအိမ်ကြီးရခိုင်ပိုင်တော့မယ်ဆိုပြီးတခါတည်းထောပါပူတွေခတ်ပြီးတော့သွားလောင်းမှအဲ့တော့ဥဒရာကဩငါဂျေဇုရှင်ပါကြီး ငါရဲ့အိမ်တော်တရားတွေကိုသူဆောင်ရွက်ပြီးလို့ငါလွတ်လပ်စွာကုသိုလ်ပြုခွင့်ရတယ်။မမင်းကြီးမှကျမ်းမာပါတိချမ်းသာပါစေတကယ်ကိုစိတ်ထားကပျော့ပြောင်းတဲ့စေတနာနဲ့ဆိုတော့လောင်းလိုက်တဲ့ထောပဘူဟာစံနဟုတမြအေးသွားမေတ္တာတရားပါတရားလေမေတ္တာတရားအေးအဲ့ဒါမေတ္တာတရားဗျအဲ့တော့သီရိမာကဒါအပူနဲသေးလို့ဆိုပြီးနောက်တော့ခွက်ကြီးကြီးနဲ့ခတ်လောင်းမယ်လှုပ်တဲ့အခါ ဩတ္တရာရဲ့တပိလက်သားလက်အောက်ခံများကအောင်မယ်သေဘောထိုင်အရေးနေနေအဲ့ဒါပဲဗျဘာသာကြားလူမျိုးကြားတွေတတိထားတို့မြေပေါ်နေတို့ရေကိုသောက်တို့အစားအစာစားပြီးတော့တို့ရဲ့အမျိုးသမီးတွေကိုယူပြီးတော့မှသူတို့ပဲမပပအောင် အကြမ်းအမှုသုံးကြတာတော့မင်းတို့လွန်ပြီထင်တယ်အရေးနေနေ အေးတို့မိဘနေတို့ရစ်တော့တို့စားစားတို့မျိုးသမီးတွေယူပြီးတော့ပြီးတော့သူတို့ဘာသာတွေမတရားသဖြင့်ဆွဲသွင်းလို့ဟုံးကနေဟုံးကနေပြဿနာအတိကရုံးတွေဖြစ်ကြဒါကြောင့်မင်းတို့နေပါနေလဲစတယ်ဟုတ်မလားအေးဒါပေမဲ့လို့လွတ်လပ်စွာကိုးကွယ်ခွင့်ဆိုတဲ့တို့ရဲ့မြန်မာဥပဒေကိုတော့မင်းတို့လေးစားသင့်ပါတယ်ဥပဒေကိုလေးစားပါဆိုတဲ့သလုံးကြီးတွေမင်းတို့လည်းဖတ်တတ်မှာပါပဲရှင်းပါရဲ့လား မှန်ပါဗျာအေးအဲ့ဒါပဲအခုတော့မဟုတ်ဘူးသူတို့ပဲနင်းကန်ဆွဲမတရားသဖြင့်လောက်ကြတော့ဘာမှမဆိုင်တဲ့ကိုတော်တွေသွေးမိကြခဲ့ရပါတယ်အတိကရုံးတွေမှာဟုတ်ပလားအဲ့တော့မင်းတို့အာဖဂန်နစ္စတန်ကိုကြည့်တချိန်ကဗုဒ္ဓဘာသာနိုင်ငံအဲ့ဒီဗုဒ္ဓဘုရားရုပ်တုတွေကို တာလီဘန်တို့လက်ထက်ရောက်တော့အမြောက်နဲ့ပြမလုတ်ပါနဲ့ကဘာကတားတော်မှာတက္ကနဲ့အာနာရစ်ပြီးတော့ဘုံနဲ့ခွဲတဲ့အခါမှာအခုအမေရိကန်ဘုံကျဲလို့တောက်တောက်နဲ့သိကြပါပြီ တဘာဝဘေးတာမင်းကလေးရလှုပ်လို့လူပေါင်း4000ကျော်တည်ခဲ့ကြပြီအခုထိတဏှတ်တမဆဲလို့မိကိုမငြိမ့်နေပါဘူးဗျာဒါကြောင့်နေရတဲ့ဘဝတာလေးမှာမင်းတို့တို့မြင်နေတို့ရည်တော့တို့အစားအစာစားပြီးအေးချမ်းစွာနဲ့နေကြပါလို့မေတ္တာစကားဆိုရစေ။ဘာကြောင့်လဲ။ဘာဟာဤတမာတိအဖွဲ့ကလည်းဘုန်းကြီးတို့ကြီးစာရောက်တာ။ဒါကြောင့်ဒါပြန်ကြားချက်ပဲ။မင်းတို့နဲ့ဆွေးနွေးရင်ဖြစ်လာတဲ့ပြဿနာမင်းတို့ငြိမ်အောင်ငြိမ်ပေးမလား ဒါပဲဟုတ်မလားဘာသာရေးအနိုင်ကျင့်မှုတွေမဖြစ်ကြပါခြင်းနဲ့လို့အဲ့ဒီမှာဥဒရာဟာအနိုင်ရခဲ့လို့တိရိမာသောတာပန်ဖြစ်သည့်အထိဗုဒ္ဓနဲ့တွေ့ပေးလိုက်ပါတယ်ပြိတ္တာကြည်တယောက်ကောင်းတော့အပေါင်းချမ်းသာတာပါဘယ်နဲ့ရန်စကားဆိုမှလဲမလွတ်ပါနဲ့တစ်တပင်ကောင်းတော့တယောက်ကောင်းတော့ အပေါင်းချမ်းသာသွားပါတယ်ဒီလိုပဲပြောပြရစီတော့သဘောပေါက်ပလားသဘောပေါက်ပါ gain တော်ပြီဗျာအခုဘုန်းကြီးတို့ပြောတာဘာလဲဆိုတော့သင်္ကန်းချုပ်တဲ့ဟောဟာတာဘာကစတယ်မွန်ဘာသာကစတယ်အဲ့ဒီမှာအာဩကမင်းကြီးရဲ့လက်ထက်ကစပြီးတော့ဘုန်းကြီးတို့ဆွဲပြောလာခဲ့တာပါဒါကြောင့်ကိုယ့်ဘာသာကိုယ့်လူမျိုးအတွက်သွေးချင်းညီညွတ်ကြပါ အဲ့ဒီမှာသွေးကြီးညီညွတ်စွာနဲ့တကားတဲ့ကိုတန်ကိုရဏသာသနာပြုရှင်လွတ်တဲ့အခါရှင်သောနာရှင်ဥတ္တရတို့ပရိသတ်ရေတဲ့ဟောတို့မွန်ပြည်နယ်သထုံမြို့ရောက်လာကြပါတယ်အခုအဲ့ဒီအဲ့ဒီနာမှာကြည့်ရင်ရှင်သောနာရှင်ဥတ္တရတို့နေထိုင်တဲ့သုံးခန်းတဲ့နေရာပရိနိဗ္ဗာန်စံတဲ့နေရာအထိကရရှိပါတယ်မှန်ရလားအေးအဲ့ဒါလေးတွေလည်းသဘောတရားသား တို့လူတွေကဘာမှမဟုတ်တဲ့အမလီဒီဇာကကောင်းတဲ့သူဗီဒီယိုကဗီစီဒီကဒီတငယ်ချင်းအပေါင်းပေါင်းကိုလက်ဖက်သုတ်ပေးပြီးတော့မှကြွေးကြဒါအမိမွေးနေဆိုပြီးစုပြီးဘုရားရှိခိုးတဲ့လူများရှိတာလားအမိကိုဆုတောင်းပေးတဲ့လူများရှိတာလားဒါအဖေမွေးနေလို့တို့မြန်မာပြည်မိသားစုဆုတောင်းမယ်ဘုရားရှိခိုးတာသိမ့်နေနေပါတယ်ဘာသာရေးဘက်ကဟုတ်ရဲ့လားအဲ့ဒါလေးတွေလည်းပြန်သတိထားကြ။ကိုင်းတော်ပြီဗျာ။အခု တိမသောကမင်းကြီးရဲ့လှုပ်ဆောင်ရက်ကြောင့်ဟောရှင်သောနာရှင်ဥဒ္ဒရတို့ဇကုတ်ဇခဲခက်ခက်ခဲခဲအေပိတသာဆိုတဲ့မြေဘုတ်ဘလူဓကရခိုက်ရေဘလူရေသရင်မတွေနဲ့ပွဲရှင်ပြီးတော့မှ အနိုင်တိုက်ခဲ့ရတယ်ဗျာဒါကြောင့်သာသနာအစမွန်ပြည်နယ်ကသာသနာအစဘာလို့ဒါကြောင့်ခဏိတို့လောကရဲ့အခေါ်အဝေါ်တွေမှာမွန်တို့ရဲ့ ဘာသာစကားတွေဖြစ်နေတယ်အလိုကြိုက်တော်စမ်းသိလားကြိုက်ဆိုတာဖះထောဆိုတာတရားစမ်းဆိုတာတန်ဖះတရားတန်ငါလို့မွန်းလို့ပြောတာအဘိုင်ဝရဏကြလိကြနိကြောင့်တင်ပြိုင်နှုံစွတ်ရမ်ဓမ္မောဓမ္မဒီအာယုနောဆောင်ခေါမလောသိလားအဲ့ဒါမွန်းလို့လေ အဘိဝရဏတိလေတာနေသံဥဒ္ဓပစာယိနောသတ္တရောဓမ္မဝဋ္ဌန္တိအာယုဝနောဒုက္ခမလားအဲ့ဒါမွန်းလို့ဆိုတာအာုံဖွန်တဲ့တသရဏပပွန်ချာစဖလောင်ဝိဖွန်တဲ့ဒါရောသိအာမန္တေတိတရဏေနာသဟပိစ္ဆသီလတို့ကပိစ္ဆသီလမွန်ကြတော့ပွန်ချာဆွဲလောင် ဟုတ်လားဓမ္မရာဇာမိဟောထမောင်းရကြောင်းမိုက်အနုကောင်ကတ္တဝါဆိုင်အောင်နေထသီလနေထမေဖွနေဘုတောင်းတရဏောင်ကိုချမ်းမွိုက်ဓမ္မောင်းတရဏောင်ကိုချမ်းမွိုက်ဆောင်းကောတရဏောင်ကိုချမ်းမွိုက်ပါတယ်တော့ဘုရားသံဃာကိစ္စအောင်မေတော်တော်ငခင်းပကင်းရှိတဲ့လူတွေပိုက်တာတဲ့ဟုတ်ပါ ဒုတိယံဝိုက်ဖူတော်သရဏံဝေါချံဝိုက်ဒုတိယံဝိုက်ဓမ္မောသရဏံဝေါချံဝိုက်ဒုတိယံဝိုက်သံဃောသရဏံဝေါချံဝိုက်ဘယ်နဲ့တိုက်ဘယ်တဲ့ဟူရုံ၌သောကောမနာသမာရိယံဝိုက်ဘာပြောတာပါဏာတိပါတာဝေရမဏိတိခာပဒံသမာရိယာမိအာဒီနေတနေဝရုံ၌သောကောမနာသမာရိယံဝိုက် အာဒိဏဒါနာဝေရမဏိသိကမ္မရသမာရိယာမိ။ကဲအဲ့ဒါကြောင့်သေဆိုတာရှင်ကန်းဆိုတာဝတ်ဆရာဝတ်ဗျာ။အဲ့ဒါပဲမွန်ဘာသာနဲ့သင်္ကန်းဆိုတာအရှင်သခင်တို့ဝတ် မောတော်ကားပိုင်ရှင်တိုက်ပိုင်ရှင်ရာထူးရှင်အာနာရှင်တွေလားမဟုတ်ဘူးသီလရှင်တမာတိရှင်ပညာရှင်သိက္ခာသုံးပါးပိုင်ရှင်မြဝတ်ဆရာဝတ်ဖြစ်သောကြောင့်ဘာခေါ်ပါလဲအဲ့ဒါပဲသိက္ခာသုံးပါးသိက္ခာသုံးပါးပိုင်ရှင်မြပိုင်ရှင်မြဝဉာသင်္ကန်းခေါ်လေသည်ဝဉာသင်္ကန်း ဒိဋ္ဌာသုံးပါးဒိဋ္ဌာသုံးပါးပိုင်ရှင်မြပိုင်ရှင်မြဝဉာသင်္ကန်းခေါ်လေသည်ဝဉာသင်္ကန်းခေါ်လေသည်အေးအဲ့ဒါပဲဒါသင်္ကန်းရဲ့ဩဝါဒနောက်တခုရှိဝရံမြတ်သင်္ကန်းရဲ့နဲ့လို့တွဲသုံးရတယ်မဟုတ်လားရှိရာတော်ဝရံရှိဝရံရှိရာတော်သာသနာပြင်ပါယူအဆရှိသောပုဂ္ဂိုလ်တို့၏အဝတ်ထက် ဝရံမြတ်တိရိရှိဝရံမြတ်သောအဝဟောသင်္ကန်းဟာဘာခေါ်တယ်လဲအေးအဲ့တော့သာသနာပြင်းမှယူဆရှိသောပုဂ္ဂိုလ်တို့၏အဝတ်ကအတိုင်းအတာချုံးလုံးပုံအသွေးအယောင်ဝတ်ဆင်တဲ့ပုဂ္ဂိုလ်သတ်မှတ်ချက်မရှိပါဘူးပြည်ရောက်လွယ်အောင်ပြောလိုက်ရင်ခဏယောက်ျားအင်ကြီးကိုမိန်းကလေးတွေဝတ်နေကြပါဟုတ်ပါလားတချိန်ကယောက်ျက်သားတွေတဏ္ဍခါလိမ့်ရင်လေဂန္နုဆန်နဲ့အဆောက်ဆန်နဲ့ဆိုပြီးအဖက်မလုပ်ကြဘူး ကနေ့ကျတော့90အောက်အတွင်းယောက်ျားတွေတဏခါမလိမ့်ရင်ခင်မမီတော့ဖြူးဆရာတော်တို့တောင်ပေါင်းတင်ရမယ်ဂိမ်းပေါင်းတယ်သဘောပေါက်ပလားအေးပြောင်းလဲသွားတာပြောတာနော်ဟောဒုသင်္ကန်းကြတော့ကဘယ်ခေတ်မှ ပြောင်းလို့မတို့မိတဲ့တွင်ဟုတ်လားအင်္ဂလိပ်ခေတ်ဂျပန်ခေတ်ပြူတော်ဒီခေတ်ခေခေခေဟုတ်တယ်လေ ဘယ်ခေတ်မှမှသူတို့ပြောင်းရင်ပြောင်းဘုန်းကြီးတို့သင်္ကန်းဟာသစ်မိုက်တွင်ရင်အနန္တတောင်တွားကွင်လေးတွင်ကွင်လေးတထောင်နဲ့ဆရာတော်ကြီးတွင်ဆရာတော်ကြီးတထောင်အလျာ၅တောင်ဟောဒီဘောဂဝတ္တဧကတိအနန္လေးတောင်အလျာ၅တောင်ဘုန်းကြီးကုတ်ဆိုတဲ့နထသင်္ကန်းကြီးအနန္လေးတောင်အလျာ၅တောင်ခိပြောင်းရင်တလို့ပြောင်းဘယ်တော့မှမပြောင်းဘူးပြိတ္တာမတည်ငြိမ်ဘူးလား အေးသိတည်ရင်တာဟောတို့တကားမတွေကဝုဒိကအဖြူအနီအပြာဝါအကြောင်းကြအစိမ့်ပတ်လက်ရှင်ယေရှုမလီပေါ်မှာပေါ်တို့ဘုန်းကြီးဟောဒီနိညုံရောက်ဆိုတာကလွဲပြီသင်္ကန်းအစိမ့်မြင်ဘူးတာအပြာသင်္ကန်းရောသင်္ကန်းအနဲ့ဒါကိုကြည့်တာကြွားချဖို့ရှင်းမလား အဲ့တော့ချုံလုံးပုံလဲခုနကအတိုင်းတာရှိတယ်လေးဘက်လေးတာအနဖတ်တင်ရတဲ့ပြိတ္တာအိမ်ဝန်းကြီးအိမ်ဝန်းငါတလုံးမြောင်းချီတလုံးမြောင်းပြီဆိုပြီးတော့သတ်မှတ်ချက်အတိအကျရှိတယ်ဒါကြောင့်သာသနာပြင်ဘက်သာသနာပြင်ဘက်အဝတ်ထက်အဝတ်ထက်မြတ်လျက်သင်္ကန်းခေါ်လေသည်မြတ်လျက်သင်္ကန်းခေါ်လေသည်သာသနာပြင်ဘက်သာသနာပြင်ဘက်အဝတ်ထက် မြတ်လျက်သင်္ကန်းခေါ်လေသည်တော်ပြီပြိဿ daily wait for no man ဆိုတာဘာတဲ့တော့အချိန်နဲ့ဒီရည်သည်လူကိုမဆောင်မှုတဲ့ဗျာအဲ့ဒါကြောင့်ဒီလောက်ပြောရင်ဒုပရိသလည်းသဘောပေါက်လိုက်ပါပြီအဲ့တော့ဒီသင်္ကန်းဟာသာသနာတွင်မှမမြင်ရကြုံရတွေ့ရလှူရတန်းရတယ်ပြီးတော့အမြတ်ဆုံးဘုရားသည်ဒီသင်္ကန်းကိုဝုတ်ပြီးမှဘုရားဖြစ်တော်မူရပါတယ်ဟုတ်လား ဒါကြောင့်ကိလေသာကင်းသာသနာတော်နဲ့ရင့်ဆက်နေတဲ့အတွက်ဒါကြောင့်အဲ့ဒီအလှလူတဲ့အခါမှာတို့တရားဓမ္မတွေမြတ်နိဗ္ဗာန်ရောက်ရဘာလို့အေးလို့ဟောသလိုရှုတောင်းရရမှာဖြစ်ပါလေ ဘယ်ဘက်ကတထုပ်ချင်းညာဘက်ကလည်းဝိမာကြီးပြေနာမြင့်ချင်းကမာတိတန်ကြသနာဝါစီဇောရိကသတိလာမိနကပုံနာကာကဝိယထုဘသောပေဝေမကောလူဝေမခာရှင်သာရိပုတ္တရာလူလည်းညာမညာကြီးပါစေရှင်မောက္ကလလူလည်းတကိုကြီးပါစေရှင်မာကိစီလူလည်းလှပါစေဖြူဆရာတော်လူလည်းချောပါစေ အဲ့ဒါလောက်ရှုတော့မရှိပဲနဲ့နိဗ္ဗာန်ကိုဥတိုင်းရင်နိဗ္ဗာနံပါထေတဝဒိဏဒါနနာမနိဗ္ဗာနံအပတဝပရိယောသနာနာဟောတိနိဗ္ဗာန်ရည်မှန်းလို့လှူဒါန်းလိုက်တဲ့ကုသိုလ်ဟာဈာကာလအလုံးပိုင်ဆိုင်ပြီးကြီးသွားပါပြီဗျာဟုတ်ပလားပြိတ္တာမှန်ပါပါဗျာအေးအခုဟိုဘုရားလူကြီးတွေလည်းရှုတော့ပြောင်းသွားပါ ။ငါကတော့နိဗ္ဗာန်နောက်မှရောက်၍ချဲအရင်ပေါက်ပါစေဆိုတော့အခုဘုရားလူကြီးတွေပါးစပ်ပိတ်သွားပြီ။ကြိုက်တယ်ဒီအစိုးရကိုပြစ်ပြီးတော့ထောက်ခံတယ်။ထချင်းပွဲလေးမြန်ရမလားလို့ပြောကြည့်တာလေ။ဟောက်ကိုကြိုက်တာ။ကြိုက်လို့ကိုအမေရိကကိုနေခွင့်ရှိတယ်ဘုန်းကြီးမနေဘူးပြန်လာတာ။အမေရိကရောက်ခါစားဘုန်းကြီးတို့ပြောခဲ့ဒီဆိုရနဲ့ဒီနိုင်ငံကိုချစ်လို့ပြန်လာခဲ့တာပါလို့ပြောရတဲ့တန်းနဲ့ မှန်ရဲ့လားဒါပေမဲ့ချစ်တယ်လို့ဆိုတော့ကလေးတွေဂလီတို့ဘာညာလောက်တာပေါ့ချစ်လို့လောက်တာပါ မုံထားနဲ့ခုံမှာပေါ့ဗျာဒါလည်းသိကြသားမှာဟုတ်ကဲ့ကိုကိုလို့ကဲလူကထိန်မြတ်ပင်ငန်းရဲ့နဲ့မလန်းကိုရွယ်မြို့သမီးမြတ်သင်္ကန်းလူရဲ့အဲဝိသခာဘာနုလာစေတူရေကရောမာလိကာဒေဝီ ပြီးတော့မှတဲ့ဘုန်းကြီးတို့ကောသလဘုရင်ရဲ့သမီးစုံနေဘုရားသာသနာ၃ယောက်တည်းပဲကိုယ်ကလေးထိုက်တာနဲ့မာလတ္တတတဝတ်ပြီးတော့ချွတ်တန်းဝင်ရပါအဲ့တော့အမျိုးသမီးများသင်္ကန်းလူရင်ထူးခြားတဲ့မာလတ္တတတဝတ်ပြီးတော့ချွတ်တန်းဝင်ရခြင်းအကျိုးအမျိုးသားများကြတော့သင်္ကန်းသပိတ်ပြိခရာရှားစရာမလိုဗျာတခါတည်းပဲယဟန်လာလောလို့ဘုရားကခေါ်လိုက်ရင်အလိုလိုခေါင်းရင်ပြီးဆံမုတ်ချိပဲပြီးအဝါရစင်များနဲ့သင်္ကန်းဖြစ်ရ အဲ့ဒီဝတ်တဲ့ပုဂ္ဂိုလ်တိုင်းဟာယဟန္တာဖြစ်ရလို့လူကတိမက်လန်းကိုရွယ်လို့ဆိုတာသဘောပေါက်ပါလောက်ပြီမှန်ရလားမှန်ပါပါအေးဒါရောင်နဲ့အဟောဒါနံပရမဒါနံသာသနေသုတ်ပဋိဋ္ဌိတံဒါသမကလျာဏသင်္ဃပါနုမောတန္တုသာရော ဒါတော့လပေါင်း50ပွဲပေါင်း480တရားဝဲတွေကိုအာခဲကရှင်တွဲကြတဲ့ဥဒကရကမအပေါင်းတို့ဒါနာယေနဲ့ပြုကြသည့်ကတိနာခေါ်တဲ့ကုသိုလ်မင်္ဂလာတော်ကြီးပြဟောဩယခုပြောခဲ့ဟောခဲ့တဲ့သဘောတွေကြောင့်ဩဝတ္တလက်ပြတိပြီးတော့အံဩချီးမွမ်းတရားပါပဲ။ သာသနေနိဝါလောင်တေချွတ်ထွက်ဖို့သာသနာတော်၌သုတ်ပဋိတိတံကထိနာကံဆိုတဲ့ကုသိုလ်လိုမျိုးကို ကောင်းစွာမှပြည့်သွေးကံမြင့်အပွဲသူပွဲသားတွေကစိုက်ပျိုးထူထောင်အပ်ခဲ့ပါပေပြီဘွန်တော်တရားနာပရိသတ်ပေါင်းသူတော်ကောင်းတို့ဒါသမထို့ကြောင့်ကရိယာနာသင်္ကပကောင်းသောစိတ်ကြံကြည်လီလီဝဝကိုကြီးကိုငါချစ်ကြပေကုန်သောသာရောနှလုံးပြောပြောင်းတရားနာသူတော်ကောင်းတို့သည် ကတိနာတနှစ်တွင်တလတလတွင်တကြိမ်ဂုံရောက်ရှိလွန်ကတိကတိလူပွဲတော်ကြီးကိုအနုမောတန္တုအဖမ်းမဝမ်းမြောက်ကြပါစေကုန်သတည်းအနုမောတန္တုသဘောသဘောကကြည်လင်သောသောမနမီရှင်သောသောဟရယမနတိအရှင်ဖြင့်တရွှေရွှေတဖိတ်မိတ်တသိမ့်နေလျံဖြား သာဓုသံသောငိမ့်သာလျက်ဤကဘာမြေတုံဟီလောအောင်ညီညာစွာတန်တုံတီး၍မို့ဝမ်းမြောက်ကြီးဝမ်းမြောက်တော်မူကြပါစေကုန်တတိအေးဘယ်ကုသိုလ်အမြတ်ဆုံးပါလေဆိုတဲ့ဝေလာမသုတ်တံ အေးပြီးတော့လှသောညဤတရားလင်္ကသာပိသုတ်တံသာဓုသုတ်တံတဂိဏဝိဘေငါသုတ်တံအပြေးရှာလိုက်တော့ဘယ်ကုသိုလ်တွေဘယ်လိုပြုခဲ့ပြီမဲ့နောက်ဆုံးဝိပဿနာနဲ့အမွန်းတင်ချုပ်ကင်မှသာလျင်ဘုန်းကြီးတို့ဒုက္ခကိုနိုင်တဲ့နိဗ္ဗာန်နဲ့မြေရောက်မှ9မိနစ်ဝိပဿနာတရားရှုမှတ်ပွားသောအပြင်ဝိပဿနာအားထုတ်မှတကယ်နိဗ္ဗာန်ကိုလိုလားသူပါဒါကြောင့်နိဗ္ဗာန်ကိုလိုလားမလန်းကိုရွယ်ခြင်းရရင်တော့ ဟောဒီဝိပဿနာနဲ့အမွန်းတရားမှမို့ဆိုတင်မလင်ခွေကတင်မလင်ခွေကထိုင်နေပါထိုင်နေပါဖြောင်းစွာခါကိုထားဖြောင်းစွာခါကိုထားမလုံဣန္ဒရေမလုံဣန္ဒရေငြိမ်ငြိမ်နေငြိမ်ငြိမ်နေစိတ်တွေမလွင်ပါစိတ်တွေမလွင်ပါမျက်စိမိတ်ကမျက်စိမိတ်ကကောင်းတယ်ပါကောင်းတယ် ဝမ်းမာစိတ်ကိုထားဝမ်းမာစိတ်ကိုထားအောင်းနာပိဏအောင်းနာပိဏစိတ်ဆိုင်ကစိတ်ဆိုင်ကမပ္ပယောဂီများမပ္ပယောဂီများလက်ဥဖြဲမျက်ကြည်မိတ်ခေါင်းလေးတဲတဲ့နေခါကလေးစမ်းစမ်းထားငင်းငွေညာမှာဘယ်လိုဟာပေါ်ညာလိုဟာဖြတ်တယ်လက်မတိချင်းထိထားလို့ကထားဓမ္မမဟုတ်ဘယ်လိုဘယ်လဲမောက်ရတဲ့ညာလူကိုညာလဲမောက်ရတဲ့ လက်ပြားကလေးပုံမပြတ်ရအနည်းငယ်ကုတ်တောင်စင်ကလေးဆာဝမ်းမိုက်ကိုရှိတ်ဆိုင်လေးရှုလိုက်တဲ့အခါမြည်သူမဆိုဝမ်းမိုက်ကလေးဖောင်းလာတယ်အဲ့ဒီခါစိတ်ဆိုစိတ်မနဲ့ဖောင်းတယ်မှလေထုတ်တဲ့အခါမြည်သူမဆိုဝမ်းမိုက်ကလေးပိန်သွားပါတယ်အဲ့ဒီခါစိတ်ဆိုစိတ်မနဲ့ပိန်တယ်လို့မှဒီတော့မှစေတန်လေးတွေကဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ် ရှိမှရင်ဖြင့်6မိနစ်ခန့်ရသွားပါပြီဘယ်ကုသိုလ်ပဲလုပ်လို့နောက်ဆုံးဝိပဿနာမှွန်းတင်မှသာလေနိဗ္ဗာန်လိုချင်တဲ့ဆန္ဒပြုရပါတယ်ဟုတ်တယ်ခန္ဓာရဲ့ပြည့်မြင့်မှခန္ဓာမလိုချင်ခန္ဓာမလိုချင်မှခန္ဓာရကြောင်းမရှာမတောင့်တမရှာမတောင့်တလို့ခန္ဓာမရမှတကယ့်ဆင်းရဲကငြိမ့်ပါတယ်ခန္ဓာရနေရင်တော့ဖြင့် ရှင်ရဲ့မငြိမ့်ပါဘူးတဲ့တို့လောကမှာမစင်လေတပည့်သားတမှုသား နည်းပေမဲ့လို့မရှင်ဆိုတဲ့အတန်မရှင်ကိုမြင်ရခြင်းမရှင်နဲ့ထိတွေ့ရခြင်းဟာဘယ်လိုမှမကောင်းတယ်လို့ဘုရားမြတ်စွာကလူဘဝချမ်းသာနတ်ဘဝချမ်းသာဗြဟ္မာဘဝချမ်းသာလို့ချမ်းသာနာမည်လေးရေးထားပေမဲ့တကယ်ဘဝခန္ဓာရတော့လက်တွေ့အိုရခြင်းနာရခြင်းသိရခြင်းမမြင်ရင်နာမြင်မတွေ့ရင်နာတွေ့စသဖြင့်ရှင်ရဲတွေဖြစ်ပေါ်လို့အဲ့ဒီရှင်ရဲကကုံအောင်အခုလိုဒါနပြုသီလစောက်ပြီးဘာဝနာကမ္မထာတို့ဖြင့် ကြိုးပမ်းရတယ်ဆိုတာကိုနားလေသဘောပေါက်ပြီးတော့ gain အာလုံးရှုပေါင်းပြီးတော့ရှုတောင်းရေဆက်ချအမြပေးဝေကြပါစို့ gain အာလုံးကာယကံကုသိုလ်ဖြစ်အောင်ဒုတုပစိတုလက်ဥချီအจิကံကုသိုလ်ဖြစ်အောင်အသီးသီးလိုက်ဆိုကြပါပြောမိပါပြီသူများကုသိုလ်တာရုခေါ်ရင်မိမိတို့တဝက်ရပါတယ်ကိုကုသိုလ်ကိုသူများကတာရုခေါ်တော့တဝက်ရဆိုတော့အာလုံးဖူပါဝါအပြည့်အစုံဖြစ်မသွားဘူးလား အေးအဲ့ဒါလေးသဘောပေါက်ပြီးတော့ဂိုင်းဆိုရှင်ဖယားရှင်ဖယားတပည့်တော်များသည်တပည့်တော်များသည်ဒီယနေ့ဒီယနေ့16ရက်17ရက်17လ2002ခု2002နေမြမင်္ဂလာနေမြမင်္ဂလာလပေါင်း90လပေါင်း90ပွဲပေါင်း40 480ပြည့်ဓမ္မသဘင်တော်ဝယ်ဓမ္မသဘင်တော်ဝယ်အားလုံးသော သူတော်ရှင်တို့စုပေါင်း၍ကြတ်တသိမ့်ကြတ်တသိမ့်မှဖြစ်ပေါ်လာသောဘူရာယာပစ္စည်းတို့ဖြင့်ရှင်မယားဤသာသနာပြုလုပ်ငန်းဝယ်လွတ်အပ်သလိုသုံးရွယ်နိုင်ရန်ရေးချက်သွန်ချတရားဓမ္မကို ပူဇော်ပါကုန်၏ထိုမှတပါလျှက်ရှင်မိနှင့်မအလူတော်တရားဝဲဖိတ်စာနှင့်မဟုတ်ဥအလူတော်ရင်အကျိုးအဖို့နှင့်73စီအလူတော်အာဟာရနှင့်တန်ချက်ချက်အလူတော်ဗီဒီယိုမှန်တမ်းနှင့်ဝိယဝိစာ အလူတော်တို့ကိုပြောပြောပါပါအာရဝန္တာမင်္ဂလာဒါနပြုလုပ်ကြပါကုန်၏ကရဏဂုံသီလဆောက်တည်ကြလျက်လူကထိန်မြတ်သင်္ဃရဲ့နဲ့မလန်ကိုရွယ်တရားတော်ကို ငါယူပါကုန်၏လက်တွေ့ကျင်ပွားအာထုတ်ပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်ဝိတော်တို့သည်ဘုနာသေးခြင်းရှင်ရကိယနိဗ္ဗာန်ချမ်းသာကိုမင်းမြန်စွာဆိုင်ရောက်၍ မျက်မှောက်ပြုရပါလို၏မျက်မှောက်ပြုရပါလို၏အလုံးသောအလုံးသောဘုနာမြမဘုနာမြမတတဝါတို့အားလည်းတတဝါတို့အားလည်းဤတူဟစေဤတူဟစေမြာပေးဝေပါကုန်၏မြာပေးဝေပါကုန်မြာရ၍မြာရ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြချမ်းသာကြပါစေ မြအမြအမြယူတော် ယူတော်မူကြပါကုန်သောသာဓုသာဓုသာဓုအလုံးကိုနှုတ်ဆိတ်ဝမ်းငြိမ်းချမ်းသာယာကြပါသည်